ဒီနေ့1384ခုကဆုံလစု8ရက်နေ့2012ခုမေလ23ရက်တနင်္ဂနွေနေ့မဟာဗျူဟမဟာသမယသုတ်တန်နေတဲ့ကမဟာဗျူဟသုတ်တန်ကိုဆက်လက်ပြီးတော့မှလေ့လာသင်ကြားကြမှာဖြစ်ပါတယ်ဦးဇင်းတို့ပြီးခဲ့တဲ့အပတ်တည်းတုန်းကတော့ကာထာနံပါတ်4အထိ ပြီးသွားပြီပေါ့နော်ဒီနေ့ဂါထာနံပါတ်5ကနေပြီးတော့စရမှာဖြစ်ပါတယ်မိုက်ကနည်းနည်းလေးအားနေလားနည်းနည်းလေးတင်ပြီးလဲနည်းနည်းလောက်တင်ပြီးလဲနော် တရားပွဲတွေကဇက်တိုက်နားနေရတော့တရားပြီးတော့လူတွေနာသွားပြီနဲ့တူတယ်မလာကြတော့ဘူးအဲတရားနာတာမိမိတို့အတွက်ဘာလို့ဖြစ်ပါလဲเนาะဗမာပြည်ကြွလာတဲ့ဆရာတော်ကြီးတွေဒီပြိကဆရာတော်များဟောကြားသွားတာကိုနားရတဲ့အတွက်မိမိတို့လည်းပဲအများကြီး နော်တရားနဲ့ပတ်သက်တဲ့ဘုဒ္ဓတာတွေရကြတာပေါ့ဟုတ်လားရပါတယ်ခင်ဗျဟွန်းကျွန်တော်ဦးဇင်းတို့နာမည်ကြီးတဲ့ဆရာတော်ကြီးတွေဟောသွားပြီးတဲ့အခါကျတော့တခါသင်္นานပြနေတဲ့ဘုန်းကြီးဟောတဲ့တရားနာတော့ဘောရွှွှွဖြစ်ခြင်းဖြစ်နေဘူးဖြစ်ပါဘူး ဦးဇင်းတို့တော့ကင်လေ့လာနေကြမာသမယတုတ်တန်တွေကဒီမဟာဗျူဟတုတ်တန်ကနည်းနည်းလေးရှည်တဲ့အတွက်ကြောင့်ဦးဇင်းတို့ဟိုကအစကဖတ်တယ်အောင်တော့ဒီနေ့မဖတ်တော့ပါဘူးเนาะနည်းနည်းရှည်တဲ့အတွက်ကြောင့်ဦးဇင်းတို့အချိန်လေးလည်းနည်းနည်းရကြင်တော့အဲနှစ်ပတ်လောက်နောက်ကျနေတာဖြစ်တဲ့အတွက်ဦးဇင်းတို့ဒီနေ့မိမိတို့သင်ကြားကြမယ်ဂါထာနံပါတ်5ကပဲစပြီးတော့ရွတ်ဖတ်ပူဇော်ကြရအောင်ဂါထာနံပါတ်5 သစေစုတော်သီလဝဒတော်ဟောတိဘဝေတတိကမ္မဝိရာတရိတ်တဝါပဇပတိယထယတိသတုတ်တေတထာဝဟိနောဘဝတံကရမမြမပြန်ထိုသီလဝတ္တအယူရှိသောသူသည်မိမိကျင့်နေသော အလေအကျင့်မှမကျင့်လိုခြင်း မကျင့်နိုင်ခြင်းကြောင့်လျောကြသည်ဖြစ်အံ့ထို့သို့လျောကြလတ်သောသီလဝတ္တဟုသောပရပိုက်တို့ပြုကျင်ရမည်အမှုကိုချွတ်ချောစေမိ၍ပူပန်ရတော့၏ဤမြမကသည်မိမိဤတန်တရားကိလေသာမှစင်ကြယ်လွမြောက်ကြောင်းဖြစ်သောသီလဝတ္တကိုသို့မြည်ရောင်ရမ်းတန်တလက်တန်တ၏ တောင်းတာလဲတောင်းတဤဥပမာအိမ်မှထွက်လာပြီးအဘောကုံတီတို့နှင့်ခရီးလိုက်ပါသွားသောယောက်ျားသည်အဘောကုံတီအပေါင်းမှ အမတ်တမဲ့ဒေါကြည်မြင်မဲတဲ့၌တယောက်ဒီကြံခဲ့ရခဲ့သည် ရှိသောအဘောကုံတီများနောက်သို့ အစဉ်လက်ဖို့ရန်သို့မဟုတ်ကိုယ်အိမ်သို့ပြန်လာရန် ရောင်ရန်တတတောင်းတနေတဲ့ကဲ့သို့ဒီဒါတော့ပါပြီနော်သူရဲ့အဆက်ကလေးကသူဂါထာနံပါတ်၄တော့ငါဦးဇုံတို့ဘာတွေလေ့လာခဲ့တယ်လဲဆိုရင်သူတို့မိစ္ဆာဒိဋ္ဌိအယူရှိတဲ့တမနာဗျမနာလို့နာမည်ရှိတဲ့ပုံကိုယ်တွေပေါ့သူတို့ကလည်းသူတို့သီလသူတို့အကျင့်တွေကိုကျင့်တယ်အဲ့တော့သူတို့သီလသူတို့အကျင့်တွေကိုကျင့်တဲ့အခါမှာကျင့်တာတွေကိုပြောခဲ့ပြီပေါ့လေဒါတော့သူတို့သူတို့ကို တတ်မှတ်ထားတဲ့စီကံကိုသူတို့ဒီလခေါ်တယ်ဒါတော့ဦးဇင်းတို့ဘက်ကနေကြည့်မယ်ဆိုလို့ရှိရင်တော့ဒီလဆိုတာနာမည်ပဲရှိတယ်တကယ်ဒီလကျင့်နေတာမျိုးမဟုတ်ဘူးဒါပေမဲ့ထားပါတော့သူတို့ဒီလသူတို့အကျင့်ပဲဝတ္တနဲ့ဒီလမတူတတ်ဘူးဝတ္တကတော့ရိုးရာနဲ့ပတ်သက်တာတွေတော်တော်များပါတယ်သူတို့ယုံကြည်ချက်တစ်ခုကြောင့်ကျင့်ကြတာဆိုတော့သူတို့ကဘာလဲဆိုရင်တီလဆိုတဲ့ဒီတီလပတ္တပရမတ္တကိုကျင့်တဲ့အခါမှာသူတို့ကပြောမယ်ဆိုရင်တော့လွယ်လွယ်လေးပြောကြပါစို့ဗျာသူတို့မှာ ဘာရှိတယ်လဲဆိုရင်ဖြစ်ကျင်သူတို့ကျင့်ရမယ်ကျင့်စဉ်ကိုပေါက်ရောက်သွားရင်သူတို့မှာ reward ရှိတယ်မကျင့်နိုင်ရင်လည်းပဲ punishment ရှိတယ်အဲ့ဒါပဲဒါအခြေခံနော်သူတို့လိုချင်တာ reward ကိုလိုချင်တာဒါကိုပေါက်ရောက်သွားရင်ငါတို့ဘာရလိမ့်မယ်ဘာဖြစ်လိမ့်မယ်ဆိုတာအဲသူတို့ကတော့တုတ်တိစင်ကြယ်ခြင်းပဲဥစုနဲ့ပြီးခေါ်တဲ့တုတ်တိနေတော့မတူဘူးဒါပေမဲ့သူတို့လည်းသူတို့တုတ်တိသူတို့နိဗ္ဗာန်နဲ့သူတို့ကလည်းသူတို့တော့ယုံကြည်ခြင်းနဲ့လုပ်တယ်ဆိုတော့သူတို့ရဲ့ဘာသာရေး gain ဆရာတွေ နော်သူတို့ဘာသာစည်းကမ်းတွေနဲ့တီးချမှတ်ထားတဲ့စည်းကမ်းတွေကိုသူတို့ကျင့်သွားကြတယ်လိုက်နာတယ်အဲ့တော့ကျင့်ကြံလိုက်နာတော့လမ်းတဝက်တစ်ပြက်လောက်မှာကျင့်ရင်းနဲ့မကျင့်နိုင်တော့လို့မကျင့်နိုင်တော့လို့သူကလက်လျှော့လိုက်ရင်တော့လကောင်းနော်မကျင့်နိုင်တော့လို့လက်လျှော့လိုက်လို့ရှင်လည်းပဲဒါကျင့်စဉ်ပြစ်တယ်ခေါ်တယ်ကျင့်ဖို့ဆက်ပြီးတော့ကျင့်ဖို့အကြောင်းကမတိုက်ဆိုင်တော့ဘူးဆိုပါတော့ကျင့်စဉ်ကိုရက်လိုက်ရတယ် ဆိုလို့ရှိရင်လည်းကျင့်စဉ်ကြီးပြတ်သွားပြန်ရော့ဆိုတော့ကျင့်စဉ်ကိုမနိုင်လို့လက်လျှော့ရခြင်းကျင့်နေရင်းနဲ့အကြောင်းတစ်ခုခုကြောင့်မလို့ရက်လက်ရခြင်းသည်တို့ရဲ့အကျင့်ကဒါဘာခေါ်မလဲအကျင့်လျှော့တယ်ခေါ်တယ်အကျင့်လန်ကြတယ်ပေါ့နော်ခကြီးတစ်ခုဆက်လို့မရဘူးအဲ့တော့အကျင့်အဲ့ဒီလိုမျိုးရက်လက်ရတဲ့အချိန်ကမှာတို့စိတ်မကောင်းဖြစ်တာဘာဖြစ်လို့လဲဆိုလို့ရှိရင် तू က promise လုပ်ပြီးသားဒါကြီးကိုကျင့်မှမယ်ဆိုတော့ promise လုပ်ရင်းကနေလန်သွားတယ် तू မနိုင်လို့ तू ကတိ तू ဖြစ်လဲရတယ် သို့မဟုတ်အကြောင်းတစ်ခုခုနှောက်ရှက်ဝင်လို့ရက်လိုက်ရတယ်အဲ့ဒီခါမှာသူ့မှာဘာဖြစ်လဲဆိုရင်အဲ့ဒီယသိပရပိုက်ရဲ့စိတ်ထဲမှာ guilty feeling ဖြစ်လာတာပြောချင်တာကငါတော့ဖះကိုဂရီတော့ပေးလိုက်ပြီသူတို့ဖះနဲ့သူတို့နော်သူတို့နဲ့ကြီးတွေသူတို့မြမကြီးတွေကိုပေးလိုက်ပြီဒါပေမဲ့ငါကျင့်စဉ်ကလန်ကြတယ်ကျင့်စဉ်မဆုံးဘူးဆိုတော့သူတို့မှန်းထားတာက ဆုံးမှရိဝရမှာစုကရမှာနော်မဆုံးတော့ဘူးဟေးဆိုရင်တော့သူတို့ကဘာဖြစ်သွားပြီလဲနောက်ထပ်တစ်ခုစိုးရိမ်စရာက ငါတော့အပြစ်ပေးခံရတော့မှာဒါကသူတို့ရဲ့ပြဿနာကိုငါကျင့်စဉ်မဆုံးတဲ့အတွက်ငါ promise ကိုငါမထိန်နိုင်တဲ့အတွက်ငါဒီကျင့်စဉ်ဖောက်ပြန်သူ ဖြစ်သွားတယ်ကျင့်စဉ်ဖောက်ပြန်တဲ့အတွက် तू ဒီဘယ်ထဲမှာပါတော့မလဲဆိုတော့ reward ထဲမှာမပါတော့ဘူး तू punishment ထဲမှာပါမှာဒါတော့ဒီ punishment ဒီအခါရမှုဒီအီတာနဲ့ငရဲအီတာနဲ့ hell ကိုရောက်နိုင်တယ်ဆိုတဲ့စိုးရင်ပူပန်မှုကသူတို့ကိုအဲ့တအုံနှွေးနှွေးနဲ့သူတို့ကိုနှိပ်စက်နေတာ နော်ကုတ်ကုတ်ဆဖြစ်တယ်ခေါ်တယ်ဆိုတော့အဲ့ဒါတော့ तू ဘာဖြစ်တယ်လဲဆိုရင်အဲ့ဒီနှိပ်စစ်တဲ့ဓာန်သူ့စိတ်ထဲမှာစိတ်ပိုင်းဆိုင်ရာဒုက္ခဖြစ်နေတာငါကစတာထွက်တုန်းကတော့ပြီးအောင်ကျင့်မယ်ဆိုတဲ့ဟာနဲ့သွားတယ်အခုလန်တိုးတစ်ပြစ်မှငါရက်လဲရတယ်ဆိုတဲ့အခါကျတော့ငါတို့နတ်ကြီးတွေမြမာကြီးတွေဖရာကြီးတွေကတို့ကိုအပြစ်ပေးတော့မှာပဲအပြစ်ပေးခံရတယ်မဆိုလို့ရှိရင်တော့ငါတော့ထာဝရငရဲထဲမှာနေရတယ်မလွတ်လမ်းမရှိတော့ဘူးသူတို့သွားချင်တာကစင်ကြယ်ချင်းတုတ်တိကိုသွားမယ် ရောက်တာကငရဲဆိုတော့မြုံမနာနဲ့ရတာနဲ့တခြားစီဖြစ်သွားတယ်ဒါတော့ဘာဖြစ်လဲဆိုရင် तू မကြင့်နိုင်တဲ့ကြင့်စဉ်ကို तू တသားသားနဲ့အဲ့ဒီမှာဖြစ်နေတာအမှန်ကတော့တဲ့တဲ့ပြောမယ်ဆိုရင် तू စိတ်ထဲမှာအပြစ်ဖြစ်နေတာ guilty feeling ဖြစ်နေတာ remorse ဖြစ်နေတာမျိုးเนาะအဲ့ဒါတော့သူ့မှာကဆက်လက်မလိုက်နိုင်ကြံနေခဲ့မယ်ဆိုတော့လည်းစိတ်ကတအုံနွေးနွေးဖြစ်တဲ့အခါကျတော့ဘာနဲ့တူသလဲဆိုရင်ရှေးတုန်းကအိန္ဒိယမှာ ခီးသွားတော့လှေတွေလှဲတွေနဲ့သွားကြတော့ကုန်းလန့်ကသွားရင်လှဲပဲရှိတယ်ဆိုတော့ဒီကျွမ်းမသွားတတ်တဲ့ခီးလန့်ကိုဒီမြလှဲကြုံတဲ့ကုံတယ်တွေနဲ့လိုက်သွားတဲ့ခါကျတော့လမ်းကခက်ခဲတယ်နော်တဆိုးတခုတည်းမြဘေးလေးလည်းရှိနေတယ်ဘလူတရေဘေးလည်းရှိနေတော့ဒီလက်ကုံတီတွေနဲ့လိုက်တဲ့ခါမှာလဲတွေကတစ်ထောက်တစ်ထောက်နားကြရတယ်မဟုတ်လားစကန်းချပြီးတော့နားတော့လဲအုပ်ကြီးတွေဆိုအကြီးတွေပဲလဲတွေကလင်းက600 900ထောင်ချီသွားကြတာဒါအဲ့ဒီအချိန်ကမှသူ့အနေနဲ့သူစကန်းလေးတွေချအိတ်တော့အိတ်ပျော်နေခဲ့တာ အိပ်ပျော်နေကြတော့ဟောလူတွေကသူ့အချိန်သူတချို့ကြတော့ခီးတန်းကထွက်တဲ့ခါကျတော့ဒဲကန္တရကိုဖြတ်မယ်ဆိုရင်နေလို့ဖြတ်လို့မရဘူးပူလုံးလို့ဒါတော့ညဖြတ်ရတယ်အဲ့တော့အဲ့ဒီအချိန်ကမှ तू အိပ်ပျော်ပြီးကြံနေခဲ့တာကြံနေခဲ့တဲ့ခါကျတော့ဒဲကန္တရဆိုတာလည်းသိတဲ့အတိုင်းအမျိုးမျိုးသောရန်သူတွေဘလူးသပိပေးရလည်းရှိတယ်ဆိုတော့အကုန်လုံးခီးရှိသမျှခီးလဲသမားတွေအကုန်သွားပြီးခါကျမှ तू ကနိုးလာတော့ तू ကြောက်တဲ့တော်ကြီးတဲ့ကြံနေခဲ့တာတော်ကြီးတဲ့ကြံနေခဲ့တဲ့ခါကျတော့ तू ကအဲ့ဒီမှာတယ် ရှေ့ကိုလှဲသမားတွေနဲ့ဆက်လိုက်မလားနောက်အိမ်ကိုပြန်မလားနော်အိမ်ကိုလည်းပြန်ဖို့ तू မပြန်တတ်ဘူးဒီလမ်းမပြန်ရဲဘူးပြန်ဒုက္ခရှေ့ကိုဆက်လိုက်မယ်ဆိုတော့လည်း तू လမ်းမသိဘူးအဲ့ဒီတော့ဟောဘက်ကိုမျောလိုက်ဒီဘက်ကိုမျောလိုက်နဲ့ရှေ့လိုက်ရမလားနောက်လိုက်ရမလားတစားစားဖြစ်နေတာသူ့ရဲ့အဖြစ်ကအဲ့လိုဖြစ်နေတာနော်အကျင့်ကတော့ထွက်လိုက်ပြီးဆက်လိုက်ရမလားလိုက်မယ်ဆိုတော့လည်းသူ့အကြောင်းကမတိုက်ဆိုင်မနိုင်တော့တော့ဖြုတ်လိုက်ရပြီဆိုတော့အဲ့ဒီမှာသူ့ရဲ့ဖြစ်နေတဲ့အနေအထားက နော်ရှေ့လိုက်လို့လည်းမဖြစ်နောက်ဆုတ်လို့လည်းခက်အဲ့ဒါမျိုးဖြစ်နေတာဒါတော့သူ့ရဲ့အဖြစ်အပျက်ကအဲ့ဒါလိုရှိနေတာဒါကြောင့်သူ့စိတ်ထဲမှာကဘာဖြစ်တယ်လဲဆိုရင်ဒီကျင့်စဉ်ကငါလျောကြတဲ့သူဖြစ်တဲ့အတွက်ကြောင့်ငါတော့အပြစ်ပေးခံရတော့မယ်နော်ငါတော့စုတွေမရတော့ဘူးပေါ်ကျင့်စဉ်အရာဒီအဲပြောရမယ်ဆိုလို့ရှိရင်တော့လွတ်မြောက်ရေးလမ်းစဉ်မရောက်တော့ဘူးလို့ဆိုလိုတယ်ဒါလက်ရှိသူဖြစ်ဖြစ်နေတဲ့ဟာနော်အဲ့ဒီတော့အဲ နောက်တစ်ခုနံပါတ်6ကိုဆက်သွားကြဆိုဒါသူတို့အဆက်တွေအတိုင်းသွားကြတာဆိုတော့နော်နံပါတ်6ကဆက်ပြီးတော့ဖတ်လိုက်ကြအောင်တိလပတံဝါပိဗဟာယတပံကာမင်းစတာဝိဇနာဝိဇမေတံဒုတ်ဒိန်အဒုတ်ဒိန်တိအပတ္ထယာနောဝိရတောစရေတန္တိမနုဂဟာယဖရာဤတိပိတာသာဝကတိ အလုံးစုံစောင့်ထင်းအပ်သောသီလဇောတိအပ်သောအကျင့်ကို၎င်းအပြစ်ရှိသောအာကုသိုလ်ကံအပြစ်မရှိသောကုသိုလ်ကံဟူသောခန္ဓာပါကိုပယ်စွန့်၍၎င်းဆင်းရဲမှစင်ကြဲကြောင်းမစင်ကြဲကြောင်းကိုလည်းမတောင့်တမူ၍သုတ်တိအာသုတ်တိခေါ်သောကာမဂုဏ်အာကုသိုလ်စသည်တို့မှရှောင်ခြင်းလျက် ဒုက္ခခတ်သိမ်းချုပ်ငင်းရာဟုသောဒိဋ္ဌိတို့ယူဆအပ်သည့်62ပါးသော အမှားကို မယူတော့ဘဲကြင်ကြံလျာဤဝါစင်စစ်ငြိမ်းအေးသောနိဗ္ဗာန်ကိုချီးမြှောက်၍နေလျာဤကောင်းပြီဒါကစောစောလေးကနံပါတ်6နံပါတ်5ကထာကဘာပြောချင်တာလဲဆိုရင် သာသနာ့ဘယသိပရပိုက်တွေသူတို့ကျင့်စဉ်ကလျော့ကြလို့သူတို့ရဲ့ဖြစ်စဉ်နော်ကျင့်အောင်မဆုံးနဲ့လို့ကျင့်စဉ်ကျင့်အောင်မဆုံးနဲ့လို့ပူပန်မှုဖြစ်နေတာကိုပြောပြတာဒါတော့အခုနံပါတ်6ကတော့ဘာရောက်သွားပြီလဲဆိုရင်ဒီရန်တာရှည်ရောက်သွားပြီဆိုတော့မြတ်စွာဘုရားတပိသားဆိုတာအမှန်တမ်းပြောမှဆိုဒီကထာမှာပြောချင်တာကရန်တာကိုဆိုလိုပါတယ်နော်ရန်တာကိုဆိုလိုတော့ဒီရန်တာရဲ့အနေထားကတော့ဘလို့လဲဆိုရင်မြတ်စွာဘုရားရဲ့တပိသား ဒီနေရာမှာယန္တာပဲနောက်တာဝကယန္တာဒီအလုံးစုံစောင့်ထင်းရသောသီလယန္တာတို့စောင့်ထင်းရတဲ့သီလယန္တာဖြစ်ပြီဆိုရင်ဆုံးပြီနော်သီလအကျင့်ဆုံးသွားပြီစောင့်တည်အပ်သောအကျင့်ဆိုတာတော့ဝတ္တကိုပြောတာဒါတော့ဝတ္တဆိုတာတော့ရိုးရာတွေနဲ့ပတ်သက်ပါတယ်နော်ရိုးရာတွေနဲ့လည်းပတ်သက်တယ်ကုသိုလ်လုပ်ငန်းတွေနဲ့လည်းပတ်သက်တယ်ဆိုတော့ကျင့်စရာသီလတွေရောဝတ္တတွေရောဒါတွေကလည်းပဲသူတို့အတွက်ကပြီးခဲ့ပြီဒီတော့အပြစ်ရှိတဲ့အကုသိုလ်ကံတွေကလည်းမလုပ်တော့ဘူး နော်အကုသိုလ်မှန်သမျှကိလေသာပယ်ပြီးပြီအပြစ်မရှိတဲ့ကုသိုလ်ကံကလည်းလုပ်ဖို့မလိုတော့ဘူးယဟန္တာဆိုတာကိရိယာပဲလုပ်တော့တာဟုတ်တယ်မလားလုပ်သမျှကိရိယာပဲဖြစ်တယ်ဆိုတော့ပြောချင်တာကအောက်အဆင့်တွေမှာကျင့်ရမယ်သီလအကျင့်ဝတ္တအကျင့်ကုသိုလ်အကုသိုလ်ဆိုတာတွေယဟန္တာလည်းဖြစ်ရောအကုန်လုံးလွန်မြောက်လို့ပြီးသွားပြီလို့ဆိုလိုတယ်ဆိုတော့သူဒီနေရာတွေမှာယန္တာဖြစ်ပြီဆိုတော့ပြောမယ်ဆိုရင်ကျင့်စဉ်တွေလွန်မြောက်လို့ကျင့်ကြံစရာအလုံးကုန်ပြီကတံကရဏီယလှုပ်စရာအလုံးကုန်ပြီ နာပရံအိတ်တထာယနောက်ထပ်လှုပ်ရှားဘာမှမရှိတော့ဘူးလို့ဆိုလိုတယ်ဆိုတော့ကျင့်စဉ်တွေလွန်မြောက်ပြီးတဲ့အတွက်ကြောင့်မလို့နောက်ထပ်တစ်ဆင့်ကိုတက်ဖို့အတွက်မျောလင့်ချက်လည်းထားစရာမလိုတော့ဘူးရန်တာဖြစ်ပြီဆိုတာနဲ့နောက်ဆုံးအဆင့်ရောက်ပြီဆိုတော့ဒါပြီးရင်ငါနောက်ထပ်သူတစ်ကောင်းတာသူတစ်ဆင်ကြတာရှိသေးတယ်လို့ပြောစရာမရှိတော့ဘူးကျင့်စဉ်ဆုံးပြီလို့ဆိုလို့ဒါကြောင့်စင်ရမှစင်ကြဲချောင်းမစင်ကြဲချောင်းကိုလည်းမတောင့်တမှုရွေ့ဆိုတာကစင်ကြဲချောင်းမစင်ကြဲချောင်းဆိုတာကိုရောက်နေတဲ့အဆင့်ကနှိမ့်နေတဲ့ထင်ရင် ဟောဟိုဆင့်ကပိုစင်ကြယ်တာပိုမြင့်တာပဲငါသွားရအောင်မှာဟာတဆင့်ကလည်းမဆုံးသေးဟာသွားရအောင်မှာဆိုတော့ဒီလိုတဆင့်ချင်းမတက်ရဘူးလားမစစ်တော့ရောက်တဲ့အောက်အဆင့်ကိုကြည့်လိုက်အထက်အဆင့်ကိုထောက်ဆပြီးအောက်အဆင့်ကမစင်ကြယ်ဘူးနှိမ်သေးတယ်တခါတဆင့်တက်တဆင့်မြင့်သွားပြီမယ်အောက်အထက်ကရှိတော့ဟောမစင်ကြယ်သေးဘူးသူတဆင့်ကျဲတဲ့မြင့်တဲ့ဟာရှိသေးတယ်ဆိုတဆင့်တဆင့်တက်ရတာအဲ့တော့အဲ့လိုတက်တော့ဦးဇင်းတို့ရိုးရိုးပုဂ္ဂိုလ်တွေဆိုလို့ရှိရင်အဆင့်ဆင့်အဆင့်ဆင့်တက်ရတယ်ဒါတော့ရန်တာကြတော့အဆင့်ကနောက်ထပ်ကျန်သေးလားဆိုတော့ မရှိဘူးတုတ်တိအဆင့်ဆုံးပြီလို့ဆိုလို့တယ်ဒါတော့နောက်ထပ်သူ့တဲ့ကောင်းတာရဲ့လို့တက်เสียမလို့တော့ဘူးမရှိတော့ဘူးမရှိတော့တဲ့အတွက်တောင်းတเสียရလည်းမလို့တော့ဘူးကျင့်เสียရလည်းမရှိတော့ဘူးဒါတော့သူ့မှာကတောင်းတเสียတွေကျင့်เสียတွေကုန်တဲ့အတွက်ကြောင့်ပူပန်เสียရလည်းမရှိတော့ဘူးလို့ဆိုလို့တယ်အနေထားကဟိုဘက်ကအေးသွားပြီကျင့်เสียမဆုံးစေလို့ပူเสียရလည်းမလို့ဘူးကိလေသာကြံသေးလို့ကြံတဲ့ကိလေသာတွေစောင့်ထင်းเสียရလည်းမရှိတော့ဘူးကိလေသာကုန်ပြီး ကျင့်စဉ်ဆုံးပြီလို့ဆိုလိုတယ်။ဒါကြောင့်သုတ်တိအသုတ်တိဆိုတာကတော့တစ်ခုနဲ့တစ်ခုနှိုင်းစာပြီးတော့ compare လုပ်ပြီးတော့ဟောဘက်ကပိုကောင်းတယ်ဒီဘက်ကညံ့တယ်ဆိုတာမျိုးဖြစ်တာကိုပြောတာเนาะသုတ်တိအသုတ်တိခေါ်တဲ့ကာမဂုဏ်အကုသိုလ်စသည်တို့မှာရှောင်ကျင်လျက်ဒုက္ခခတ်သိမ်းချုပ်ငင်းရာဟူသောဒိဋ္ဌိတို့ယူဆအပ်သည်62ပါးသောအယူမကိုလည်းမယူတော့ပဲကြင်ကြံလျာ၏ဒီနေရာမှာတော့ဒီအောက်အဆက်နေအနေနဲ့ဆိုလို့ရှိရင်ဦးဇုံပုစုစဉ်ဆိုကြပါစို့သူဘာသာနဲ့သူက ယူဆထားတာကဒါဘဝလွတ်မြောက်ကြောင်းပဲနော်ဆင်းရဲကလွတ်မြောက်ကြောင်းကိလေသာကစင်ကြယ်ကြောင်းဆိုတော့တုတ်တိလမ်းစဉ်နိဗ္ဗာန်လမ်းစဉ်ကြီးပဲဆိုတော့အယူပေါင်း62မျိုးဒါတော့ဦးဇင်းတို့ဘက်ကကြည့်တော့မှားတဲ့အတွက်ဒိဋ္ဌိ62ပါးလို့ခေါ်တယ်ဒါတော့ဒိဋ္ဌိ62ပါးဆိုတာဟာသူ့ဘာသာဝင်တွေအနေနဲ့ကြည့်မယ်ဆိုရင် အမှန်တရားဆင်းရဲလွတ်ငြိမ်းရာချမ်းသာဒုက္ခထာဝရချမ်းသာဒုက္ခကိုရောက်ဖို့အတွက်ဒါလမ်းမှန်ပဲသူတို့က ဒါပေမဲ့ဦးဇင်းတို့ဘက်ကကြည့်လိုက်တော့မှားနေတဲ့အတွက်ဒိဋ္ဌိ62ပါးလို့ဒီလိုနာမည်အမြင်တတ်တာဒါတော့အဲ့ဒီအယူမှားကိုလည်းရန်တာဖြစ်တဲ့ပုဂ္ဂိုလ်ကမချင်းကတ်တော့မတည်သေးတဲ့ပုဂ္ဂိုလ်ကတော့ကောင်းနှုံးနှုံးနဲ့သူ့ဟာကောင်းနှုံးနှုံးကိုယ့်ဟာကောင်းနှုံးနှုံးနဲ့လိုက်လိုက်ပြီးတော့စမ်းကြည့်တာပေါ့စမ်းကြည့်တာဒါသူများဘာသာကိုမကြည့်နဲ့ကိုယ့်ဘာသာကိုဖြစ်တာကိုပဲအရင်ကြည့်သူများဘာသာဆိုတာကိုကိုမသိတဲ့တွေ့ထားလဲကိုယ့်ဘာသာထဲမှာလဲကြည့်လေဘယ်ကြောင့်ဘယ်ဘုန်းကြီးကောင်းတယ်လဲဘယ်တရားဟောကောင်းတယ်လဲဘယ်ဘယ်ရိပ်သာကောင်းတယ်လဲဘယ်နိဗ္ဗာန်ကောင်းတယ်လဲမစမ်းဘူးလား လဲနေတာပဲကဲဒါတော့ဦးဇင်းတို့ဘာကြောင့်လဲတယ်လဲဆိုတော့ဦးဇင်းတို့အမြင်မပိုင်သေးလို့လဲတာမပိုင်လဲနေတာပဲဟုံနုံတို့ဟုံနုံတို့ပြောတာဆိုတော့ကံကောင်းပြီနော်ဦးဇင်းတို့ရဲ့တွေးခေါ်ကြံစားခြင်းကပ္ပလို့ခေါ်တယ်တွေးခေါ်ကြံစားခြင်းနော်နဲ့ထင်ကြီးနဲ့လိုက်တဲ့လူကတော့ဒါကောင်းတဲ့ထင်နှုံနှုံနဲ့လိုက်ရတဲ့အတွက်လမ်းကမဆုံးဘူးသေးသေးချာချာကောင်းမကောင်းကိုပိုင်ပိုင်နဲ့နဲ့တီးပြီးတဲ့ပုံကိုဒီမှားတာမလိုက်တော့မှန်တာတခုတည်းနဲ့တောက်ခနဲ့ချထားလိုက်တယ်ပြီးရောလိုက်စရာလိုသေးလား မှားတဲ့ဟာလည်းမှားတယ်မှန်းသိတော့မလိုက်တော့ဘူးမှန်တာကလည်းမှန်မှန်းသိတဲ့အတွက်မရွှေ့တော့ဘူးဒီပြင်ကိုဒါတော့ရဟနာဖြစ်တဲ့ပုဂ္ဂိုလ်များကသူတို့ကတကယ့်ကိုကျင့်စဉ်ကြီးနဲ့တည်ပြီးပြီဆိုတဲ့အခါကျတော့ရွှေ့စရာလည်းမလိုရွေးစရာလည်းမလိုပြီးပြီလို့ဆိုလိုတယ်ဒါတော့ဒီညမှာမဆီဆောတော်မာဆီဆောတော်ဘုရားကြီးကဒီပါဠိရဲ့အနက်မှာဦးဇင်းတို့ပါဠိပညာရှင်များဆိုရင်ဦးဇင်းတို့စဉ်းစားကြလာတွေ့တယ်ဝိရတောစတိစရေတန်တိမနုကဟာယဆိုတဲ့ပါဠိလေးမှာဦးဇင်းတို့နည်းနည်းလေး ဟောပြဿနာလေးရှိတယ်နော်ပါဠိပညာရှင်များဆိုရင် scholar တွေစဉ်းစားရတယ်သူဘာဖြစ်တယ်လဲဆိုရင်ဝိဇ္ဇနုဒီနေရာမှာမြတ်စွာဘုရားရဲ့သားတော်ဆိုတာရန်တာကိုရည်ညွှန်းထားပြီးသားဖြစ်တယ်ဒါတော့ရန်တာကိုရည်ညွှန်းထားပြီးသားဖြစ်တဲ့အတွက်ရန်တာကိုဂုံအနေနဲ့တင်ပြောမယ်ဆိုရင် ရန်တာတို့နဲ့ထိုက်တန်တဲ့ဂုံကိုတင်ပြောရတယ်သူနဲ့မထိုက်တန်တော့တဲ့ဂုံကိုသွားမပြောရဘူးနော်ထားပါတော့ဦးဇင်းတို့ဗမာပြည်မှာရှိနေတဲ့ နော်အင်္ဂလိပ် professor ကြီးတယောက်ဆိုပါတော့နော်အင်္ဂလိပ်စာအရန်ကျွမ်းတာဒါတော့ကိုဗမာပြည်ကအင်္ဂလိပ်လိုသင်တဲ့နိုင်ငံမျိုးဗမာလိုသင်နေတဲ့နိုင်ငံမှာအင်္ဂလိပ်ကိုကျွမ်းကျွမ်းကျင်ကျင်တကားတဲ့အင်္ဂလိပ်ကိုအင်္ဂလိပ်ရှင်းအောင်တော်တဲ့ဆရာကြီးတယောက်ကိုဒီဆရာကြီးက ABC တော်တော်ကျွမ်းကျွမ်းကျင်ကျင်ကိုရတာပဲဆိုရင်ဘယ်လိုနေမလဲအေးအဲ့ဒါမှတ်တာသူ့အနေနဲ့ပြောတဲ့လူကဂုံတင်ပြောတာ ဒါမဲ့ကလေးပေါက်စာဒီကိုရင်ကစာပြီးတော့မှမူဂျိုလောက်ကစာ ABC တွေတချင်းလို့ဆိုနေပါတယ်ဆိုမှ professor ကြီးကိုဒီဆရာကြီးက ABC တွေကျွမ်းကျင်ရတယ်လို့ပြောရင်ဂုံမမြောက်တော့ဘူးဘာဖြစ်သွားလဲဂုံနှိမ့်သွားတယ်ဒါတော့ဒီအတိုင်းပဲဒီမှာ ပြဿနာဖြစ်နေတာကနော်ဒိဋ္ဌိဆိုတဲ့ဟာမှာတက္ကာယဒိဋ္ဌိတို့အတ္တဒိဋ္ဌိတို့ဘယ်ဆက်ကပယ်ခဲ့လဲအရိယာမှာသောတာပန်ကပယ်ခဲ့ပြီးပြီနော် အရိယာနယ်ပယ်ကိုစဝင်တဲ့သောတာပန်ကစပယ်ခဲ့ပြီးသားဖြစ်နေတယ်ဒါတော့ယန္တာအထိရောက်သွားပြီဆိုတဲ့အခါမှာဒိဋ္ဌိကိုယန္တာကြီးကပယ်ပြီးပြီလို့ပြောရင်သိခါကြတယ်လို့ဖြစ်နေတယ်အဲ့ဒါကိုပြောတာဒါကြောင့်မာစီဆရာတော်ကြီးကဒီပါဠိကမသင့်တော်ဘူးတဲ့ဒီဖွင့်ဆိုချက်ကလူတယောက်ကိုဂုံမြောက်တဲ့နေရာမှာဂုံမြောက်တဲ့စကားလုံးနဲ့မြောက်ရတယ်မြောက်ခါကျမှပိုနှိမ့်သွားတတ်တယ်ကဲ့ရဲ့တယ်လို့လည်းဖြစ်တတ်တယ်နော်ဒါကြောင့်ဒီနေရာမှာဆရာတော်ကြီးက ဒီပါဠိရဲ့အသုံးနှုန်းသည်နော်နှစ်မျိုးရှိတယ်ဦးဇင်းတို့ဒါကြောင့်ဦးဇင်းနောင်နာမှာရှင်းထားတာရှိပါတယ်နောက်ခါမှာနော်အဲ့နောင်နာကျမှထပ်ပြောပါမယ်အဲ့ဒါတော့ပထမသူ့အရှိတိုင်းကိုနော်အနှစ်ပေးတာကတော့ဦးဇင်းတို့မြန်မာလိုပြန်တာကတော့ဒုက္ခခတ်သိမ်းခြုံငင်းရဟုသောနော်ဒိဋ္ဌိတို့ယူဆသည့်62ပါးသောအယူမဆိုတာမိစ္ဆာဒိဋ္ဌိအယူလို့ဆိုလိုတယ်ဆိုတော့မိစ္ဆာဒိဋ္ဌိအယူကိုမယူတော့ဘဲနဲ့သူ့ဘာသာသူသူ့ရဲ့ရဟန္တာတို့ကျင့်ရမယ့်အကျင့်ကိုကျင့်တယ်ဆိုတော့ဒိဋ္ဌိကိုပယ်ခဲ့တာအစောကြီးကတည်းပယ်ခဲ့တာ သူ့ဂုံကမမြောက်တော့ဘူးဖြစ်နေတယ်ဒါကြောင့်သူ့ကိုဂုံမြောက်အောင်မာစီဆရာတော်ဘုရားကြီးကဒီသူနဲ့တင့်တော်တဲ့အ내ကိုကြတော့စင်စစ်အေးငိမ့်သောနိဗ္ဗာန်ကိုချီးမြှောက်၍နေလေတော့ဤနေလေရာဤဆိုတာရဟန္တာတို့နဲ့ထိုက်တန်တဲ့ဂုံနဲ့အဲ့ဒီအ내ကပိုကောင်းတယ်ဆိုပြီးတော့ဆရာတော်ကြီးကအဲ့ဒီလိုစီးစစ်ပြတယ်ပေါ့နော်ဒါဆရာတော်ကြီးတွေရဲ့အမတန်ထက်မြက်ဆူးရှာတဲ့အသိဉာဏ်နဲ့ဒါထောက်ပြလို့တာဦးဇင်းတို့သိခွင့်ရတာဆရာတော်ကြီးတွေယေရှုပဲကံကောင်းဆိုကြပါစို့နော်ဒီနေရာမှာခုနက အဘောကစာပဲကလေးထပ်ပြောကြအောင်ဆိုရန်တာဖြစ်ပြီဆိုရင်ကုသိုလ်အကုသိုလ်ကံကိုမလုပ်တော့ဘူးတဲ့ကံပယ်လိုက်ပြီကံနေစွန့်လိုက်ပြီရန်တာမှာကုသိုလ်လည်းမရှိဘူးအကုသိုလ်လည်းမရှိဘူးဒါတော့ပြောစရာတစ်ခုရှိတာရန်တာကုသိုလ်မလုပ်တော့ဘူးလားပြောစရာရှိတယ်ကုသိုလ်ကလုပ်တယ်ဒါပေမဲ့သူတို့မှာကကုသိုလ်အပြစ်ရှိတဲ့အကုသိုလ်မလုပ်တော့ဘူးဆိုတာထားတော့ဒါတော့ရန်တာတွေမှာတရားထိုင်တယ်တရားအားထုတ်တယ် တီလဆောက်တည်တယ်ဝေယဝဆာလုတ်တယ်နော်ရတဲ့သုံးဆောင်ပစ္စည်းကိုသူ့ရဲ့အချင်းချင်းတမက်ကတွေနဲ့ဟို share လုပ်ပြီးတော့သုံးဆောင်တယ်မျှဝေတယ်ကူညီတယ်ရိုင်းပင်းတယ်ဒါတွေကဒီဘက်ကကြည့်တော့ကုသိုလ်မဟုတ်ဘူးလားကောင်းတဲ့လုပ်ငန်းတွေပဲဆိုတော့ကုသိုလ်ပဲတယ်ဆိုတာကကုသိုလ်တို့မြည်ဒီမှာတဏှာရှိမှအလုပ်ဖြစ်တယ်တဏှာမရှိကုသိုလ်လုံးမဖြစ်ဘူးကုသိုလ်ကတဏှာလေးခံမှရတယ်တဏှာခံပြီးတော့လုပ်တော့ဖြစ်ရှင်တာမဟုတ်လား လွတ်ချင်တာရောဖြစ်ချင်တာရောတဏှာလေးတော့ပါသေးတာပဲကောင်းတဲ့တဏှာနဲ့မကောင်းတဲ့တဏှာဆိုတဲ့အခါကျတော့ကုသိုလ်ဆိုတာဒါလေးဖြစ်ချင်သေးတယ်ဟိုကလေးဖြစ်ချင်တယ်ချင်းပါကြဲရတယ်လို့လောဘလေးကရှိနေပြီးအခံလေးတွေရှိတယ်ဆိုတော့အခါကျတော့ရဟန္တာမှာဖြစ်ချင်တဲ့ဟာမရှိတော့ပြီးပြီသူတို့ကျင့်စရာကုန်နေပြီကုန်တဲ့အခါကျတော့ဒီကုသိုလ်တို့မြည်ဒီမှာလည်းပဲကုသိုလ်ရှိရင်အကျိုးကဘေးအောင်ပါကုသိုလ်လည်းအကျိုးပေးတယ်အကုသိုလ်လည်းအကျိုးပေးတယ်ရဟန္တာမကြောင့်အကုသိုလ်မလုပ်ဘူးဆိုတော့ထားတော့ ကုသိုလ်ကိုမလုပ်ဘူးလားဆိုရင်ကုသိုလ်ကံအဖြစ်မဟုတ်တော့ဘူးသူတို့နာမည်ပြောင်းသွားတယ်ရန်တာတို့လုပ်တဲ့လုပ်ငန်းသည်ကရိယာပဲတဲ့အကျိုးမပေးတော့လောက်ခမတ္တာအတိမြတ်သိရင်အလုံးကြီးတော့ထွက်လာမယ်ဒါပေမဲ့အထက်အဆမ်းမပေါဘူးအဖို့သီးမဟုတ်လားအဖို့သီးနောက်ထပ် produce မလုပ်တော့ဘူးဒါတော့အစိပါရင်တော့ဒီမျိုးစီကဘာဖြစ်မလဲအပင်ထတ်ထုတ်မှာဒါတော့အသီးတော့သီးလိမ့်မယ်သို့တော့အစိမပါဘူးဆိုအဖို့သီးခေါ်တယ် ဒါတော့ကိရိယာဆိုတာအဲ့ဒီအဖို့သီးသဘောမျိုးပဲလှုပ်တော့လှုပ်တယ်တီးတော့တီးတယ်ကံမျိုးစီမပါတော့ဒါကြောင့်ရန်တာမြတ်မှာကံကိုပယ်တယ်ဆိုတာမှနားလည်ထားမှာကကုသိုလ်အကုသိုလ်ကိုပယ်တယ်ဆိုတာကကံအဖြစ်နဲ့မိမိတို့ဒီကံရှိသေးရင်အကျိုးပေးမယ်လေကံဖြစ်နေမဟုတ်တော့ဘူးသူတို့ကဒါကိုကမိမိတို့ရန်တာတို့ကျင့်ဝဲအနေနဲ့ဖြစ်ကျင့်တာခေါ်တယ်ရန်တာလည်းပဲဝေယဥစ္စာတာဝန်ရှိတာပဲ ရန်တာလည်းပဲရန်တာဖြစ်သွားလို့ဝိနိတ္တခါဘုကလွတ်ပြီးတော့ဟိုတည်းမရှိဘူးလွတ်သွားတာမရှိဘူးရန်တာလည်းဝိနိတ္တခါဘုစောင့်ရတာပဲဝေယဝစလောက်ရတယ်နော်အခုနပြောတဲ့အာဘာခေါ်မလဲတရားနာရတယ်တရားထိုင်တယ်ရန်တာလည်းတရားနာရတာပဲကဲတကယ်တမ်းကရန်တာမှာတရားနာတယ်ပြောအောင်သူတို့မှတန်တရားရှိသေးလို့လားဆိုတော့မရှိဘူးအခုဟောဒီမာသမယတုတ်ကိုဟောနေတာဒီပဲလေလူသားတွေကကြည့်ရင်ရန်တာ900မဟုတ်လားရှေ့မှာ မြတ်စွာဘုရားရှင်မှာယန္တာ900သူတို့မှာတန်တရားဖြစ်เสียရှိသေးလားဒိဋ္ဌိလည်းဖြစ်เสียရှိသေးလားမရှိဘူးခိုင်သူတို့တော့မလိုအပ်တော့သူတို့ကတန်တရားတွေအကုန်ရှုံးအကုန်လုံးဟိုလည်းဆုံးသွားပြီကိလေသာတွေလည်းကုန်ပြီယန္တာဖြစ်နေပြီဒါပေမဲ့သူတို့တရားနာနေရေးပဲခိုင်တရားနာတဲ့ဓမ္မတော်ဝနာကုသမဟုတ်ဘူးလားခိုင်ဦးဇင်းတို့ဘက်ကကြည့်ဒါပေမဲ့သူတို့ကမဟုတ်ဘူးသူတို့ဘက်ကျတော့ကိရိယာလို့ခေါ်တယ်ဖះကိုအယူသိပေးပြီးတော့မှတရားနာနေကြတာကုသိုလ်ရခြင်းလည်းမဟုတ်ဘူး ကုသိုလ်ရစရာလည်းမလိုတော့ဘူးသူတို့ကဒါကြောင့်မလို့ကံကိုစွန့်တယ်ဆိုပေမဲ့အကျိုးပေးတတ်တဲ့ကုသိုလ်အကုသိုလ်ကံကိုစွန့်ပေမဲ့သူတို့ကုသိုလ်ရဲ့လုပ်ငန်းကိုမစွန့်ဘူးလုပ်ရပဲเนาะဒါတော့အဲ့ဒါတော့မှတ်ထားပေါ့เนาะဒါတော့သူတို့လုပ်တဲ့ဟာကကုသိုလ်ဆိုတဲ့နာမည်မရတော့တဲ့အတွက်ကုသိုလ်လို့မတတ်တော့ဘဲနဲ့ကရိယာလို့နာမည်တတ်ခြင်းဖြစ်တယ်နောက်ခုနပြောပြီးသုတ်တိအသုတ်တိဆိုတဲ့သဘောကတော့မိမိတို့ရောက်နေတဲ့ကျင့်စဉ်တွေအနေနဲ့တစ်ခုနဲ့တစ်ခုထောက်ဆကြည့်လို့ရှိရင်ပထမကတော့ အာကုသိုလ်ကအကုသိုလ်မှမသိတော့ကောင်းတယ်ဘယ်ထင်တယ်နောက်တော့အာကုသိုလ်ကအကုသိုလ်မှသိတော့မကောင်းတော့အသုတ်တိမစင်ကြဲတဲ့လုပ်ငန်းကြီးအာကုသိုလ်နဲ့နှိမ့်ွယ်တဲ့လုပ်ငန်းကြီးဆိုတော့ဒါတော့အာကုသိုလ်တရားဒီအာကုအသုတ်တိလုပ်ငန်းမစင်ကြဲတဲ့လုပ်ငန်းလို့သိတော့သူ့ထက်ကောင်းတာလေအာယုံ၅ပါးနဲ့ပတ်သက်တာကိုသုတ်တိလို့သတ်မှတ်တယ်ကာမဂုဏ်အာယုံ၅ပါးကိုသုတ်တိလို့သတ်မှတ်တာမကောင်းဘူးလို့တခါသူတို့နှစ်ခုကမကောင်းမှမသိတဲ့ခါကျတော့ကာမဂုဏ်နဲ့အာကုသိုလ်ဟာအာသုတ်တိလို့သိတဲ့ခါကျတော့ ဘဝလွတ်မြောက်ရေးနဲ့ပတ်သက်တဲ့ဦးဇင်းတို့ဘက်ကကျင်62ပါးသောမိစ္ဆာဒိဋ္ဌိပဲဒါပေမဲ့သူတို့ကတော့ဒါကိုမိစ္ဆာဒိဋ္ဌိမှမသိတဲ့အတွက်လွတ်မြောက်ရေးလမ်းစဉ်ဖြစ်နေယူကြပြန်ရောယူရင်းတဲ့တခါအဲ့ဒါလည်းမှားတယ်လို့သိတဲ့သူ့ကိုတခါပြန်စွန့်သူ့တဲ့စင်ကြဲတဲ့ဟာကိုလိုက်တယ်အဲ့ဒါကြတော့ဘာသွားတွေ့လဲဆိုတော့သူကလောကီကုသိုလ်ကိုသွားတွေ့တယ်ဒါတော့လောကီကုသိုလ်ဆိုတဲ့နေရာမှာဒီနေရာမှာဘာလောကီကုသိုလ်လဲဆိုလို့ရှိရင်ဦးဇင်းတို့အာတော်တော်လေး ဇံကုသိုလ်တွေလည်းပါတယ်အဘိညာဉ်ကုသိုလ်တွေလည်းပါတယ်နော်ရိုးရိုးကာမဝတ္တကုသိုလ်တွေလည်းပါတယ်အဲ့ဒီကနေပြီးတော့တစ်ခါပြန်ပြီးတော့ကြည့်လိုက်တော့ဒီဇံတို့အဘိညာဉ်တို့ကာမကုသိုလ်တွေဆိုတာလည်းပဲလောကုတ္တရာကုသိုလ်နဲ့ဆိုင်သူတို့မစင်ကြယ်သေးဘူးမစင်ကြယ်တော့အဲ့ဒီကမှတခါအဲ့ဒီအောက်ကအစင်စင်ကနေထက်ကျော်တဲ့သောတာပန်အဖြစ်ကိုအဲ့ဒီမှာတောင်းတတာသောတာပန်ဖြစ်ကိုတောင်းတတော့သောတာပန်ကုသိုလ်သည်သောတာပတ္တိမေတ္တိအောက်ကအစင်စင်သောလောကီကုသိုလ်တွေတားလုံးတယ် ဒါကြောင့်အဲဒီသောတာပန်ကြတဲ့တခါအထက်ကိုတက်အောင်နောက်ဆုံးကြတော့ဘယ်ကြမှာဆုံးတယ်လဲဆိုတော့ယန္တာဖြစ်တော့ဆုံးသွားတယ်ဒါတော့သူတို့အဲ့ဒီလိုအစင်းစင်းနော်သုတ်တိအာသုတ်တိကိုယန္တာဖြစ်တဲ့ခါကျတော့ဆုံးပြီဖြစ်တဲ့အတွက်ယန္တာများတောင်းတစရာမလိုတော့ဘူးတဲ့သူတို့မှကျင့်စဉ်ဆုံးပြီလို့ဆိုလိုတယ်ဒါကြောင့်ယန္တာတို့ကတော့အမြင့်ဆုံးအဆင့်ကိုရောက်တဲ့အတွက်နောက်ထပ်သုတ်တိမရှိတော့ဘူးသူရောက်တဲ့နေရာဒီပင်လမ်းဆုံးဖြစ်ပြီဒါကြောင့်သူ့မှာတောင်းတစရာမလိုတော့ဘူးတဲ့စောစောလေးတုန်းကအကျင့်လျှော့ကြတဲ့ယသိပရပိုက်ကြတော့ သူ့ရဲ့ကျင့်စဉ်ကလည်းမဆုံးဘူးတဝတ်တစ်ပြက်ကနတဝတ်တစ်ပြက်ကနေလမ်းကြတာဖြစ်တယ်သူ तू ကတခါတည်းတတောင်းတာတာဖြစ်မနေဘူးလားလို့အပြစ်ကိုခံရမှာကြောက်လို့ပူပန်နေရတာကတစ်မျိုးကျင့်စဉ်မဆုံးလို့ကျင့်စဉ်ကြီးကိုတောင်းတပြီးတော့ငါတော့သွားပြီးရှော့ပြီးစသည်ဖြင့်တောင်းတနေတာတစ်မျိုးနော်အဲ့ဒီလိုတွေဖြစ်တာကိုပြောတာခင်ကောင်းပြီနောက်ဆုံးပါဠိလိုတော့ဥစဉ်တော့တရားနိပေါ့နော်တန်တိမနုကဟာယဆိုတဲ့ပုဂ္ဂိုလ်လေးတန်တိန်ဆိုတာကတော့ဒီနေရာမှာ တန်တိကလည်းပဲသူက၃မျိုးလောက်ရှိတယ်နော်တန်တိကအစ္ဆန္ဒတန်တိဆိုတာကတကယ်ကိုမှလွတ်မြောက်ရေးတကယ်စစ်မှန်တဲ့နိဗ္ဗာန်ကိုအစ္ဆန္ဒတန်တိလို့ခေါ်တယ်ဘာလို့အပြည့်ဆုံးပေါ့နော် တကယ်လူတွေသမုတ်ထားအဲ့လိုကိုယ့်ဘာသာနဲ့ကိုငိမ့်နေငိမ့်နေဆိုတာကတော့လောကီအရာတန်တိနော်တကယ်ထွတ်မြောက်ရေးလမ်းစဉ်မဟုတ်ဘူးဒါတော့နိဗ္ဗာန်ကိုအစ္ဆန္ဒတန်တိလို့ခေါ်တယ် ပြီးတော့ဇန်တမာဘတ်တွေရရင်လည်းဇန်တမာဘတ်ကိုလည်းပဲသူတို့ကနိဝရဏကိလေသာတွေငြိမ်းတော့သူတို့ဘာသာသူတို့တော့ဒါလမ်းဆုံးဆိုပြီးထင်ပြီးတော့တန်တိပဲခေါ်တယ်သူတို့လည်းနော်ပြီးတော့ဒိဋ္ဌိတွေကလည်းသူတို့ရဲ့ကျင့်စဉ်တွေသူတို့ကဒါသူတို့လည်းငြိမ်းတဲ့လမ်းစဉ်ပဲဆိုသူတို့ကျင့်စဉ်ကိုလည်းတန်တိခေါ်ပြန်ရောတန်တိကဘယ်နှမျိုးဖြစ်သွားလဲ၃မျိုးဒိဋ္ဌိတွေသတ်မှတ်ထားတဲ့တန်တိက၁မျိုးဇန်တမာဘတ်တွေရပြီးတော့ကျင့်စဉ်ဆုံးပြီလို့နိဝရဏကိလေသာတွေငြိမ်းတော့ဒါဆုံးပြီလို့ထင်ပြီးသတ်မှတ်ထားတဲ့တန်တိက၁မျိုးငြိမ်းအင်းမှု တကယ်ကိလေသာကလွတ်လို့ငြိမ်းတဲ့နိဗ္ဗာန်တန်တိကတမျိုးလို့ဆိုလိုတယ်တန်တိ၃မျိုးရှိတယ်ဒါတော့ဒီနေရာမှာတန်တိဆိုတာကဘာလဲဆိုရင်မိဒိဋ္ဌိတွေကနေတတ်မှတ်ထားတဲ့သူတို့ဒိဋ္ဌိ62ပါးသူတို့ကျင့်စဉ်နဲ့သူတို့ဟာနဲ့သူတို့လမ်းဆုံးလို့ငါတို့လည်းငါတို့နိဗ္ဗာန်နဲ့ငါတို့ဆိုတဲ့ဒိဋ္ဌိတွေတတ်မှတ်ခြင်းနဲ့လုပ်တဲ့တန်တိဒါကိုပြောတာပြောမှဆိုရင်ဒိဋ္ဌိကျင့်စဉ်ကြီးကိုပြောတာဒါအဖြောင့်ပြောတာနော်ဒါပေမဲ့သူတို့ဘက်ကကြည့်တော့အဲ့လိုမတတ်မှတ်ဘူးဒါငါတို့ရဲ့ တန်တီဘုရုနိဗ္ဗာန်လို့ပြောတာဒါတော့ယန္တာဖြစ်တဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီမိစ္ဆာအယူမိစ္ဆာဒိဋ္ဌိတွေတတ်မှတ်ထားတဲ့သူတို့အယူသူတို့ဝါဒအရတတ်မှတ်တဲ့နိဗ္ဗာန်ကိုမယူဘူးလို့ပြောတာဘာဖြစ်လဲအမှားကြီးကိုနော်ဒါတော့ယန္တာတို့ရဲ့တန်တီတွေတကယ်စစ်မှန်တဲ့နိဗ္ဗာန်ကိုပြောတယ်ဒါတော့အခုနကယသိပရပတ်တွေကျင့်စဉ်မဆုံးတဲ့မိစ္ဆာဒိဋ္ဌိယသိပရပတ်တွေကြတော့သူတို့ရဲ့ကျင့်စဉ်ရဲ့အဆုံးလမ်းစဉ်ကိုတန်တိလို့ခေါ်တယ်ဒါတော့အဲ့ဒီမိစ္ဆာဒိဋ္ဌိတွေ နော်ဗုဒ္ဓဘာသာပြင်ပကရေတိပြပိုက်တွေတတ်မှတ်တဲ့တန်တိကိုရဟန္တာဖြစ်တဲ့ပုဂ္ဂိုလ်ကမချင်းကတ်တော့ဘူးမကျင့်တော့ဘူးမလိုက်နာတော့ဘူးလို့ဆိုလိုတော့မဟုတ်သေးပါဘူးတဲ့ဒိဋ္ဌိကိုရဟန္တာမဖြစ်ခင်သောတာပန်အဆင့်ကတည်းလို့တက္ကာယဒိဋ္ဌိတွေအတ္တဒိဋ္ဌိတွေသီလပတ္တပရမတ္တတွေပယ်ခဲ့ပြီးပြီပဲဒါတော့သူ့ကိုဂုံမြောက်အောင်ပြောတဲ့နေရာမှာနော်နှိမ့်တဲ့စကလုံးတွေပြန်ပြီးတော့အမြင်ကြီးကိုပြန်ပြီးတော့မြောက်တဲ့နေရာမှာဂုံမမြောက်ဘူးတဲ့ဒါတော့ဒီပါဠိနဲ့ကြိုက်တဲ့အ내အထိပ်ပဲရှိပါတယ် အဲ့တော့အဲ့ဒီအနိတ္တဘက်ကိုဇော်ကြီးကမာစီဇော်ကြီးကဘလို့ပြန်ပြောပြထားလဲဆိုလို့ရှိရင်တန်တိစင်စစ်ဆိုတာအစ္ဆန္တာကိုပြောတာပါဠိလိုစင်စစ်အေးငြိမ်းသောနိဗ္ဗာန်ကိုနော်သူ့ရဲ့အ ਨੇ ကတကယ်ကိုနောက်ဆုံးဒီဒီ ultimate truth အနေနဲ့ကြံခဲ့တဲ့နိဗ္ဗာန်ကိုပြောတာအနုကဟာယချီးမြှောက်၍စေရနေရတော့တည်းချီးမြှောက်၍ဆိုတာကယန္တာဖြစ်ပြီးတဲ့ပုဂ္ဂိုလ်များမှာ သူတို့ဒီခန္ဓာကြီးကကြံမနေခဲ့ဘူးလားကြံနေခဲ့တယ်နော်ကိလေသာကတော့လွတ်သွားပြီဒါတော့ဒီနိဗ္ဗာန်မျိုးကိုသူတို့ခံစားရတော့ခန္ဓာကိုယ်အကျွင့်အကြံကြီးရှိနေသေးတဲ့အခါမှာဒီခန္ဓာကိုယ်ကြီးရဲ့ဒုက္ခကသူ့မှာကြံနေခဲ့တယ်ကိလေသာကြောင့်နှိမ့်စစ်တဲ့ဒုက္ခမရှိဘူးဒါပေမဲ့ခန္ဓာရှိတော့ဗာကြံခန္ဓာဒုက္ခကြံအဲ့ဒါကိုသင်္ခါရဒုက္ခခေါ်တယ်သင်္ခါရဒုက္ခဆိုတာဘာလဲဆိုတော့အိတ်နေလဲရှိတာပဲဘဝင်စိတ်မဖြစ်ဘူးလားဖြစ်တာပဲနိုးနေရင်လည်းမြင်နေကြတဲ့စိတ်တည်းမဖြစ်ဘူးလား ဖြစ်တယ်လောကီစိတ်သူတို့မှာလည်းရှိတယ်လောကီစိတ်ဆိုတာအဲ့လိုလောကီစိတ်လို့ပြောလိုက်လို့ရှိရင်ဟောလောကီလူသားတွေဖြစ်တဲ့စိတ်လို့သွားမိတော့မထင်နဲ့အိမ်တောင်ရသားကြနေတဲ့ပုံကိုယ်တွေပြောတာဟာပြောတာမဟုတ်ဘူးမြင်တဲ့စိတ်ဒီလောကီစိတ်ကြားတဲ့စိတ်ကလောကီစိတ်လောကုတ္တရာမဟုတ်ဘူးနော်ဒါတော့မြင်တာကြားတာနာနာစားတာထိတွေ့ရတာကြံရတာတွေကသူတို့မှလည်းရှိတယ်ဒါတော့အဲ့ဒါတွေကဒီစိတ်တွေကဒီသင်္ခါရတွေပဲဒါတော့ဒီသင်္ခါရတွေကဖြစ်လိုက်ပြစ်လိုက်နေတဲ့ခါကျတော့ဦးဇင်းတို့ကထူပိမ့်ပြီးတော့မှ နော်ကိလေသာတွေထူပိမ့်ပြီးတော့ပုရိသေဖြစ်ကနေကြည့်တော့ဒုက္ခမှန်တောင်မသိဘူးကဲဘာဖြစ်လို့ထူပိမ့်နေတာဒါဒုက္ခလို့မတတ်မဲ့ဘူးနာမအမလေးအဖေလေးအော်ကာကြမှာဒုက္ခခေါ်တာဟုတ်တယ်မဟုတ်လားဒုက္ခခေါ်တာဒါတော့ရန်တာမြတ်မှာကျတော့ဒါဒီဒီအထူပိတ်နေတဲ့အလွာကြီးတွေမရှိတော့ဘူးဆိုတဲ့အခါကျတော့ဒါတွေကိုဒုက္ခလို့ကိုသူကကိုယ်တိုင်လည်းသိနေပြီ မြင်လည်းမြင်နေပြီဆိုတော့ဦးဇင်းတို့ထားပါဒီအသားအရေးဖနှောင်ဖနှောင်ကြီးပေါ်မှာဟောခြေပွားပြင်မှာဖနှက်မပါပဲ ဒီတိုင်းသွားလည်းဘာမှဖြစ်ဘူးဖက်နဲ့မှဘာပဲသွားလို့ရသေးတယ်နော်ဒီဟာတွေမှာကော်စောတွေမှာကန့်လို့ရတယ်အပြင်ဘက်ကကြမ်းမြင်တယ်လှမ်းလို့ရတာပဲဒါဖြစ်လို့အရေးရထူပိန်းနေတာဒါဆိုလို့ရင်ကောက်ပြီဖုံလေးနည်းနည်းလေးကောက်ပြီးမျိုးလုံးနဲ့ထည့်ကြည့်တယ်မှာဘယ်လိုနေမလဲခြေဘွားမှာကတ်တဲ့ဖုံလေးပဲထည့်ကြည့်တယ်ဘယ်လိုနေမလဲချက်ချင်းမသိဘူးလားသိတယ် အဲ့ဒါဦးဇင်းတို့ကဖဏောင်သားကြီးလို့ဖြစ်နေတယ်ဘုရားဖဏချွတ်သွားတာတော့အောက်ကတောင်းတောင်းဘာမှဖြစ်တော့ဆိုတော့ဟိုမှာကိလေသာမရှိတော့တိတ်ပြီးတော့ sensitive ဖြစ်နေပြီသိနေပြီဒါကိုပြောတာမှန်မှန်လို့ရအောင်လေပြောတာတူတာမဟုတ်ဘူးနော်ဦးဇင်းတို့မှာခန္ဓာကိုယ်မှာဦးဇင်းတို့ရဲ့ခံစားလို့ရတယ်ရတယ်အဲ့ဒီလိုလေးနဲ့အော်နုတဲ့နေရာနဲ့ထူတဲ့နေရာဘာကြောင့်တို့မသိတယ်လဲဆိုတော့ဦးဇင်းတို့ကကိလေသာဖဏောင်သားကြီးလို့ထူနေတော့ဘာမှဖြစ်တော့ဒါကိုဒုက္ခလို့ကိုမမှတ်ယူဘူးဒုက္ခလို့မမှတ်ယူတဲ့ပြင်မှာကိုကြည့်ချင်တာကြည့်လိုက် enjoy တောင်ဖြစ်သေးဗျာခိုင် ကဲဒါကြောင့်ယန္တာဖြစ်ပြီဆိုရင်သူတို့ကဒုက္ခဆိုတာကိုပုထုဇဉ်တွေကြတော့ဒုက္ခပြောင်းပြန်ကြီးမြင်တာမလွတ်တာလည်းမပြောနဲ့ဒါကြောင့်သူတို့အနေနဲ့ကဒီမြင်ကြနံစာထိတွေ့နေရတဲ့အာယုစိတ်တွေဖြစ်တယ်ဆိုတာဒုက္ခဖြစ်တယ်ဆိုပြီးတော့ဒီသင်္ခါရဒုက္ခကနေတတ်နေတယ်မြတ်သူတို့ကပြောရမယ်ဆိုလို့ရှိရင်တော့ break ယူတာပေါ့ဗျာနော်ခဏလေး break ယူတဲ့အနေနဲ့និရောဓသမပတ်ဝင်စားခြင်းဝင်စားမယ်အဲသို့မဟုတ်လည်း나이ပိုင်းနဲ့သမပတ်ဝင်စားခြင်းလည်းဝင်စားမယ်အဲ့ဒီအချိန်ခါလေးမှာသူတို့ကနိဗ္ဗာန်ကို တိုက်ရဲ့အာယုံယူနေတာဖြစ်တဲ့အတွက်ကြောင့်ဒီသင်္ခါရဖြစ်တဲ့ဒုက္ခကလွတ်နေတယ်နော်အနာရှိပေမဲ့ထုံစေးထိုးရင်နားတဲ့တံတက်တာလို့ဒါတော့និရောဓသမ္မာပတ်တို့လည်းကောင်းဇန်သမ္မာပတ်တို့လည်းကောင်းတခုခုဝင်စားနေဖလားသမ္မာပတ်တို့လည်းကောင်းဝင်စားနေမယ်ဆိုလို့ရှိရင်ဒီသင်္ခါရဒုက္ခနဲ့ငြိမ့်နေတာဖြစ်တဲ့အတွက်သူတို့ကအဲ့ဒီမှာပဲဝင်စားနေကြတာများသောအားဖြင့်ဒါကြောင့်မလို့ရန်တာများမှာဆွန့်ခံသွားတယ်ဆိုတော့ဆွန့်လောင်းလာတဲ့ဆွန့်လောင်းမဲ့ဒကမကအိမ်ဘောကနေဆွန့်ကကလေး ယူပြီးလာတဲ့ချိန်လေကားခုံနဲ့သူ့နေရာမရောက်မချင်းကြားထဲမှာသူတင်မပတ်ဝင်စားတော့တယ်မြတ်စွာဘုရားကြတော့အမတန်စစ်ကထစ်မြက်တော့ဒကာဒကမတွေကနတ်တွေကတာတူသုံးညင်ခေါ်တဲ့တောင်းမှာတင်မပတ်ဝင်စားတော့ခိုင်ဘာဘလောင်မြဒါကြီးကိုသူမကြိုက်ကြတော့တယ်လဲဆိုတာဒီသင်္ခါရကိုဒီလောက်ကလေးတိုးတဲ့အချိန်မှာတော့ဟိုဘက်ကိုရောက်မြောင်ရောက်ရောက်သွားလိုက်သေးတယ်တင်မပတ်ဘက်ကိုဒါတော့သူတို့ကဒီဟာကြီးကလွတ်ချင်နေပြီ မတက်တာလို့ပြောရမှာဆိုလူလို ပုရုဇဉ်တွေလို့စုဆက်လုံးမရလို့တာလုံးလို့မရလို့တို့ကြတာမလုံးတော့ဘူးနော်လွတ်မြောက်ရေးနေ့ပဲစောင့်နေတော့တာဒါကြောင့်အချိန်ရှိတိုင်းရှိတိုင်းတံဖလသမပတ်တလကောင်နိရောဓသမပတ်တလကောင်ဝင်စားပြီးတော့နိဗ္ဗာန်ကိုတိုက်ရိုက်အာယုံယူနေကြတာအဲ့ဒီကနေပြီးတော့အငိမ့်တက်ကြီးရပြီအငိမ့်တက်ကြီးကနေပြန်ပြီးတော့အချိန်စီ၍တော်လကောင်ရက်စီ၍တော်လကောင်ပြန်ထွက်လာပြီဆိုပါတော့အဲ့ဒီခါကျတော့သူတို့ဘာပြောလဲဆိုရင်သူတုခံဝတ္တနိဗ္ဗာန်တမ္မာသမ္ဗုဒ္ဓဒေတိတံအာတောကဝိရိဇံခေမံ ယထဒုက္ခနိရုဇ္ဇတိတဲ့သူတို့အဲ့ဒါလေးကိုတသသာနဲ့နော်ကိုကစားလို့ကောင်းတယ်ဆိုလို့ရှိရင်ကောင်းတဲ့အရာသာလေးရှားထဲမှာဆွဲကြံနေခဲ့တဲ့အခါကျတော့အဲ့ဒီအရာသာမရှိတော့တဲ့နော်အစားတောက်ကြမ်းကြမ်းနေမကောင်းတဲ့အရာတွေစားတော့မနေ့ကစားလိုက်တယ်လေကောင်းတာကွာမပြောဘူးလားပြောတယ်လေကောင်းကောင်းလေးစားပြီဆိုတဲ့အခါကျတော့ဒီနေ့မကောင်းဘူးမနေ့ကတော့ကတော့ကောင်းတယ်မနေ့ကအစာနဲ့ဒီနေ့အစာဒီဘလို့မှနှိုင်းရှင်လို့မရအောင်ကောင်းတော့လက်ရှိအစာကိုမတတ်မတော်ပဲနဲ့ မနေ့ကအစာလေးပဲတတိရတယ်မနေ့ကလေစားလိုက်ကောင်းပါကွာမနေ့ကဘာလေးကောင်းတာကွာနဲ့မဖြစ်ဘူးလားဦးဇင်းတို့ဖြစ်နေကြဘူးပြောတာဒီအတိုင်းပဲရဟန္တာတွေကြတော့ဩနိရောဓသမပတ်ထဲမှာဖလားသမပတ်ထဲမှာနေရတေချမ်းသာတကူတဲ့သူကပြောတာအကျင်နိဗ္ဗာန်နဲ့ဆင်းရဲဒုက္ခဥဒ္ဓမြတ်ဘာမှမရှိတော့ဘူးအဲ့ဒီဘာမှမရှိတော့ဘူးစိုးရင်ချင်းဆိုတာလည်းမရှိဘူးကိလေသာမြူလည်းမရှိတော့ဘေးမှန်သမျှလည်းမရှိတော့ဘူးအဲ့ဒီလိုအေးချမ်းတဲ့တကယ်စစ်မှန်တဲ့နိဗ္ဗာန်ကို နော်မြတ်စွာဘုရားဟောကြားခဲ့တဲ့ဒီနိဗ္ဗာန်ဆိုတဲ့အရာဩတဲချမ်းသာတာကိုဆိုပြီးတော့သင်္ခါရဘက်ကိုပြန်ပြန်ရောက်လာတဲ့ခါကျရင် तू ဝင်စားခဲ့တော့ငါလူတတတနဲ့ဖြစ်တာသူတို့ဖြစ်နေတဲ့စကလုံးအဲ့ဒါပဲဆိုတော့ပြောချင်တာကရန်တာတို့မြည်ဒီမှာနိဗ္ဗာန်နဲ့အတတ်နိုင်ဆုံးရသမျှအချိန်ကိုအမြဲတမ်းဝင်စားနေတာ ဖြစ်တဲ့အတွက်ထိုရန်တာတို့ရဲ့လုပ်နေတဲ့အလုပ်ဟာဒါပဲရှိတယ်ဒါကိုပြောတာရန်တာဖြစ်ပြီးတဲ့ပုဂ္ဂိုလ်တွေရဲ့ ပြောရမယ်ဆိုလို့ရှိရင်ဒီနိဗ္ဗာန်ရဲ့အရသာကိုပဲခံစားခြင်းလို့နော်ရဟန္တာဖြစ်အောင်ကျင့်ကြတာဒါတော့သင်္ခါရကြီးကိုမုံလို့ဒီဒုက္ခကိုမုံလို့တရားကိုလွတ်သွားပြီဆိုတဲ့ခါကျတော့သူတို့ရဲ့လုပ်ငန်းဒီဒီတမဘတ်ဒီပဲဝင်စားနေကြတာနော်ဒီပြင်အချိန်တွေမှာအလုပ်လုပ်ဆရာရှိတာလုပ်မယ်အားရနဲ့ဒီပြင်နေသူကဒါနေပဲနေကြတာနေတော့ဒါလေးကိုပဲသူတို့ကနော်အချိန်ရှိသူရဲ့ဝင်စားနေတယ်ဝင်စားနေတာဖြစ်တဲ့အတွက်ရဟန္တာတို့ရဲ့ဂုံဘုတ်ထဲမှာဖလတ်တမဘတ်တွေနိရောဓတမဘတ်တွေဝင်စားနေတာသူတို့ရဲ့တကယ်ဂုံဘုတ် ဆိုတော့ဒိဋ္ဌိပြုတ်တယ်ဆိုတော့လောကဟိုးအောက်ဆုံးသောတာပန်ကနေပြီးခဲ့ပြီဒါကြောင့်ရန်တာကိုဂုံမြောက်တယ်ဆိုလို့ရှိရင်အခုနကနော်ဒီဒိဋ္ဌိအယူတွေကိုမယူတော့ဘူးဆိုရင်ရန်တာဂုံမမြောက်ဘူးတဲ့အောက်ကတည်းပြီးခဲ့ပြီးသားလုပ်ငန်းသူတို့ဂုံမြောက်တာကသူတို့အလောက်ကအခုအချိန်မှာရန်တာဖြစ်ပြီးတဲ့အချိန်ကမှာនិရောဓသမပတ်တော်လကောင်ဖလသမပတ်တော်လကောင်သူတို့ကဒါဟုပဲဝင်စားနေကြတာဒါတွေရန်တာတွေအလုပ်ရန်တာတွေဂုံဘုတ်ဖြစ်တဲ့အတွက်အဲ့ဒီအ내အတိပဲကပို့ပြီးတော့တင့်တော်တယ်လို့မဆီဆိုတော့ယူရ နော်ထောက်ပြတယ်ဒါတော့ဦးဇင်းတို့ကတာမင်းညဆိုတော့စားတဲ့ရှိတဲ့အတိုင်းပဲဖတ်ပြောသွားပါမယ်ဒါပေမဲ့ဇရုကြီးကထောက်ပြလိုက်တော့အော်ဟုတ်သားပဲဆိုပြီးတော့ဦးဇင်းတို့ရဲ့ဟောမသိတဲ့အကွက်တွေကိုမြင်တာဇရုကြီးရဲ့စာပေတွေကဖတ်ကြည့်ရင်တာမင်းညလူကမသိဘူးသူ့နဲ့ပဲနဲ့သူလေ့လာထားတဲ့သူမှပဲအော်ဆိုပြီးတော့ကိုညံ့တာအဲ့ကြမှာသိတယ်ငါတို့မမြင်ဘူးပေါ့နော်ဒါတော့ပို့ပြီးတော့ကြည်ညိုရတာပေါ့ဒါက သူ့နေရာလေးနဲ့သူဟိုလေဆရာတော်ကြီးတွေအဲ့လိုပြင်းသွားတယ်နော်တချို့ဖွင့်ဆိုချက်တွေမှာဟိုဖွင့်ဆိုတဲ့ဆရာတွေလည်းပဲနော်ချွတ်ချော်တိမ်ပါတာတော့လကောင်းရှစ်ဆရာရေးပြီးသားကိုကောက်ရေးတာတော့လကောင်းဒါလေးတွေအမြဲတမ်းရှိတာပဲနော်ဒါတော့အဲဆရာတော်ကြီးအဲ့လိုပြင်ပြီးတော့ပေးပါတယ်ဒါတော့ဘုသူတာဖြစ်ပေါ့နော်ကံကောင်းပြီရှေ့ကိုဆက်ကြအောင်ဆိုနော်နံပါတ်9ဂါထာတမူပနိဒာယဇေကုစီတံဝါ အထဝါပိဒိဋ္ဌံဝသုတံမုဒံဝါဩဒံတရာသုတ်တိမနုထုနန္တိအဝိဒတနာသေးဘဝဘဝေတုခန္ဓာကိုယ်ပင်ပန်းအောင်ကျင့်ရသောအ စာသောတဘောဇီဂုဆအကျင့်ကို အမိပြု၍ဘဝကြီးငယ်အသွဲသွဲတို့၌တမဲမှု တနာမကင်းပါပဲလျက်ဘဝမှလွတ်မြောက်စင်ကြယ်ရေးကို အဖန်တလဲလဲချီးမွမ်းကြကုန်၏ထိုမှတပါလဲဒိဋ္ဌမင်္ဂလာအယုရှိသောသူတုတ္တမင်္ဂလာအယုရှိသောသူမုဒ္ဒမင်္ဂလာအယုရှိသောသူတို့သည်လည်း ထိုယူတို့အပေါ်၌အမိပြု၍ဘဝကြီးငယ်တို့၌တဏမကင်းပါပဲလျက်ဘဝမှလွန်မြောက်စင်ကြယ်ရေးကို ထပ်ပြန်တလဲလဲချီးမွမ်းကြကုန်၏ပြုအပ်သောကောင်းမှုမကောင်းမှု၏ကောင်းကျိုးမကောင်းကျိုးမရှိဟုအယူရှိသောတတ္တတဝါဒီပုဂ္ဂိုလ်တို့သည်လည်းတေပြီးနောက်ကာလ၌ဘဝတန်တရားရှိသည်ကို သိကြကုန်လျက် ဝတို့၌တမ်းမမှုတနာမကင်းပါပဲဘဝမှာစင်ကြဲလွတ်မြောက်ရေကိုချီးမွမ်းကြကုန်၏ကောင်းပြီဒီနေရာမှာသူတို့ရဲ့လွတ်မြောက်မှုတုတ်တိလမ်းစဉ်စင်ကြဲရေးလမ်းစဉ်နဲ့ဦးဇင်းတို့ဗုဒ္ဓဘာသာဘက်ကပြောတဲ့စင်ကြယ်ရေးလမ်းစဉ်ကမတူဘူးသူတို့လည်းသူတို့ဘာသာသူတို့စင်ကြယ်ရေးလွတ်မြောက်ရေးကိုပြောပေမဲ့သူတို့ကို၌ကဘဝအပေါ်မှာတတ်မြတ်တဲ့တဏှာက မစင်ကြယ်သေးဘူးတဏမပြတ်ဘူးလို့ဆိုလို့တယ်ဒါတော့တဏဖြစ်เสียအာယုန်နေနဲ့ဖြစ်ပြီဆိုတဲ့အခါကျတော့စုစုခုံနေတော့တာပဲတခါတိုင်းမှာအဲ့ဒါကိုပြောတာသူတို့ကိုယ်နဲ့ကသူတို့ကျင့်စဉ်အရာငါတို့တော့တဏစင်ပြီလွတ်ပြီဆိုပြီးတော့ထင်တယ်ဒါပေမဲ့တဏမစင်တဲ့အခါကျတော့တဏနဲ့ပတ်သက်တဲ့အာယုန်တွေကိုတွေ့တော့အဲ့ဒီအာယုန်တွေကြောင့်သူတို့ကတုံလှုပ်မှုပူပန်မှုလှုပ်ရှားမှုဒါတွေဖြစ်တာ ဒါတော့သူတို့အယူအယတပောဇိကုဆဆိုတာပင်ပန်းအောင်ခန္ဓာကိုယ်ကိုအတ္တကိလမထာအကျင့်ပြောတာပါပဲနော်အဲ့ဒါကိုကျင့်တာဒါတော့ကောင်းပြီတပောဇိကုဆဆိုတာဘာလဲဆိုရင်ခန္ဓာကိုယ်ပင်ပန်းအောင်ကျင့်ရတဲ့အဝတ်အဲ့ဒီမှာအဝက်မဝက်ချင်းဖြစ်ရမယ်နော်အဝက်အဝက်ချင်းဖြစ်နေတယ်မလို့ပြင်ပေးအဝက်မဝက်ချင်းစသည့်ပြင်းထန်သောအကျင့်မျိုးဖြင့်သာလျင်မကောင်းမှုအကုသိုလ်ကိုစစ်ဆုပ်ရွှင်ရှာနိုင်၏ ပယ်စွန့်နိုင်ဟုသောအယူဝါဒမျိုးကိုတဘောဇိကုဆာကိုခေါ်၏နော်အဲ့တော့တဘောဇိကုဆာဆိုတာရှေးတုန်းကရှေးတုန်းကဒီနာမည်သုံးတယ်ဒါပေမဲ့ဒီနေ့ခေတ်လည်းရှိနေတယ်အိန္ဒိယမှာဒီကျင့်စဉ်ကအဲ့ဒါဘာလဲဆိုလို့ရှိရင်ဟောဒီခန္ဓာကိုယ်ကြီးကိုတန်တရားမှာဖြတ်တဲ့အခါမှာတန်တရားမှာမိမိတို့မကောင်းတဲ့အကုသို့လုပ်ခဲ့တာတွေရှိတယ် ဆိုတော့တဘွားပြီးတဘွားဖြစ်စဉ်အရာသွားတဲ့ခါကျတော့သူတို့အဲ့ဒီဘဝဖြစ်စဉ်ကိုတော့လက်ခံတတ်တယ်တသရဒိဋ္ဌိပဲသူတို့လည်းဆိုတော့ဖြစ်စဉ်ထဲမှာဘာပါခဲ့တယ်လဲဘဝထဲမှာဘာပါတယ်လဲဆိုရင်အာဟုသူတွေပါခဲ့တယ်ပြီးတော့ဒီအာဟုသူဟာအကျိုးပေးမယ်မကောင်းကျိုးပေးမယ်ဆိုတာလည်းသူတို့သိတယ်သိတဲ့အခါကျတော့အခုဒီဘဝမှာသူတို့ဘာလုပ်တယ်လဲဆိုရင်ဒီအာဟုသူအပြစ်တွေပြအောင်ဆိုပြီးတော့မှအဝဲမဲ့ဘွဲနေမယ်အစာမစားပဲနေမယ်နော်စသည်ဖြင့်အဋိဋ္ဌာန်တွေလှုပ်ပြီးတော့ကျင့်တာ တော့ကျင့်တဲ့အခါမှာသူတို့ကအခုနပြောသလိုပဲအဝိမွေဖွဲနေတာတွေနေဘူးထဲမှာအချောက်လှမ်းခံတာတွေဘူးဘူးသီးများဟိုတဲ့ခရမ်းသီးများနေလှမ်းလို့ရှင်ထိတော့ကြတော့ဖြည်းဖြည်းရှုံပြီးတော့အဲ့ထက်အစိုးရတွေထွက်မသွားဘူးလားထွက်သွားတာခြောက်သွားတာအဲ့ဒီလိုမျိုးသူတို့ကယူဆတာခန္ဓာကိုယ်ကိုရုပ်ပိုင်းဆိုင်ရာနဲ့ငါတို့ခန္ဓာကိုယ်ထဲမှာကိလေသာတွေကဆိုရှုံးနေတာပဲခန္ဓာကိုယ်ကြီးအာကောင်းလေကိလေသာယာကတွေအာကောင်းလေသူတို့တွေ့တာဒါတော့ခန္ဓာကိုယ်ကြီး အားကောင်းနေကြမ်းမာနေရင်ဒုက္ခိလေသာတွေပို့ပို့ပြီးတော့မှအညွန့်တလူလူထွက်တယ်ဒါတော့ဒီခန္ဓာကိုယ်ကြီးကိုပင်ပန်းအောင်နွမ်းသွားအောင်အားပြော့သွားအောင်လုပ်ရမယ်ဆိုပြီးအဲ့မှာမစားတော့အငတ်ခံနေကြောက်လန်းအဲ့ဒီလိုတွေကျင့်တာဒါတော့အဲ့ဒီလိုတွေဖြစ်တော့လူတွေကတဖြည်းဖြည်းနဲ့အားနေပြီးတော့ဘာဖြစ်လာတယ်လဲဆိုတဲ့အခါကျတော့ဖြားတဲ့လူလူဖြစ်ပြီးတော့အားဒီခန္ဓာကိုယ်တွေကဒီအစာမမှန်တဲ့အတွက်ခန္ဓာကိုယ်ဖွံ့ဖြိုးမှုမရှိတော့ဘဲနဲ့အားရုပ်ပြီးတဖြည်းဖြည်းနဲ့ဖြားသလိုဖြားတဲ့လူတွေလိုဖြစ်ပြီးတော့အားတွေကျသွားတယ် အဲ့တော့အားကြတော့ဘာဖြစ်လာသလဲဆိုရင်လူတဘာဝအရာခန္ဓာကိုယ်ကနွမ်းပြီးတော့မှလူတောင်ခန္ဓာကိုယ်ကိုယ်လက်နဲ့ကိုယ်ချီတောင်မနဲ့တရတော့တဲ့အဆင့်အားတွေချိနေပြီဆိုတဲ့ခါကျတော့ဘာဖြစ်လာတယ်လဲဆိုရင်တဘာဝကအကျဉ်းစားဖြစ်တဲ့ကာမရာဂတဏှာကအားပြုတ်သွားတယ်လူနေမကောင်းတော့ဘူးမကြမှာတော့ဘူးဆိုရင်ကာမရာဂတဏှာတွေကျသွားတယ်ဒါတော့အာယုံ၅ပါးကြောင့်ဖြစ်တဲ့တဏှာတွေကျပြီဆိုတဲ့ခါကျရင်သူတို့ကဘာပြောလဲဆိုရင်ဒီတဏှာငါ့ကိုမနှိမ့်စစ်တော့ နော်ဘာဖြစ်လို့လဲအားကောင်းရင်တဏှာထောင်းမယ်တဏှာတန့်လာမယ်တဏှာတွေအတက်ထွက်လာမယ်ဒါအာမကောင်းအောင်အဲ့ဒါလိုနီးနေသူဖြတ်တာဖြတ်တဲ့အခါကျတော့သူတို့မပင်ပန်းဘူးလားအဲ့ဒါအတ္တကိလေသာပဲဒါတော့ဒီအတ္တကိလေသာအကျင့်နဲ့သူတို့ယူဆတာကကိလေသာတဏှာထွက်တယ်လို့ယူဆတာအဲ့တော့အဲ့လိုထွက်တယ်ပြီးတော့ကိလေသာတဏှာတွေကအဲ့လိုတရင်ကအားဖြင့်ခန္ဓာကိုယ်ရဲ့အားနွမ်းမှုကြောင့် နော်မထလာနိုင်တာကို မပေါ်နိုင်တာကိုသူတို့ကဒါဒီပလင်ကိလေသာကလွတ်တယ်စင်ကြယ်တယ်ဆိုပြီးတော့ယူဆတာအဲ့ဒီနည်းနဲ့သူတို့ကျင့်တယ်အဲ့ဒါကိလေမထအကျင့်ပဲဒါတော့သူတို့ကဘာလဲဆိုလို့ရှိရင်နော်အဝတ်မို့အဝတ်ကဝတ်ချင်လူဆိုတာလှကျင်တယ်လှကျင်တဲ့တဏှာကိုဖြတ်သူဝတ်ချင်တဲ့အတိုင်းလိုက်ဝတ်လို့ရှိရင်တဏှာကိုရေလောင်းတာပဲနော်သူစားခြင်းတလောက်မစားနဲ့အစာဖြတ်အစာစားရင်ခန္ဓာကိုယ်ထွားမယ်လေတဏှာရေလောင်းတာပဲသူကတည်းက ဒါကမှသာလေရင်တဏှာအလိုမလိုက်ဖဲနဲ့တို့ကသူ့ကိုဆန့်ကျင်မဲ့ against လုံးမှာတဏှာကိုတို့စစ်ဆုပ်လို့ရမှာဒီခန္ဓာကိုစစ်ဆုပ်လို့ရမှာဆိုပြီးတော့တို့ရဲ့တပောဇီဂုဆာဆိုတာအဲ့ဒါပဲတပဆိုတာအကျင့်ဇီဂုဆာစစ်ဆုပ်တာကိလေသာကိုစစ်ဆုပ်လွန်းလို့တို့ဒီလိုကိုကျင့်တာကိလေသာထွက်အောင်လို့ဒါတပောဇီဂုဆာအကျင့်လို့ခေါ်တယ်ပါဠိလိုနော်တို့ကဘာလဲဆိုရင်ခန္ဓာကိုယ်ထဲမှာရှိနေတဲ့ကိလေသာတွေယုံလို့အဲ့ဒီကိလေသာတွေအညွတ်မတက်အောင်မထောင်အောင်လို့အခုလက်ရှိကျင့်စဉ်နဲ့ကျင့်တာအဲ့ဒါတပောဇီဂုဆာလို့ခေါ် ဒါဒီနေ့လည်းအိန္ဒိယမှာရှိတယ်အဲ့တော့အဲ့ဒီအကျင့်နဲ့သူတို့ကဒီကိလေသာတွေကနေစင်ကြယ်လိမ့်မယ်ဆိုပြီးတော့မှသူတို့ကယုံကြည်တယ်ယုံကြည်တဲ့အတိုင်းလည်းပဲသူတို့ကိုယ်ကိုသူတို့အဲ့ဒါကျင့်စဉ်လည်းတစ်ခုခုလောက်ရောက်ပြီဆိုလို့ရှိရင်အားတွေချိနေနေတဲ့အတွက်ကြောင့်မလို့ကိလေသာတဏှာယာကက temporary အဖြစ်တာဘာခေါ်မလဲညင်ဝတ်နေတာကိုသူတို့ကဒါကိုပဲရန်တာလို့သူတို့ကိုယ်သူတို့သတ်မှတ်တာသတ်မှတ်ပြီးမှငါတို့တော့ကိလေသာစင်ကြယ်ပြီဆိုတော့ပြောလိုက်တယ်ဒါပေမဲ့ သူတို့ကိုယ်ကိုသူတို့ရန်တာဖြစ်ပြီလို့သတ်မှတ်ပေမဲ့တကယ်ကိလေသာအာယုန်တွေနဲ့ပြန်တွေ့တဲ့အခါအဲ့ဒါတွေကသူကထကြွလာတာပြန်ပေါ်လာတာဆိုတော့စိုးစိုးကငါငြိမ့်နေအခုဘာဖြစ်လို့ဒီလူချင်းတဲ့စိတ်တွေပေါ်သလဲဆိုတော့ဒါထကြွတာဒါလှုပ်ရှားတယ်လို့ခေါ်တယ်စိတ်ထဲမှာမတည်ငြိမ်တော့ဘူးမထိတ်နိုင်ဘူးဒီအာယုန်ကိုသူတို့ကသူတို့ကိုသူတို့ကိလေသာ ပြတ်ပြီလို့ထင်တဲ့အခါပြန်ထလာတယ်ဒါတော့သူတို့ရဲ့ကျင့်စဉ်ကိုလည်းပဲသူတို့ကချီးမြှောက်တယ်เนาะဒါဒီပင်လွတ်မြောက်ရေးလမ်းစဉ်ဆိုပြီးချီးမြှောက်တာအဲ့ဒါကိုဆိုလိုချင်တာ တမ္မူပနေတရဇေကုစီတအထဝါပြီးစောစောလေးကဦးဇင်းတို့ရှင်းခဲ့ပြီးသားတွေဖြစ်တဲ့အတွက်ဒိဋ္ဌမင်္ဂလာသုတမင်္ဂလာအကြောင်းတော့မပြောတော့ဘူးเนาะမြင်တာနဲ့ဒီမြင်တဲ့အတွက်ဒါတို့ဘဝစင်ကြယ်ရေးလမ်းစဉ်နိဗ္ဗာန်ရောက်ကြောင်းကြားတဲ့ဟာတွေကလည်းပဲကောင်းတာကြားရင်ဖြစ်တယ်เนาะဒီမုဒ္ဒဆိုတာတော့ထိအနံ့ရတာအစလို့အရသာနဲ့တွေ့တာခန္ဓာကိုယ်နဲ့ထိတွေ့တာဒါမုဒ္ဒမင်္ဂလာခေါ်တယ်သူတို့ကလည်းဒီတိုင်းပဲယူဆတယ်ဒါတော့ကောင်းပြီသူတို့ကဘယ်လိုယူဆတယ်လဲဆိုရင်နောက်ဆုံးက ဥဒ္ဒန္တရာတုတ်တိမ်မနုထုဏ္ဍိအဝိတတနာတိဘဝဘဝေတုသူတို့ကို၌ကတော့တဲ့ဘဝဘဝအပေါ်မှာတတ်မြတ်တဲ့တဏှာကမပြတ်ဘူးဘာဖြစ်လို့လဲဆိုရင်ဒီဘဝပြီးရင်သူတို့ကျင့်တဲ့ကျင့်စဉ်အရာစင်ကြဲတဲ့ဘဝကိုသွားမှာဦးဇင်းတို့ဗုဒ္ဓဘာသာတွေကလူသားဗုဒ္ဓဘာသာတွေကယူဆချက်တွေနဲ့ပြောရင် လူဘဝမှာကုသိုလ်ပြုတာဘာကြောင့်လဲနောက်ဘဝနေနတ်ရွာနတ်ပြည်ရောက်ရှင်လို့ဟောအကက်ကလေးမပါဘူးလား ကတ်အဲ့ဒီသူတို့လည်းရှိတယ်ကဲဒါတော့သူတို့အဲ့ဒီလိုမျိုးလှုပ်တဲ့ကုသိုလ်တစ်ခုနဲ့လှုပ်တဲ့ကျင့်စဉ်တစ်ခုနဲ့ကောင်းတယ်ဆိုတဲ့ဘဝတစ်ခုကိုကန့်ညှိမှုတဏ္ဍဘဝတဏ္ဍပါပါကလေးနဲ့သူတို့ကဘဝကိုသူတို့ကိုသူတို့မကန့်ညှိဘူးလို့ပြောတာဒါတော့ပါဇက်ကသူတို့ကစင်ကြယ်တယ်လို့ပြောပေမဲ့အတွင်းစိတ်ကကန့်ညှိခြင်းမလွတ်ဘူးလို့ဆိုလို့တယ်ကောင်းတဲ့ဘဝကတ်မနေဘူးလားကတ်နေတာမလွတ်ဘူး ဒါပေမဲ့သူတို့ဝန်ခံသလားဆိုတော့ဝန်မခံဘူးသူတို့ရမ်းတာလိုပဲတွန်းတွန်းအော်နေတာအဲ့ဒါကိုပြောချင်တာဒါတော့ဘာဖြစ်လို့လဲဆိုလို့ရှင်တည်ပြီးရင်တော့ငါကောင်းတဲ့ဘဝလေးရှိတယ်ဆိုတော့လိုချင်တဲ့ဟာလေးတည်ပြီးနောက်မှာဘဝရှိတယ်တတ္တတာဒိဋ္ဌိအဲ့ဒီတတ္တတာဒိဋ္ဌိအရာပြောမယ်ဆိုလို့ရှိရင်အဲ့ဒီစင်ကြယ်ခြင်းဆိုတဲ့နေရာဌာနတစ်ခုကိုဇမာကြီးပဲဖြစ်ဖြစ်ထာဝရပဲဖြစ်ဖြစ်ကြိုက်တဲ့နေရာသတ်မှတ်လိုက်အဲ့ဒီနေရာကိုရောက်ဖို့အတွက်တချို့ကြတော့လေအေးကွာတည်ပြီးရင်သူ့ဘာသာသူဘဝကစင်ကြယ်သွားမှာ မကျင့်လဲရောက်တယ်ဆိုတာမျိုးတချို့လဲအဲ့လိုယူတာရှိတယ်ဒါကြောင့်သူတို့ကအဲ့ဒီလိုဘဝမှာတတ်မြစ်တဲ့တဏှာမကင်းပဲနေတဲ့သူတို့ကဘဝလွတ်မြောက်ရေးကိုတွန်တွန်ကြီးရှီးမွမ်းနေကြတာတကယ်တမ်းကျတော့သူတို့ပြောတဲ့တုတ်တိဆိုတဲ့စင်ကြယ်ခြင်းကမစင်ကြယ်ဘူးဘဝမှာပဲသူကပြန်ကတ်နေကြတာကိုဆိုလိုတယ်ကောင်းပြီဒါတော့ဒီခုနကပြောတဲ့တတ္တရဒိဋ္ဌိအယူရှိတဲ့ပုဂ္ဂိုလ်တွေရဲ့ဒိဋ္ဌမင်္ဂလာတုတ္တမင်္ဂလာမုဒ္ဒမင်္ဂလာရှိတဲ့ပုဂ္ဂိုလ်တွေရဲ့နောက်ဆုံးသူတို့ အဲပြောဆိုချီးမွမ်းနေတဲ့ဟာတွေကသူတို့ကိုသူတို့ဘဝလွတ်မြောက်ရေးလို့ပြောပေမဲ့ပြောသူကိုနိုင်ကတော့ဒီကျင့်စဉ်ဒီလမ်းဆုံးရင်ငါတို့ဒါလေးတော့ရအောင်ပါပဲဆိုတာကန့်ညင်မှုရှိတယ်လို့ဘုရားကထောက်ပြတာပါပဲ။ကဲနောက်နံပါတ်၈ကိုသွားကြစို့။ပတ္ထယမာနတဟိဇဗ္ဗိဒာနိဘဝေဒိတံဝါပိပကပိတေတု စုတုပဘာတော့ဣဒဩအဲ့ဒီမှာခဏလေးခဏလေးဣဒရဲ့ပတ္တနောက်ကရပစ်လက်ထုတ်လုပ်ပစ်လက်နော်မှားသွားတယ်နော်တိုက်ပေါ်ပတ္တမဟုတ်ဘူးယတ္တနတ္ထိနော်ဣဒယတ္တနတ္ထိဖြစ်ရမယ်နော် ပါဠိမှားနေတယ်ပါနေယတ္တလို့ရပစ်လက်နဲ့နော်စုတုပဘာတော့ဣဒယတ္တနတ္ထိတကေနဝေဒေနကုဟိဝဇဗ္ဗေမြန်မာလို့ မိစ္ဆာယုရှိသောပုဂ္ဂိုလ်သည်ဘဝတန်တရားမှစင်ကြယ်လွတ်မြောက်ပြီးဟုထင်မှတ်နေ၏ဘဝ၌တမဲသောတဏှာကင်းသည့်ဤအဖြစ်ကြောင့်ဘဝကိုတဏှာဖြင့်တောင့်တလျက်ရှိသောထိုမိစ္ဆာအယုရှိသောပုဂ္ဂိုလ်အားရောင်ရမ်းတန်တမှုတဏှာတို့သည် ထပ်ပြန်တလဲလဲဖြစ်လာကုန်သည်သာ ဒနာဒိဋ္ဌိတို့ဖြင့်ကြံစီရသော အာယုန်တို့ကြောင့်ဆိုရင်ဘူပံဖောက်ပြန် တုံလှုပ်ခြင်းလည်းဖြစ်သည်သာဟီလောက၌တမ်းမင်မှုကင်းခြင်းကြောင့်သုတိပရိသန္တေနေရာချင်းမရှိတော့သောယန္တာပုဂ္ဂိုလ်သည်အဘယ်မည်သောရာဂစသောအကြောင်းကြောင့်ဆိုရင်ဘူပံဖောက်ပြန်တုံလှုပ်ရတော့အံ့နီအဘယ်မည်သောအကြောင်းကြောင့်လဲ ရောင်ရမ်းမြည်တမ်းရာတော့အနိဒါနှစ်ခုနှိုင်းရှင်ပြတာပါ အခုနာကမိမိတို့ကိုကိုအဲစင်ကြယ်ပြီပြောမယ်ဆိုရင်စင်ကြယ်ပြီဆိုတာရန္တာဖြစ်ပြီလို့ယူဆထားတဲ့ဒိဋ္ဌိတွေပေါ့နော်ယသိတွေပရပိုက်တွေပေါ့အဲ့ဒါတွေကတကယ်တမ်းကျတော့သူတို့ကတဏှာလွတ်သွားတာမဟုတ်ဘူးအကြောင်းတစ်ခုခုကြောင့်မလို့သူတို့ကျင့်စဉ်ကြောင့်ခဏလေးငြိမ်ပြီးဝတ်သွားတာ ဆိုတော့တဏအာယုန်နဲ့နော်အာယုန်၅ပါးနဲ့လည်းတွေ့တော့တတ်မစ်စရာအာယုန်နဲ့လည်းတွေ့တော့အဲ့ဒါတွေကိုတတ်မစ်တဲ့စိတ်တွေပြန်ပေါ်တယ်စိုးရင်စရာရှိလဲစိုးရင်နဲ့ကြောင်းကြစရာရှိလဲကြောင်းကြတယ်ပူပန်စရာရှိတယ်လဲပူပန်တယ်အဲ့လိုတွေဖြစ်တာဒါတော့သူတို့ကဘာလဲဆိုလို့ရှိရင်လိုချင်စရာအာယုန်နဲ့တွေ့တော့အဲ့ဒါလေးတွေကိုလိုချင်တောင်းတတဲ့တဏပြန်ဖြစ်တယ်နော်လိုချင်တာကမှမရဘူးဆိုတော့လဲထပ်ပြန်တယ်လဲလဲလိုချင်တယ်လိုချင်တယ်ရပါလို့ရပါလို့အဲ့လိုတောင်းတမှုထပ်ပြန်တယ်လဲလဲဖြစ်တယ်ပြီးတော့တခါ ဒီဒါလေးကရပါရပါတော့မလားငါးတော့လိုချင်တယ်ရပါရပါတော့မလားဆိုရင်လည်းပဲစိုးရိမ်ပူပန်မှုကဖြစ်မနေပြန်ဘူးလားကိုလိုချင်တာကို ပထမက တောင်းတမယ်ဒါရပါလို့ဤဒါနံပါတ်1ချက်နောက်နံပါတ်2တောင်းတပင်တောင်းတတော့လည်းပဲရမရပါတော့မလားဆိုရင်စိုးရိမ်မှုကနောက်တော့ကတ်မလာဘူးလားအဲ့ဒါလိုလဲစိုးရိမ်တာပဲတဲ့ဆိုလိုတာကတ်နေတာပဲလောဘနဲ့တောကက လူကျင်တာကိုရရင်ရရကျင်တာကိုဆူတောင်းလို့ထပ်ပြန်တယ်လဲလဲတောင်းတယ်လှုပ်တယ်ဟာတောင်းတယ်လှုပ်တယ်လှုပ်တယ်လှုပ်ပင်လှုပ်ပင်လှုပ်တော့လဲတောင်းပင်တောင်းတော့လဲရပါတော့မလားလို့စိုးရိမ်မှုဝင်တာနဲ့တောကကနောက်ကလိုက်ပြီဒါကိုဆိုလိုတယ်အဲ့ဒီမိမိတတ်မဲ့တဲ့အာယုံတို့ကြောင့်လည်းပဲအာယုံတို့ဆိုတာအဲ့ဒီအာယုံပဲအဲ့ဒီလူကျင်တဲ့တဏှာကြောင့်ပဲစိုးရိမ်မှုတစ်ခါဖြစ်ပြန်ရောပြီးတော့တစ်ခါပျောက်ပြစ်ပြီးတဲ့ဝိထုအာယုံတို့အတွက်လဲစိုးရိမ်တုံလို့ရှိထားတာလေးတွေကလည်းပဲတစ်ခါပျောက်သွားပြန်တဲ့ခါကျတော့ တတ္တဝါဆိုတဲ့မျိုးကကိုလိုချင်လို့ရပြီးရင်ရတဲ့အာယုကာမဂုဏ်နဲ့ထာဝရနေချင်တာနော်ကိုလိုချင်တဲ့အာယုလေးတွေကပျောက်သွားပြစ်သွားပြန်ပြီဆိုတခါလာပြန်ရောပြစ်သွားတဲ့အတွက်တခါစိုးရိမ်မှုကဝင်များရောဒါတို့မှရှိနေတယ်လို့ဆိုလို့တယ်မရသေးတာကိုလည်းစိုးရင်ရတယ်ရပါတော့မလားဆိုတော့တောကလည်းရှိတယ်ရပြီးသားပြစ်တဲ့အတွက်လည်းတို့မှတောကကရှိနေတာပဲတုံလုံနေတာပဲနောက်ပြီးတော့လက်ရှိပျောက်ဆဲပြစ်ဆဲနေကြုံရလဲတုံလို့ရပြန်တယ် လက်ရှိရနေတဲ့ဟာတွေကလည်းတွေ့ကြဟိုကတစ်ဖက်ပါဒီကတစ်ဖက်ပါနဲ့ပြစ်ပြစ်ပြစ်ပြစ်နေတဲ့အတွက်ကြောင့်မလို့နော်တုံလို့တယ်ဥပမာထားပါတော့လူဘဝရတယ်ဘဝရတဲ့ခါကျတော့ဒါမဝမရသေးခင်တော့လူဘဝအကောင်းမယ်နော်ရနေတဲ့ခါကျတော့ဟာဒီဆင်လေးလောက်ဆိုတော့မဆိုးပါဘူးလေနှိုင်းရှင်လိုက်ပြန်တော့လဲငါမပြည့်စုံပါလားငါဘဝရဟိုကလူဒီဟာလူနဲ့ကရတဲ့ဘဝကျင့်တတ်သေးရဲ့လားကျမ်းမာရေးဘက်ကကြည်မကျင့်တတ်ဘူးပညာရေးဘက်ကကြည်မကျင့်တတ်ဘူးရုပ်ဘက်ကဆိုတော့ပြောမနေနဲ့ကျုပ်တို့ဘုန်းကြီးတောင်ပါသေးတယ်မှန်ကြည့်တယ်ထဲမှာ ဟုတ်တယ်မဟုတ်လားလို့ဘယ်တတ်နိုင်မလဲနော်ဆိုတော့ကျင့်တတ်တာမဟုတ်ဘူးပြင်မရလို့နေရတာဆိုတဲ့ခါကျတော့အဲဒီလိုအာယုံနဲ့ပူပန်မှုကလည်းရှိတယ်တခါရှိပြီးသားလေးကဓာတ်တဲ့မကောင်းတာကိစ္စမရှိရှိပြီးသားကပြိုးပြစ်ပြက်သွားတာပို့ဆိုးတယ်ခံရတာဟုတ်တယ်မဟုတ်လားကျုပ်တို့ဓာတ်တဲ့မလာတာကျုပ်နေလို့ရတယ်ဒါပေမဲ့ကျုပ်တို့ရှိပြီးသားအနေထားလေးကအိုပြီးတော့မှဟိုဟာပြစ်တရားပြစ်စပင်းနဲ့ဖြူလာမျက်စိတွေမုံလာတယ်မကြိုက်ဘူးကြိုက်ရလားကဲ ဓာတ်တင်မလှတာကိစ္စမရှိဘူးရှိပြီးသားလေးတော့ကျုပ်တို့အရင်လေးတော့လိုချင်တယ်ဒါတော့အခုကျုပ်တို့ကတဲတောင်တဲကမ်းပါကိုရေထိုးသလိုတစ်ဖြစ်ဖြစ်နေနောက်တနေ့မနေ့ကနေမတူဘူးငါဒီနေ့ကြဘာတွေဖြစ်လာတယ်အာထားပြီးအိုပြီးနဲ့မငြီးဘူးလားငြီးပြီးတာနဲ့တပြိုင်နဲ့ငါငကတော့ကောင်းတာလေးတွေမရှိတော့ဘူးဟောနိုင်ရှင်မှုကစိတ်ထဲအလိုလိုပါပါမသွားဘူးလားငကတော့ငါထားချင်းပြက်ခနဲ့ပဲအမလေးငါတို့ကနော် သုံးအသက်40 50တို့ဘာမှမဖြစ်ဘူးညီတို့ကြမှာပဲနာပြီးတယ်ဆိုအဖွားကြီးတဲ့ငါတို့40 50တုန်းကလှေကားတစ်တောင်ရှော့ကနေပဲအထက်ကတော့မစဲဘူးခါတခါတည်းရှော့တိုက်ချပလိုက်တာလေဆိုလိုတာတွတ်တွတ်လက်လက်အခုငါ80 80တော့မရှိတော့ဘူးတဲ့အဲ့ဒါလေးတွေကုန်ပြီတွတ်လက်ထားလည်းမရှိတော့ဘူးဉာဏ်သာနာလည်းမရှိတော့ဘူးကြည်လည်းနဲ့မျက်လုံးနဲ့မရှိဘူးနားလည်းထိုင်းနေကြတွေထိုးဆိုတော့လက်ရှိပြစ်နေတာအတွက်လည်းမပူဘူးလားပူတယ်အဲ့ဒါကိုပြောတာဒါတော့ သူတို့မှအဲ့ဒီလိုအာယုန်နဲ့မရသေးတာတွေရပြီးတာတွေရပါရပါတော့မလားဆိုတာတွေကတကယ်တွေ့တဲ့အခါကျတော့ကိလေသာမကုန်တော့အဲ့ဒီအဘုဒ္ဓကဒုက္ခတွေရှိတယ်လို့ဆိုလိုတယ်ဒါပေမဲ့ဘဝကိုလည်းမတောင့်တအာယုန်ကိုလည်းမတောင့်တကိလေသာမှန်သမျှကအကုန်လုံးကင်းပြီးတဲ့ရန်တာကြတော့ဘာမှဖြစ်တော့ဒါတော့ပူပန်နေဆိုတာဘာဖြစ်လို့လဲလို့အာယုန်ပေါ်မှာဘဝပေါ်မှာတတ်မြတ်တဲ့တဏှာရှိလို့ပူတာဒါတော့လိုချင်းစရာအပူလောဘတဏှာမရှိတော့ဘူးဆိုတော့ လိုချင်တာမှမရှိဘူးရှိတာကိုလည်းပြတ်သွားလည်းကိစ္စမရှိဘူးဒါကြီးကဒုက္ခတော့ကြီးရလို့လည်းသိလိုက်ရောရန်တာလည်းဖြစ်ပြီးတဲ့ခါကျတော့မရလို့လည်းမပူဘူးရှိပြီးသားဆုံးလို့လည်းမပူဘူးပြင့်နေတဲ့ယုံနာနဲ့ပြတ်သွားပြိုသွားလို့လည်းတဘာဝပဲခိုင်ဒါတော့ရန်တာမှာဘယ်အာယုံဘယ်ဘယ်ဘဝကြောင့်မလို့ပူစရာလိုတော့လို့လဲတဲ့သူတို့မှတော့ပူတော့လို့ပြောတာပြောမယ်ဆိုရင်ဒါ comparative ရန်တာလုပ်နေတာပြောမယ်ဆိုသူတို့ရန်တာဒီလိုငါတို့ရန်တာဒီလိုလို့ပြောတာ ယန္တာနှစ်ပါးတနည်းယန္တာလို့သမုတ်ခံရတဲ့ယသိပရပက်ကတစ်ဖက်တကယ်ကိလေသာလွတ်လို့ငြိမ့်သွားတဲ့ယန္တာကတစ်ဖက်ဒီနှစ်ဖက်ကိုရှင်းပြနေတာဒီစာပိုက်ကနော်ယန္တာတကယ်အစ်စ်ကြတော့ဒါကြောင့်မလို့ယန္တာပုဂ္ဂိုလ်မှာကဘဝတို့နဲ့တောင်းတမှုလည်းမရှိကင်ဘဝတို့ငါဘာရပါလို့လို့လိုစရာလည်းမရှိတော့ဘူးနောက်ဘဝငရဲကြမှာလည်းပူစရာလိုသေးလားမပူဘူးဒါကြောင့်သုတိပရိသန္တိအဖြစ်ပေါ့နော်အဖမ်းမှန်ကျင်လည်ရခြင်းလည်းမရှိနောက်ဘဝမှာနောက်ထပ်သုတိ ပြီးတဲ့နောက်ဒီပြိနိဗ္ဗာန်သုတိနော်ဒီပြိနိဗ္ဗာန်သုတိနောက်ဆုံးလေးတစ်ချက်ပြီးတဲ့နဲ့တပြိုင်နက်လူဘဝရဖို့လည်းပူစရာမလိုငရဲကြမလည်းပူစရာမလိုနတ်ဘဝရဖို့လည်းပဲတောင်းတစရာမလိုတော့ဘူးပြီးပြီတဲ့ဒါဆိုတော့အဲ့ဒီလိုမျိုးဘဝမရှိတော့တဲ့အတွက်သူမှဘဝနဲ့ပတ်သက်လို့လည်းတောင်းတစရာမရှိဘူးထိုရန်တာဒီအဘယ်မည်သောຢာကဒေါသစာတဲ့ကိလေသာတို့ကြောင့်ပူပန်ရတော့အနေကိလေသာမှမရှိတော့ပဲຢာကဒေါသကြောင့်ပူစရာလည်းမလိုတော့ဘူးတဲ့သူ့ကိုအပူပေးမဲ့ဟာတွေမရှိတော့ဘူးလို့ဆိုလိုတယ် အဘယ်မြည်သောဘုံဘဝနဲ့ဆက်၍ပူပန်ရပါတော့အန်ဒီငါအဘယ်ဘုံများကြလိမ့်မလားလူဘဝလေးမှာရပါအောင်မလားအရင်လေးပါရပါအောင်မလားနဲ့နော်နတ်ဘဝရရင်တော့ကောင်းပါပဲနော်စသည်ဖြင့်လူကျင်တာလည်းတောင်းတောင်းတတာမရှိတော့ဘူးအရင်လေးမဆုံးအောင်လို့အကုန်တယ်တွေပြောတယ်လို့အရင်လေးတော့ရရရင်တော်သေးတာပဲဆိုလို့ပူပန်စရာလည်းမလိုဘူးအောင်များကြာသွားရင်တော့ဒုက္ခပဲလို့ပူပန်စရာလည်းမရှိဘူးသူမှပြီးနေပြီဒါကြောင့်ဘဝလွတ်မြောက်ပြီးဖြစ်သည်ဖြစ်နဲ့တုံလှုပ်เสียတုံလှုပ်ပူပန်စရာအလျင်းမရှိတော့ဘူးလို့ဆိုလို့ ဒါတော့ဟောဘက်ကတော့အမိခံရန်တာဒါကတော့တကယ်အစစ်ရန်တာတကယ်အစစ်ရန်တာရဲ့ပုံမှန်တရံကကြည်လင်အေးမြတည်ငြိမ်ပြီးတော့နေတာဟောဘက်ကတော့တုတ်တခါလှုပ်နေတာအဲ့ဒီတော့သူ့ရဲ့စိတ်ထဲမှာတုံလှုပ်မှုဖြစ်တာကိုအာယုံကြောင့်မလို့တုံလှုပ်မှုရက်ခတ်မှုဖြစ်တာကိုတုံလှုပ်တယ်လို့သုံးနေစားတာနော်ဒါကြောင့်ဟိုအမကြီးဥပုပ်ပြောတယ်မလားကြောင်လေးကလိမ်ပါလို့ဆိုအကြိုက်မတွေ့သေးလို့ပါဖေ။ဟုတ်တယ်မဟုတ်လား။ဒါတော့ဦးဇင်းတို့အကြိုက်မတွေ့သေးတော့ငြိမ်တာပဲလေ။ တော်တန်တော့ဝက်နေတာပေါ့နော်ကျုပ်ကလေးလက်ရွှတ်ခနဲ့ပြည့်လို့ထပ်ကုန်အုပ်တော့တာပဲအမအကြက်ကတွေ့ပြီလေဆိုတော့အဲ့ဒီကြောင်လေးကျွတ်မတွေ့သေးလို့ငြိမ်နေတဲ့အချိန်လိုမျိုးသူတို့သမုတ်ထားတဲ့ရဟန္တာဆိုတာခဏတစ်ဖြုတ်တည်ငါအားဖြင့် temporary အားဖြင့်ငြိမ်နေတာကိုနော်သူတို့ကရဟန္တာလို့သမုတ်တယ်တကယ်လဲကျွတ်လဲတွေ့လိုက်ရောအာယုန်နဲ့တွေ့လိုက်ရောတခါတည်းထခုံတော့တာပဲဒါအဲ့ဒီနှစ်ခုရဲ့နိုင်ရှင်ချက်ကဒီလိုဆိုလို့တယ်။ကိုင်းဒါတော့ဒါပထမမေခွန်းကြီးရဲ့အမေဒီမှာဆုံးသွားပြီဒုတိယမေခွန်းကိုသွားကြစို့။ ဒုတိယမေကုနံပါတ်9အလုံးဆက်ပြီးတော့ဖတ်ပူဇော်ကြစို့ယမဟုဓမ္မံပရမန္တိဧကေဓမ္မေဝဟိနန္တိပနာဟုမေအင်ညေတေသောနုဝါဒောကတမောဣမေတံတဗ္ဗေဝဟိမေကုသလဝဒါနာဒါလည်းကြဂေါရမ ကတော့ရှင်းပါတယ်အောက်ကအဖြေကဒါဆက်သွားလိုက်ကြစို့နံပါတ်30တကံညိဓမ္မံပရိဘုံနာမာဟု အညတ္တဓမ္မံပနဟိနမာဟုဧဝံပိဝေကရှဝိဝါဒယံတိတကံတကံသမှုတိမာဟုသစ္ဆံနေမိတရုပ်ဘွားမြတ်စွာဘုရားမိမိဤဘာသာတရားကိုသာလျင် ပြည့်စုံကောင်းမြတ်ဤအခြားသောဘာသာတရားကိုမူကားယုံဉဏ်ဤဟု၍ပြောဆိုကြကုန်၏ ထိုဘာသာရေးဆရာတို့သည်ဤသို့ပြောဆိုခြင်းဖြင့်လည်းမိမိတို့အယူဝါဒကိုမြဲမြဲမြန်းမြန်းတယူတန်ယူကုန်လျက်မြင်းခုံကြကုန်၏မိမိဥစ္စာဖြစ်သော အမှန်ဟုသမုတ်ထားအပ်သော အယူဝါဒကို မဖောက်မပြန်မှန်သောအယူဝါဒဟု၍ပြောဆိုကြကုန်၏ပထမမေကွန်းကတော့အဲဒုတိယမေကွန်းကတော့ ကိုယ့်ဘာသာနဲ့ကိုယ့်အယူဝါဒကိုတော့မြင့်မြတ်တယ်ဆိုပြီးတော့မှဝါဒမောင်းခတ်ကြီးညာပြီးတော့မှသူကပြောထားတာပေါ့နော်ဒါကိုပဲအခြားဝါဒမတူတဲ့ပုဂ္ဂိုလ်ကမင်းတို့ဝါဒကြီးကမှားပါတယ်ယုံညံ့နဲ့မကောင်းဘူးဘလို့ဖြစ်တယ်ညာလို့ဖြစ်တယ်လို့ criticize လုပ်တာပဲနော် criticize လုပ်တဲ့ခါကျတော့အဲ့ဒီဝါဒတွေကကိုနဲ့မတူရင်အဲ့ဒီလိုနည်းနဲ့ပုတ်ချတဲ့အခါမှာနော်ထားပါတော့ဗုဒ္ဓဘာသာကိုလည်းအဲ့ဒီလိုပြောပြီလို့ဆိုပါတော့နော်ဒီပြန်ဝါဒကအဲ့လိုပြောပြီဒါဘာသာနဲ့တစ်ခုနဲ့တစ်ခုဒီတိုင်းပဲပြောနေကြတာပဲ ဒါတော့မိမိတို့ဘာသာကိုဘာသာကိုဗုဒ္ဓရဲ့ဝါဒကိုလည်းအဲ့ဒါလိုပြောပြီဆိုလို့ရှိရင်တဲ့ဗုဒ္ဓဝါဒကအဲ့ဒါလိုနင်းနေယုံနိုင်သွားပါသလားလို့မေးတာပြောတဲ့ပုံကိုယ်တွေကသူ့နယ်သူ့ဒေသသူ့ဘာသာမှာတကယ်ကိုမှပညာရှိလို့ပန္တိကြီးတွေအနေနဲ့သတ်မှတ်ထားတာဒါတော့သူတို့ပြောတဲ့ဟာပညာရှိဒီလိုပြောတာကတကယ်ကိုမှတကယ်ပညာရှင်တွေပါလားနော်အဲ့ဒါလိုပြောလိုက်တဲ့အတွက်တကယ်ပညာရှင်တွေမှာပါသလား ဒို့ဒီမို့လို့ရှင်လည်းပဲအဲ့ဒီလိုကဲ့ရဲ့တယ်ဒါတော့သူ့နေရာနဲ့သူတော့သူတော့ပညာရှိကြီးတွေပဲသူတို့နေရာနဲ့သူတို့ဘာသာမှာပညာရှိကြီးတွေဖြစ်တဲ့အတွက်အဲ့ဒီဘာသာတခြားအခြားဘာသာတခုကိုဝေဖန်လိုက်ရင်သူတို့ပြောသလိုပဲနှိမ်သွားသလားရုပ်သွားသလားညံ့သွားသလားလို့ဒါမေးတာပဲပြောမယ်ဆိုရင်အဲ့လိုပါပဲကွာတဲ့ဘာသာမတူတဲ့သူတို့ဒီလိုပဲဘာသာဘာသာခေါင်းဘာသာရေးသမားတွေပေါ့ဘာသာခေါင်းဆောင်လုပ်တဲ့လူတွေကကိုယ့်ဘာသာ တွင်တွင်လူအမြင်သိရေးเนาะကြော်ညာတာပါပဲ commercial လုပ်တာပါပဲအဲ့ဒီလိုမျိုးကိုယ့်ဘာသာကိုချီးမွမ်းသူများဘာသာကိုနှိမ့်ချတယ်ဆိုတာလောကထုံးစံပဲတဲ့မြတ်စွာဘုရားပြန်ဖြေတာဒါတော့ကိုယ့်ဘာသာကြတော့ကောင်းတယ်လို့တယူဆန်းနော်အဲ့ဒီလိုအသိမှတ်ထားတာအဲ့တော့အဲ့ဒီလိုကိုယ့်ဘာသာတစ်ခုသာလျင်ဒီလောကကြီးထဲမှာဟောဒီကဘာမဟုတ်ဘူးဟောဒီစက်ကြဝဠာမှာအမှန်တရားတစ်ခုဖြစ်နေတတ်မှတ်ပြီးတော့ကျန်တဲ့ဘာသာမှန်တဲ့မြတ်အမှားလို့သမုတ်တာကအဲ့ဒါပါဠိလိုခေါ်ရင်ဣဒံသစ္စာဘိနိဝေဒလို့ခေါ်တဲ့ဒိဋ္ဌိတစ်မျိုးဥပါဒံတစ်မျိုး နော်အဲ့ဒါဦးဇင်းတို့ဘုန်းကြီးတွေမှာတခါတလေဘုန်းကြီးချင်းအတင်းပြောခြင်းတဲ့ခါပေါ့နော်လူတယောက်ကတချောင်းဆွဲသမားဘလို့မှပြင်လို့မရဘူးသူဟာကြီးလည်းမှန်တာမဟုတ်ဘူးဒါပေမဲ့သူကဒါကြီးကိုအသေးဆွဲထားတာဆိုရင်ဘုန်းကြီးဘုန်းကြီးချင်းဦးဇင်းတို့အတင်းပြောရင်ဣဒံသစ္စာဘိနိဝေဒသမားကြီးပါကွာလို့ပြောတယ်နော်ဣဒံသစ္စာဘိနိဝေဒသမားဆိုတာပြောမယ်ဆိုရင်တယူတန်သမားကြီးလို့ပြောတာနော်ကိုပဲမှန်တယ်ကျန်တဲ့လူတော့အမှားဆိုပြီးအကုန်လုံးကိုတခါတည်းပုတ်ချပလိုက်တာ ဆိုတော့အဲ့ဒီပုံကိုမျိုးတော့သွားဆွေးနွေးလို့မရဘူးပြင်လို့လည်းမရဘူးနော်အဲ့တော့ဟုတ်တယ်ဒါမှန်တယ်ဦးစင်းလက်ဒါလက်ခံတယ်နော်ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဒီလောက်ဒီနေ့ခေတ်သိပ္ပံမှာနော်ဒီလောက်ကဘာကြီးကိုကြည့်စရာကိုကကောင်းကင်တက်ကြည့်စရာမလိုဘူး GPS တခုကြည့်လိုက်တာနဲ့ပဲဟိုအင်တာနက်ကလေးဝင်ကြည့်လိုက်တာနဲ့ပဲကွန်ပျူတာတွေလာတော့ထုံးကားလို့အင်တာနက်တွေခက်မှာကဘာရဲ့အနေအထားကိုနော်သိပ္ပံဆရာတွေရဲ့ဖော်ပြခြင်းနဲ့ဒါလုံးနေဆိုတာထင်ရှားတာပဲဥစဉ်တော့လုံးနေဘက်ကလက်ခံတယ် ဦးစင်းအလုံးလားပြလားဆိုအလုံးပဲဒါပေမဲ့ပြတယ်လို့ပြောတဲ့ဘုန်းကြီးဒီနေ့ထိရှိတယ်ခိုင်နောက်ပြီးအဲ့ဒီဘုန်းကြီးကလည်းအော်ရှေးတုန်းကဆရာတော်ကြီးလေအသက်ကြီးတော့ကြာကြာမီးရဆိုရင်ထားအသက်ကလည်းဘလောက်မှရှိအသက်အလတ်ပိုင်းခိုင်အသက်က90ကျော်လေးပဲရှိသေးတယ်ဦးစင်းတကြီးလင်း96ဝါပဲဆိုတော့ခိုင်ဘယ်လိုပြောရမလဲဒီလိုပုဂ္ဂိုလ်ကနိုင်ငံခြားထုတ်ပြီးတော့သာသနာပြုတယ် သာသနာပြုတော့ဒီပြည်နိုင်ငံကလူတွေကနေပြီးတော့မှအဲ့ဒီလိုမျိုးတစ်ခုခုများချော်ထွက်ပြီးတော့လောကကြီးရနေပတ်တယ်လို့ပြောခဲ့ပြီဆိုလို့ရှိရင်မင်းတို့ဗုဒ္ဓဘာသာဘုန်းကြီးတာဒီလောက်ကဘာကြီးကိုဒီလိုဖြစ်တယ်ဆိုတာကိုအမတန်ကလေးလေးကစာမူယူကလေးကစာသိနေတာကိုမင်းတို့ဗုဒ္ဓဘာသာဒီလုံးသလားပြားသလားတော့မင်းတို့မသိဘူးလားဆိုရင်သွားရောကျန်တာတွေ तू तू တရားဘာ तू စင်နာထောင်မလဲအနေဆုံးအစစ်မူယူကလေးတောင်အယုတ်ကြည့်ပြီးတော့လုံးတယ်လို့လက်ခံထားတဲ့အရာကြီးကိုမင်းတို့ဗုဒ္ဓဘာသာဘုန်းကြီးတို့ကမသိဘူးလားဆိုရင် तू တရားနောက်ထပ်ဆွေးနွေးဖို့ခက်သွားပြီနော်ဦးဇင်းကအံ့ဩတယ် ဒါကုဘာသာဘက်ကရှိနေတာကိုပြောတာသူ့ကိုဦးစင်းတို့ပြောပြတယ်ဘုန်းကြီးဦးစင်းအင်တာနက်ရှိကိုခေါ်ပြီးတော့ဟောဒီမှာကြည့်ကဘာအချင်းနေထားဘလို့ရှိတယ်ဗမာဘလို့ရှိတယ်ကဘာဘလို့ရှိတယ်ဒုလို့ရှိတယ်မြောက်ဝေဆိုတောင်အကုန်ထောက်ပြတယ်ဒါကသူတို့လုပ်ချင်ဒီနေ့ကိုဘာပြောမလဲဟိုဒီနေ့က Photoshop တွေနဲ့လုပ်လို့ရတာပဲဘာညာဘို့သူကလည်းဒါတော့ပြောတတ်တယ်ဟာဘုန်းကြီးဒါ Photoshop နဲ့လုပ်ထားတဲ့အရာမို့ဒါတော့မှန်တယ်ကဘာလုံးကိုသိအောင်တော့လုပ်ပြဒါပေမဲ့သူတို့တကယ်ကိုကောင်းငယ် satellite နဲ့ရိုက်ပြီးတော့တင်ထားတဲ့အရာဒါ နော်ဘယ်မှာဆိုလို့ရှိရင်အခုတွေ့တယ်မဟုတ်လားလို့ဘယ်မှာဘယ်နားမှာညဖြစ်နေပြီဘယ်မှာနေဖြစ်တယ်ဘယ်နေရာမှာနေနေညနေအဆက်ဖြစ်နေပြီတေးသေးချာချာလှည့်ပြီးတော့ကိုပြလက်မခံဘူးဆိုတော့အ ਨੇ ဆုံးသာသနာပြု missionary အလုပ်တဲ့လုံးမဲ့ဘုန်းကြီးတစ်ပါးကမ္ဘာပထဝီအနေထားလေးတော့တည်တင်တာပေါ့အနိုင်ဆုံးအဆင့်ကမ္ဘာမှာဘယ်နိုင်ငံနဲ့ဘယ်ယူဝါဒနဲ့ကျင့်သုံးနေတာလဲကွန်မြူနစ်လားဆိုရှယ်လစ်လားဒီမိုကရေစီလားဒါလည်းသိရမှာဦးဇုံတို့သိရတယ်အခုဒီမှာလုံးနာပြတာနှစ်ခုနှစ်ကိုရှင်းမတက်တော့အဲ့ဒါပြီးရောဒါအခုဗုဒ္ဓဘာသာမှာဖြစ်တာ ဒါကြောင့်ဒါအိဒံသစ္စာပိနိဝေဒပဲငါဗုဒ္ဓဘာသာဘုန်းကြီးတစ်ပါးဆိုပြီးတော့ဒိဋ္ဌိမရှိဘူးများမထင်နဲ့ရှိတယ်မြတ်စွာဘုရားကိုနိုင်ကကိုမှတီလာတစ်ခုတည်းကိုပြီးပြီးတီလာကျင့်စဉ်မှာတပါးမရှိဘူးဆိုရင်ဒိဋ္ဌိပဲတဲ့ကိုစောက်တည်နေတဲ့တီလာမှန်တယ်နော်မှန်ပေမဲ့တီလာမှာတပါးအခြားနောက်တဲ့ကျင့်စဉ်မရှိဆိုလည်းအမှားတယ်ဒိဋ္ဌိဖြစ်တယ်တမာတိမှာတပါးနောက်ထပ်အထက်ကိုကျင့်စရာမရှိတော့ဘူးဆိုရင်လည်းဒိဋ္ဌိတဲ့ကဲ ဘုရားကလိုအပ်လို့ two step နဲ့တူထားတာသီလသမာဓိပြီးတော့ပညာဘာဝနာသွားရမှာဒါတော့တခုခုတည်းကိုစွဲပြီးတော့အစွန်းထုတ်ပြီးတော့ extreme ဖြစ်ပြီးတော့ဒါပြီးရင်ကျင့်စဉ်မရှိတော့ဘူးရဲ့လို့ယုံကြည်လိုက်တာနဲ့တပြိုင်နက်ကိုယ့်ရဲ့မှန်သောလမ်းစဉ်ကနေဖြောင်းပြောင်ကြီးဆန့်ကျင်တဲ့မှားတဲ့ထက်ရောက်သွားတာဒါဥစဉ်ဗုဒ္ဓဘာသာမှာဖြစ်တယ်သတိထားဖို့ပြောတာနော်ဒါတော့ဘုရားကျင့်တဲ့ကျင့်စဉ်တွေမှာလိုအပ်လို့ထားခဲ့တာသာလင်ဖြစ်တယ်မလိုအပ်ရင်မထားဘူးအပုံမဟုတ်ဘူးနော် ဘုရားဆိုတာအပိုတလုံးမှမဟုတ်ဒါကြောင့်မိမိတို့ကဒီဘုရားရဲ့ဒီတရားတော်တွေကိုနှက်နှက်ဆက်ဆက်ပေါ့နော်လူလဲလူလျောက်လေ့လာဖို့အရေးကြီးတယ်သို့မဟုတ်ဆိုရင်အစွန့်ထွက်သွားတာနဲ့အမိသာကြံပြီးတော့လူရဲ့အတွေးခေါ်နဲ့အယူဆဗုဒ္ဓဘာသာရဲ့အပြင်းပြရောက်သွားမှာလွယ်လွယ်လေးပဲတီလာဆောက်တင်နေအဲ့ဒါကြံတဲ့ကျင့်စဉ်တွေမလို့တော့ဘူးဆိုတာနဲ့တပင်အဲ့ဆောက်နေတဲ့ဆောက်တည်ထားတဲ့တီလာကြီးတွေဒိဋ္ဌိတီလာဖြစ်သွားရောဒိဋ္ဌိအယူနဲ့စွဲတဲ့တီလာဖြစ်သွားရော तू မတက်တော့ဘူးတရားထုတ်လို့တရားမတက်တော့ဘူး ဒါကိုပြောတာဒါကြောင့်အခုကတော့ဒီညံမှာကတော့ဣဒံသစ္စာဘိနိဝေဒဆိုတာကတော့ဒီညံမှာဒီပြင်တစ်ပါးရဲ့အယူအဆတွေကိုနော်မှန်တာမှတာမစင်စားပဲနဲ့တခါတည်းဝလုံးသိမ့်တော့တင်းတောင်းမှာသရုပ်ရိုက်တယ်လို့မျိုးတခါတည်းတတ်ချပြီးတော့လက်မခံတာကိုပြောတာဒါဣဒံသစ္စာဘိနိဝေဒဒိဋ္ဌိလို့ခေါ်တယ်နော်ကန္ထတစ်မျိုးပေါ့ကောင်းပြီဒါတော့ရှေ့ကိုဆက်လိုက်ကြဆိုနံပါတ်7ကိုနော်သူနဲ့တွဲနေတာ ड़ी ဆိုတော့ပရတ္တစေ ဝံပယိတေနဟိနောနာကောစီဓမ္မေတုဝိသေတိအတ္တပုထုဟိအညတဝဒံတိဓမ္မံနိဟိနတောတံမိဒံလံဝဒါနာသူတစ်ပါးဤကဲ့ရဲ့ရှုံးချခြင်းကြောင့်ယုံနေသောဝါဒဖြစ်ခဲ့လျင် အယူဝါဒတို့တွင်မြည်သည့်အယူဝါဒမြထူးမြတ်သောအယူဝါဒမရှိလေတော့ရာအဘဲကြောင့်သို့သော အယူဝါဒရှိကြသည့်များစွာသောသူတို့သည်တပါသောသူ၏အယူဝါဒကိုယုတ်နှိမ်အောက်ကြသောအဖြစ်ကဲ့ရဲ့ကြကုန်ပြီလျင်မိမိတို့အယူဝါဒကိုသာမြဲမြံတည်တံ့သောဝါဒဟု၍ချီးမြောက်ပြောဆိုလေ့ရှိကြသောကြောင့်ပင်ဒီဒါတော့ဖြောင်းအတိပ္ပယ်ရှင်းပါတယ်နော် ဘယ်သူမဆိုတဲ့ဒီလိုပဲပြောကြတာပဲတဲ့ကိုဝါဒကိုချီးမွမ်းပြီးသူများဝါဒတွေကိုမှားတယ်လို့ပဲပြောကြတာပါပဲတဲ့ကိုဝါဒကိုသူသူများဝါဒကိုကိုဝါဒကိုပဲထည့်လိုက်တာပေါ့နော်ဒါတွေရှိပါတယ်အဲကျွန်တော်ဒီဟိန္ဒူမှာဆိုလို့ရှိရင်ဟိန္ဒူရဲ့ဘုရားကုစုတွေမှာဂေါတမဘုရားဆိုတာရှိတယ်ဒါတော့ရှိတဲ့အခါကျတော့မင်းတို့ဘုရားကငါတို့ဘုရားတွေကတပါးတစုပါပဲကွာဆိုပြီးတော့ဗုဒ္ဓဘာသာကသူတို့ရဲ့ဘုရားတွေရဲ့အောက်ကိုထောက်ထည့်လိုက်တာ ဒါတော့ဦးဇင်းတို့ရဲ့ဗုဒ္ဓဘာသာဗုဒ္ဓဝင်ထဲမှာဘယ်ဖရာကုစုဘာမှမရှိဘူးသူ့ဘာသာသူပါရမီနော်ပါရမီ၁၀ပါးကိုဖြည့်ကျင်ပြီးတော့လက်တင်ခြင်းနဲ့ကဘာတသိန်းဖြည့်ကျင်ပြီးမှဖရာဖြစ်ခဲ့ရတယ်သူနဲ့အဆွဲပွားသူနဲ့စင်ပြိုင်ဖရာကိုမရှိဘူး level လူဖရာလည်းမရှိဘူးတမ္မာတမ္ဗုဒ္ဓတဆူပဲပွင့်လို့ရတယ်ပိစကဗုဒ္ဓတော့ကြိုက်တဲ့လောက်ပွင့်ထောင်နဲ့တောင်းနဲ့ချီပွင့်လို့ရတယ်တမ္မာတမ္ဗုဒ္ဓတပါးတည်းပြပွင့်တယ်နော်ဒါကြောင့်မိမိတို့ရဲ့ဝါရအောက်ကိုထားလိုက်ခြင်းအဖြစ်မိမိတို့ရဲ့အဆွဲပွားလေးဖြစ်သွားအောင်မိမိတို့တဲ့နှိမ့်တဲ့အဖြစ်နဲ့ ထားတာပဲเนาะအဲ့ဒါမျိုးဆိုလိုတာဒါကြောင့်ဒါကတော့အတိပ္ပယ်ခက်ခဲတာလည်းမရှိတော့နံပါတ်7ကိုဆက်သွားကြစို့เนาะတတ္တံမပူဇာပိနေတံတထေဝယထာပတံတံတိတကာယနာနိတဘေဝဝါဒာတတိယဘဝေယုံတုတ်ဒီဟိနေတံပစ္စတမေဝမြမဗျံဒိဋ္ဌိတို့သည် အကျဉ်းသို့သောအချင်းအရာအားဖြင့်ဆိုအပ်သောမိမိတို့၏အယူဝါဒတို့ကိုပူဇော်ခြင်းသည်လည်းမချွေမယွင်းမှန်ကန်သောပူဇော်ခြင်းသည်သာအကဲ၍ဖြစ်냐အံထိုသို့ဖြစ်ခဲ့သော လုံးစုံသောအယူဝါဒတို့သည် မချွတ်မယွန်းမံကန်သောဝါဒတို့ ဖြစ်ကုန်ရ၏အဘဲကြောင့်ဆိုသောဘာသာရေးပုဂ္ဂိုလ်တို့၏တန်တရားဝတ်မှ လွတ်မြောက်စင်ကြယ်မှုသည်အသည်အသည်သောမိမိတို့တန်တန်၌ဖြစ်သည်ဟုယုံကြည်ထားကြသောကြောင့်ပေသည်ဒါလည်းရှင်းပါတယ်အဓိပ္ပာယ်အဖြစ်ပထမကတော့စောစောလေးကဂါထာက သူတို့နှိမ့်ချတဲ့အတိုင်းသာနှိမ့်သွားရင်လောကမှာမြင့်မြတ်တဲ့ဘာသာဆိုတာမရှိတော့ဘူးနော်ဒါကတခုတခါသူတို့ပြောတဲ့အတိုင်းမှန်လို့ရှင်လဲလောကမှာမှားတဲ့ဘာသာဆိုတာမရှိတော့ဘူးဘာဖြစ်လို့လဲသူ့ဘာသာသူ့နိဗ္ဗာန်နဲ့သူရှိလို့သူ့ဘာသာသူ့လူမျိုးရေးသူရှိလို့လို့ဒါအတိပဲအချင်းကဒါပါပဲနော်ဘာဖြစ်လို့လဲဆိုလို့ရှင်သူတို့ကျင့်စဉ်အရာသူတို့နိဗ္ဗာန်ရှိတယ်သူတို့လူမျိုးရေးရှိတယ်ဒါကြောင့်အဲ့ဒီလိုမျိုး ကိုယ်ဘာသာအရာပူဇော်မှုတွေကြင်ကြံမှုတွေရိုးရာလိုက်နာမှုတွေက ဒါမှန်ကန်တယ်ဆိုလို့ရှိရင်လည်းမှားတဲ့ဘာသာပဲမှရှိတော့မလဲတဲ့နော်ဒါပေမဲ့ဘုရားပြောချင်တာကဒီလိုနော်သူတို့ကျင့်စဉ်ကြီးအမှားကြီးတဲ့မှားတာကိုလည်းမှားတာတွေမသိဘူးဒါကြီးကိုပဲအတင်းဝင်ခံနေတာလို့ဆိုလိုတယ်နော်ဘုရားကမှားတယ်လို့တက်ရမပြောဘူးဒါတွေ့ဝဲသောနည်းအဖြစ်ပြောထားတာနော်တွေ့ဝဲသောနည်းအဖြစ်ပြောထားတာဒါကြောင့်သူတို့မှာသူတို့ပူဇော်တဲ့အတိုင်းတာပူဇော်မှုလမ်းစဉ်ကြင်ကြံမှုလမ်းစဉ်နဲ့မှန်တယ်ဆိုရင်ဘယ်တရားဘယ်ဘာသာကများမှားတယ်လို့ပြောနိုင်မလဲသူ့ဘာသာသူ့နိဗ္ဗာန်သူရှိတယ်လို့ဆိုလိုတယ်နော် ခိုင်း80သွားအောင်ဒီနားရအတိပဲတိတ်မပြီးတော့မခက်ခဲတဲ့အတွက်ဦးဇင်းတို့နော်ခက်မြန်မြန်လေးသွားလိုက်ကြရအောင်နာဗျမနတ္တပရနေယမတ္ထိဓမ္မေတုနေစေယသမုဂ္ဂဟိတံတတမဝိဝါဒာနိဥပါတိဝတ္တော နာဟိတထာတောပတတိဓမ္မမေညာကောင်းမှုကိုပေထုံအပ်ပြီးသောယဟန္တာအား သင်္ခါရတရားတို့ဤအနိစ္စစာရှိသောခြင်းရာကိုသိစေအပ်သည်မရှိ62ပါးသောမိစ္ဆာဒိဋ္ဌိအယူတို့၌စူးစမ်းဆင်ခြင်သက်ဝင်ဆုံးဖြတ်၍ဆွဲယူခြင်းလည်းမရှိတော့ထို့ကြောင့်ထိုယန္တာပုဂ္ဂိုလ်သည်အယူဝါဒကိုဆွဲ၍ဖြစ်သောမြင်ခုံခြင်းတို့ကိုလွန်မြောက်ကင်းရှင်းသွားတော့၏မြတ်စွာဘုရား၏ 38ပါးသောဗောဓိပိခိယတရားမှတပါးသော တရားတို့ကိုဝက်မှထွက်ကြောင်းကောင်းမြတ်သောအနေအားဖြင့်မရှုမြင်မမတ်ထင်တော်ဒီနေရာမှာ ပါဠိမှာပထမဆုံးအဲအတန်းလေးမှာနဗျမနတ္တဆိုတဲ့နေရာမှာရေးချလေးဗျမနတ္တဘာရရေးရေးချလေးထည့်ပြီးနော်ရေးချထည့်ရမယ် ဒီနေရာမှာဗျမဏဆိုတာအတန်တူပြီးတော့စလုံးကွဲတာရှိတယ်။ကောင်းကင်ကဗျမာကိုလည်းဗျမဏလို့ခေါ်တယ်။လူပြည်မှာရှိနေတဲ့ရန်တာကိုလည်းဗျမဏလို့ခေါ်တယ်။ပုံနာကိုလည်းဗျမဏခေါ်တယ်။အဲ့ဒါတော့ပုံနာနဲ့ရန်တာကရေးချပါတယ်။ကောင်းကင်ကဗျမာကရေးချမပါဘူး။နော်။ဒါတော့ကောင်းပြီ။ဒီနေရာမှာဦးဇင်းတို့အိန္ဒိယမှာဖျားရှိတဲ့ခက်တုန်းကဒီနေ့ခက်လည်းရှိပါသေးတယ်။ဗျမဏပုံနာလူမျိုးဆိုတော့ဗျမဏတွေကဖျားရှိတဲ့ချိန်တုန်းကသူတို့က educated ဒီပဲအနေနဲ့ နော်ဗမာဗမာလိုခေါ်ရင်ဘယင်နေရဲ့နန်းတော်ထဲမှာနော်ပညာရှိလူဒန်းစားအနေနဲ့အကြံပေးအရာရှိလောက်ကြရတာဆိုတော့သူတို့ကိုပဲအမိပြုပြီးတော့မှတိုင်းပြည်ရဲ့ယာတိဥရုတွေဇီးပွားရေးတွေလူတွေရဲ့အကန့်ကျမတွေနော်တိုင်းပြည်ရဲ့ကန့်ကျမတွေမေးပြီးတော့သူတို့ကပညာရှိလူဒန်းစားအဖြစ်နဲ့သူတို့ကိုယ်ကိုသူတို့လည်းပဲပြမာကြီးကဆင့်သက်တယ်ဆိုယူဆထားတာမြင့်မြတ်တဲ့လူအမျက်ဆုံးလူလို့ဒါတော့အဲ့ဒီပုံနာတွေကိုသုံးတဲ့ဗြဟ္မဏကလည်းဒီစကလုံးရေးချပါတယ်ကိလေသာကနေ ဟောနော်စင်ကြယ်သွားတဲ့ဗျမရဟန္တာကိုလည်းဗျမနာခေါ်တယ်ပါဠိစကားလုံးအတူတူပဲဒါကြောင့်ဗျမနာတွေကသူတို့ကိုသူတို့မြင့်မြတ်တယ်ဆိုတဲ့အခါကျတော့ပုံတူတန်တူပေါ့နော်စကားလုံးတူပြီးတော့မှသူကမြင့်မြတ်တဲ့စကားလုံးသူတို့ယူထားတာဟုတ်တော့မလားမြင့်မြတ်တဲ့စကားလုံးသူတို့ယူသုံးထားတာတဲ့တဲ့ပြလူဘာဝတာရဟန္တာသုံးတဲ့စကားလုံးကိုသူတို့ကယူသုံးထားတာကောင်းကင်ကမြမလို့လည်းမမြတ်ဘူးရဟန္တာလူကိလေသာကင်းတဲ့ဟာဆိုတော့ပိုဝေးရော ဆိုတော့လူသားတွေမှာကိလေသာအပြည့်နဲ့သူတို့ရဲ့ကာမဂုဏ်လောကထဲမှာဒီအရှုပ်တူထွေးထဲမှာနေတဲ့လူကအမျက်တကယ်ကောင်းကင်ကပြမာရောရန်တာပြမာရောနော်သုံးတဲ့ဟာမျိုးကိုသူတို့ကလိုက်သုံးထားတာဆိုတော့ဦးဇင်းတို့ဒီနေရာမှာသုံးတဲ့ဗျမဏကတော့နော်ကိလေသာကင်းတဲ့ဗျမဏအောင်နာမှာအဓိပ္ပာယ်ရေးထားတယ်ဗျမဏဟူသည်တဲ့အဲဒီမှာတေကာယဒိဋ္ဌိဝိသိကိစ္စသီလပတ္တပရမတ္တရာဂဒေါသမောဟမာနဟူသော တရားခုနှစ်ပါးကိုပယ်ထားပြီးသောယန္တာပုဂ္ဂိုလ်သည်ဗြဟ္မဏမြည်၏ဒါတော့ဦးဇင်းတို့ဘာသာရေးဘက်ကကြည့်မယ်ဆိုရင်ဗြဟ္မဏသည်ယန္တာခေါ်တယ်ဒီကိလေသာတွေပယ်ပြီးလို့ဒါတော့အမှန်တမ်းပြောမယ်ဆိုရင်သူတို့ကဒါကစာအုပ်ကနေကျမ်းဂန်ကနေဒီခုနှစ်ပါးပယ်လို့လို့ပြောပြီးအမှန်ကိလေသာကုန်ပြီမရှိဘူးဒီခုနှစ်ပါးတင်ပယ်တာကျန်တာမပယ်ဘူးလားလို့မေးစရာရှိမှမေးမှဆိုလို့ပြောတာနော်ဒါတော့တခါတလေမှစာပေမှာကတော့အဲဦးဇင်းထင်တာပြောတာစာပေမှာမရှိဘူးရှင်းတော့ကအယူဆရဒီလိုရှိခဲ့လို့ပြောပေမဲ့ စောရကတက်ကြည့်ပါလားလို့ရှင်ဘုရားဒီလိုလိုသိတာယန္တာဆိုတာကိလေသာကုန်ပြီလို့သိတယ်ရှင်ဘုရားတို့ပြောတော့ခုနှစ်ပါးတဲ့အရှင်ဘုရားတို့ပြောတဲ့ဗြဟ္မဏလည်းယန္တာလို့လည်းပြောသေးတယ်ယန္တာဆိုခုနှစ်ပါးပဲကုန်တာလားလို့မေးစရာမရှိပါဘူးလားရှိတယ်စကနာထိုးမယ်ဆိုရင်ရတယ်ဒါတော့အမှန်တိုင်းပြောမယ်ဆိုရင်တော့ယန္တာဆိုတာကိလေသာအလုံးကုန်ပြီးသားပါနော်ဒီနေရာမှာကတော့အဲ့ဒီအချိန်တုန်းကဗြဟ္မဏဆိုတဲ့စကားလုံးအရဒီကိလေသာတွေပယ်တယ်ဆိုတာယုံကြည်ခြင်းကြောင့်မလို့ဖွင့်ဆိုတယ်လို့ပဲဝိဇ္ဇနာတို့လိုမှန်းဆတယ်နော်ဒါတော့ကောင်းပြီအဲ့ဒီ ဒီယန္တာဆိုတာအမတန်ကောင်းတဲ့စကားလုံးကပါဠိပထမပိုက်ထဲမှာပါတယ်ပရနေယအဲ့ဒါမှတ်တာနော်ဗမာလိုပြောမယ်ဆိုရင် သူများပြောလို့သိတာမဟုတ်ဘူးလို့ဆိုလိုတယ်နော်ဆိုတော့ဦးဇင်းတို့အခုနားတယ်ကြားတယ်ဦးဇင်းတို့ပြောနေကြရတယ်ဒါတော့ဦးဇင်းတို့ကဒီတောတာပန်အကြောင်းသဂရာကံအကြောင်းနာကံအကြောင်းယန္တာအကြောင်းတွေပြောတယ်နိဗ္ဗာန်အကြောင်းပြောတယ်ဦးဇင်းတို့ထက်မှာတောတာပန်ပါလားအဲဝန်မခံမှုဆိုတော့လည်းမှန်းစာကြည့်ရတာပေါ့လေ သောတာပန်လည်းမပါသေးဘူးဥစဉ်တော့ဝန်ခံတယ်မဟုတ်တာသိကြတယ်ဆိုတဲ့အခါကျတော့ဥစဉ်တို့သောတာပန်အကြောင်းနိဗ္ဗာန်အကြောင်းပြောပြီးအရိယာအကြောင်းပြောပြီးဆိုရင်ဘယ်လိုနည်းနဲ့ပြောရတယ်လဲဆိုမှန်ပြောရတာစာပေရဲ့ပြဆိုချက်ကြောင့်မှန်ပြောရတာဩသောတာပန်ဒီလိုရှိတဲ့ဆိုတော့ညီညွတ်ရတာနိဗ္ဗာန်ဒီလိုအေးတဲ့ဆိုမှန်ပြောရတာကိုတွေ့ဟုတ်ရလားဒါတော့ဥစဉ်တို့ယုံကြည်လက်ခံတာဒီသူတစ်ပါးတွေအပြောနဲ့လက်ခံထားတာသူတစ်ပါးတင်ပေးလို့ပြောပေးလို့ပြပေးလို့နားလည်ထားတာကိုယ်တိုင်တွေ့ညံတွေ့မဟုတ်ဘူး ဒါပေမဲ့ရဟန္တာတို့ကတိတယ်ဆိုတော့ကျတော့ယုံနံကိုသူတို့ကိုယ်တိုင်သိပြီးပြီယုံနံရဲ့ဖြစ်ပျက်ကိုသူတို့ကိုယ်တိုင်နားလည်ပြီးပြီယုံနံရဲ့အနိစ္စဒုက္ခအနတ္တလက္ခဏာသုံးပါသူတို့သိပြီးပြီဆိုတော့ဟေးယုံနံကအနိစ္စဒုက္ခအနတ္တသဘောရှိတယ်နော်ရဟန္တာကိုသွားပြောတယ်ဆိုလို့ရှိရင်ရဟန္တာပြောစရာလိုသေးလို့လားသူတို့ကိုယ်၌ကသိပြီးသားဥပမာပြောရမယ်ဆိုလွယ်လွယ်ပြောကြပါစို့ကိုကဒီမှာဆန်ဖရန်စစ္စကိုဘယ်နာမှာဒီ area နေတယ် ဗမာပြည်ကဒီနားမှာသားသမီးရှိလို့နော်ခဏတပြုတ်တလားနှစ်လားလာဒီနားလေးမှာလာလဲဆိုတော့ဗမာပြည်ကျတော့သမ္မရာစစ်စကိုမြို့ကြီးအကြောင်းကိုပြောလိုက်တာဘေဘရစ်ကြီးကဘလို့ဟာဟလာဂိုဒန်ဂိတ်ကြီးကဘလို့တဲ့အာဟိုကစမတိယတရာကြီးကရှင်းမှန်ရှည်တဲ့ဗာပြန်ညာတဲ့နဲ့အာဘောင်အာရင်တန်တန်နဲ့ဗမာပြည်လူကြွားနေဆိုတော့ကိုကလည်းအခက်မသိအဲ့ဒီနေရာလေးကိုရောက်တယ်ဆိုလို့ရှိရင်ဗမာပြည်လူကမရောက်ဘူးလို့ तू ပြောတာယုံတယ်ကို့အတွက်က तू ပြောတာယုံစရာလိုသေးလားကိုကသူ့တဲ့တောင်မသိသေးတယ်ဘာဖြစ်လို့လဲကိုကဒီနေတာလေ ဒါတော့ तू ပြောစရာလိုသေးလားကို့အတွက်မလို့ကိုကဒီမှာနေတဲ့တွေအကုန်သိတယ်နော်ကိုတဲ့ကတရာကြီးပေဘလောက်ရှိလဲကိုတဲ့ကတရာမှာရက်တဲ့တန်မို့တောင်ဘယ်နှပွင့်ရှိလဲရေးပြပြောလို့ရတယ်ဟုတ်လားစပါတိုင်းပေါ့လေမဖိုင်တော့ပဲသိမလဲဟုတ်တော့မဟုတ်လားအကုန်ပြောလို့ရတာပဲဒီ history တွေကိုသိနေတာပဲဆိုတော့ဒီတိုင်းပဲ ရဟန္တာဖြစ်သွားပြီးတဲ့အခါဒီယုတ်ဒီနံဒီသင်္ခါရသဘောတွေကိုယ်တိုင်သိပြီးသားဖြစ်တဲ့သူသူတစ်ပါးပြောလို့နားလေသူမဟုတ်တော့ဘူးတဲ့သူတစ်ပါးပြောစရာမလိုတော့ဘူးဆိုပရနေယဆိုတာသူတစ်ပါးကနားလေစေအပ်တဲ့သူမဟုတ်ဘူးလို့ဆိုလိုတယ်ဒါကြောင့်ပထမဆုံးစကားလုံးကမကောင်းမှုကိုပယ်ထုတ်အပ်ပြီးတော့ရဟန္တာအသင်္ခါရတရားတို့ဤအနိစ္စဆိုင်သောအချင်းရာကိုသိစေအပ်တယ်မရှိဆိုတာသူတစ်ပါးပြောလို့နားလေစရာအကြောင်းမရှိတော့ဘူးလို့ပြောတာကိုယ်တိုင်သိပြီးပြီတကက်ညာနဲ့သိပြီးပြီလို့ဆိုလိုတယ်ပြီးတော့ဒုတိယချက်ကဓမ္မေတုနေစေယသမုတ်သမုတ်ကဟိတံ သမုဂ္ဂဟိတ62ပါးသောမိစ္ဆာတိတိအယူတို့နဲ့စူးစမ်းဆင်ခြင်သက်ဝင်ဆုံးဖြတ်၍ဆွဲယူခြင်းလည်းမရှိတော့ဒါကတော့ရှင်းပါတယ်ရန္တာဖြစ်ပြီဆိုတော့ဒီအယူဝါဒတွေမှာသူ့အနေနဲ့ယူဆမယူတာမရှိတော့ဘူးအကုန်လုံးပယ်ခဲ့ပြီနော်ပြီးတော့နံပါတ်3ကတတ္တမဝိဝိဒါနိဝိဝါဒာနိဥပါတိဝတ္တောဒါတော့ဦးဇင်းတို့ပုရုဇဉ်နဲ့ပုဂ္ဂိုလ်အနေနဲ့သူ့ဘာသာကိုယ့်ဘာသာကောင်းကြောင်းဘယ်ဘုန်းကြီးဟောတာမှန်ကြောင်းဘယ်ရိပ်တာကပိုကောင်းကြောင်းနဲ့ဦးဇင်းတို့အခုကိုယ့်ဘာသာထဲမှာပဲမငင်းကြဘူးလား ညင်းရတယ်ဒါပြိုင်တာလည်းရှိတယ်မသိလို့ညင်းတာလည်းဟုတ်တယ်အဓိကအဖြစ်မသိလို့ညင်းတာဟိုလူပြောတာမှန်တယ်ဆိုတော့ငါဘုန်းကြီးဟောတဲ့တရားကပိုကောင်းရမှကျင်တတ်တယ်လူကဟုတ်တယ်လေခွေးချင်းကြိုင်လည်းကိုခွေးရနိုင်မှကြိုက်တာတော့ဟိုဟိုရှေ့တော့ငါပြောတာကြားဘူးတယ်တော့ဘုန်းကြီးနှစ်ပါးတိပြင်ရောအလူခံပြန်လာတယ်အလူခံပြန်တဲ့ခါကျကျောင်းသားနှစ်ယောက်ကနောက်ကလက်ခဲ့တယ်ပစ္စည်းလေးတွေထမ်းပြီးတော့လိုက်တော့သူဘုန်းကြီးဘလောက်စာတက်တယ်ငါဘုန်းကြီးဘလောက်စာတက်တယ်ငါဘုန်းကြီးကဘလို့ပြစ်တယ်ညာလို့ပြစ်တယ်နောက်တော့ပြောတယ် တပားအနေနဲ့အရရှိချင်တပားပူပူပေါ့နော်ဟာငါဘုန်းကြီးကအရရှိတာငါဘုန်းကြီးကဘရင်ဖြစ်တယ်ပေါ့နောက်တော့ဒါပေမဲ့အရပူတဲ့ဘုန်းကြီးကနည်းနည်းခြေလန်းသွတ်တယ်ဟာသူဘုန်းကြီးကသွတ်တယ်ငါဘုန်းကြီးသွတ်တယ်ကြာတော့ចောင်းသားတွေနှစ်ယောက်ကပြိုင်နေတာကိုလည်းသိတယ်ဘုန်းကြီးကကြားတော့ तू तू ចောင်းသားပြောတယ်လိုက်ပြိုင်တယ်ဟောလည်းလိုက်ပြေးတော့နောက်တော့ကြာတော့ဘုန်းကြီးနှစ်ပါးထားပြေးလေရောတယ်ចောင်းသားနောက်ကပြိုင်တာကိုရှေ့ကဘုန်းကြီးကမခံနိုင်ဘူးចောင်းသားမြောက်ပြေးတော့ပြေးတယ်တဲ့ဗျာကဲစဉ်းစားကြည့် ုန်းကြီးတွေလည်းပဲအကုန်အကောင်းနဲ့မထင်နဲ့ဟာလားပေါကြောင်ကြောင်နဲ့အများကြီးရှိတယ်ကိုဘုန်းကြီးချင်းမကြောင်တာအတွေ့တွေတကယ်လက်တွေ့တွေပြောတာဆိုတော့အကုန်လိုက်ပြိုင်နေတာပဲမဟုတ်တာလေးလည်းပြိုင်နေတာပဲဆိုတဲ့အခါကျတော့မှန်တာတောင်လက်မခံဘူးသူပြောတာမှားတာလည်းမဟုတ်ဘူးလေဒါပေမဲ့ကိုသိတာမှသူထစ်သားရှင်တာဆိုတော့အကုန်လိုက်ပြိုင်တာပဲအဲ့တော့ရဟန္တာဖြစ်သွားတဲ့ပုဂ္ဂိုလ်များကျတော့ဘာမှန်တယ်ဘာမှားတယ်ဆိုတော့ငင်းစရာပြိုင်စရာလည်းမရှိတော့ဘူးကုန်ပြီတဲ့မှန်တာကိုလည်းမှန်တဲ့အတိုင်းလက်ခံပြီးလို့ငင်းစရာမလိုဘူး မှားတာကြီးလဲမှားတာဒီပိသားအတွက်ပြောစရာမလိုတော့ဘူးလို့ဆိုလိုတယ်သူ့မှာညင်းစရာမရှိတော့ပြီးပြီဒါရန်တာတော့မှညင်းသွားတော့ပြောတာဒါတော့ဦးစင်းတို့ကတော့ပြေးရတော့ရှိသေးတယ်နော်သူများပြောရင်ကောင်းပြီဒါတော့သူတို့မှအဲ့လိုမျိုးညင်းကုန်တာမရှိတော့ဘူးတဲ့ပြီးတော့မြတ်စွာဘုရားရဲ့ဗောဓိပိခိယတရား38ပါးအလုံးသိကြပြီးသားပေါ့နော်ဒါတော့ဒီမြတ်စွာဘုရားရဲ့ဗောဓိပိခိယတရား38ပါးမှတပါးဘယ်ကျင့်စဉ်မှ ဒီတန်တရားဝတ်ကထွတ်မြောက်ကြောင်းမဟုတ်ဘူးဆိုတာလည်းသိပြီးတော့ဒီပြင်ဝါဒဆိုတာဘယ်မှအထွတ်အမြတ်ထားပြီးတော့မကြည့်တော့ဘူးအလေးမြတ်မထားတော့ဘူးဒီဘောဓိပိကရတရား38ပါးသာလေတန်တရားဝတ်ကထွက်ကြောင်းလို့အဲ့ဒါလို့မှတ်ထင်ထားတော့တယ်တဲ့ယူဆထားတော့တယ်လို့ဆိုလို့တယ်ယူဆတာမဟုတ်ဘူးတိထားတာနော်ဂိုင်းကောင်းပြီနောက်တစ်ခုကိုဆက်သွားကြစို့14ဇာနာမိပတ္တာမိတထေဝဧတံ ဒိဋ္ဌိယဧကေပိစန္တိသုတ်တိအဒိခိစေကိဉ္စီတုမတဒေနအတိသိတဝါအင်းညေနဝဒန္တိသုတ်တိဆိုခဲ့ပြီးသောဗျမဏမှတပါကုံသော မိစ္ဆာဒိဋ္ဌိအယူရှိသောအဘိညာယယတိပရပိုက်တို့သည်ကပရစိတ်တဝိဇာနနဘိညာဉ် ဘုဗ္ဗေနိဝါဒာနုတ္တိအဘိညာဉ်တို့ဖြင့်ငါကိုယ်တိုင်သိဤမန္တစေခုဒိဗ္ဗစေခုတို့ဖြင့်ငါကိုယ်တိုင်မြင်ဤဤလောကသည် မြဲဤသာသောအယူသည်မြင်ထားသည့်အတိုင်းမှန်ကန်သီသာဒီဟု ပြောဆိုကြပါကုန်တော်လဲဘဝတန်တရားမှလွတ်မြောက်စင်ကြယ်ခြင်းကို အယူမှဖြင့်တဲ့ဝဲယုံကြည်ကြကုန်၏ အဘဲကြောင့်သို့သောထိုပင်ကြီးရပုဂ္ဂိုလ်တို့တွင်တယောက်ယောက်သည် မဖောက်မပြင်းအမှန်တဘောကိုပရစိတ်တဝိဇာနနအဘိညာဉ်ပုပ္ပေနိဝါတာနုဒတိအဘိညာဉ်ဒိဗ္ဗစေခုအဘိညာဉ်တို့ဖြင့်အကဲ၍ပင်မြင်စေဥထော ထိုပုဂ္ဂိုလ်သည် ထိုအမြင်ဖြင့်ဒုက္ခသစ္စာကို ပိုင်းခြားသည့်ခြင်းသမုဒယသစ္စာကိုပယ်ခြင်း မေဃသစ္စာကိုပွားများခြင်းនិရောဓသစ္စာကိုမျက်မှောက်ပြုခြင်းတို့ ခြင်းတို့တွင်အဘယ်မည်သောအမှုကိစ္စကို ပြုလုပ်အပ်ပြီးစေအပ်သည်မည်သည့်ကိစ္စကိုမျှမပြီးစေအပ်ပေထိုယူမနေသောဘိညင်းရပုဂ္ဂိုလ်တို့သည်အရိယာမေကိုကျော်လွန်း၍ဝါတတိပဋ္ဌာန်စာသော လမ်းမှန်အကျင့်တရားများကိုကျော်လွန်၍ အခြားသောလမ်းလွဲလမ်းမဖြင့်ဘဝတန်တရားမှ လွတ်မြောက်စင်ကြယ်ခြင်းကိုပြောဆိုကြသောကြောင့်ပင်ဒီကောင်းပြီဒီနေရာကဘိုးတောင်လေးနှစ်သေးတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာဖတ်ရင်းနဲ့တတိထားမိလိမ့်မယ်နော်အခုဖြစ်သွားတဲ့အယူမနေတဲ့ပုံကိုယ်တွေကနည်းနည်းတော့နည်းနည်းတော့ပုံကိုယ်ကြီးတွေမဟုတ်ဘူးဇံရပုံကိုယ်ကြီးတွေအဘိညာဉ်ရပုံကိုယ်ကြီးတွေဖြစ်နေတာ ဦးဇင်းတို့ပုရုဇဉ်သားမညပုံကိုယ်တွေကဇန်နေအဘိညာဉ်တွေရပြီဆိုတော့ဟာဒါတွေဒန်းကနေဒန်းကနေဒန်းကနေရုပ်တွေနဲ့ဖောက်တည်ပြီးတော့တခါတည်းရန်တာရှုကနေတက်သွားမယ်ထင်တာမတက်ဘူးဗျာမတက်ဘူးဘာဖြစ်လဲလဲဆိုတော့ဝိပဿနာကိုမှမဒီတမာရီကိုဝိပဿနာအဖြစ်ကိုမှပြောင်းမရှုဘူးဆိုလို့ရှိရင်သူတို့မြင်လိုက်တဲ့အမြင်ပေါ်မှာဒိဋ္ဌိနေကတခါတည်းကပ်ပါသွားတာသူတို့မြင်တဲ့အမြင်ကိုပဲတခါတည်းအသေးမှတ်လိုက်တော့ဦးဇင်းတို့ပုရုဇေမြင်တာကတယောက်မှသူတို့ကကဘာနဲ့ချီမှားတာ တယောက်မှဆိုတာကကိုမှရင်ကိုပဲဖြစ်တာသူတို့ကြတော့သူတို့ကိုတစ်တိတဲ့လူမှားတယ်ဆိုတော့ကိုကအထင်ကြီးပြီးတော့နောက်ကလူတွေလက်ရင်တပြုံကြီးပါသွားတာပြောတာကဘာကြီးနေချိန်မှားတာနော်ဒါကြောင့်ဒီမှာဆိုခဲ့ပြီးတော့အဲ့မှာဗျမနဆိုတာစောစောလေးတုန်းကယဟန္တာဗျမနလေဒီတစ်ခါကအခုပြောတယ်သူတို့ယူဆထားတဲ့ဗျမနလေနော်မိစ္ဆာတိတိအယူရှိတဲ့အဘိညာယယတိတွေပရပိုက်တွေသူတို့ကဒေဝစေကုဘိညာရတယ် ပရစိတ်တဝိဇာနနာဆိုတဲ့သူတစ်ပါးစိတ်သိတာရတယ်နောက်ဘဝတွေပြန်ကြည့်တယ်ပုပ္ပိနိယောတာရတယ်ရတော့သူကဇန်အဘိညာဉ်အားကိုးနဲ့သူကလောကကြီးကိုကြည့်တယ်ကြည့်တဲ့အခါကျတော့သူတို့ရဲ့အဘိညာဉ်နဲ့အားကိုးကြည့်တော့ကောင်းပြီပရစိတ်တဝိဇာနနာအဘိညာဉ်သူတို့ဘာစိတ်ကိုသိတာရဲ့ပြီးတော့မှပုပ္ပိနိဝတနှုတ်တိအဘိညာဉ်ရှေးကဘာတွေကိုကဘာ40နော်တကဘာတကဘာမှာဘဝပေါင်းဘယ်လောက်ဆိုတာမရေနိုင်ဘူးဘဝတစ်ခုနှစ်ခုပြောတာမဟုတ်ဘူးကဘာပေါင်း40နောက်ကိုပြန်ကြည့်လို့ရတယ် ပြီးတော့အဲ့ဒါသူတို့မြင်တဲ့တတ္တဝါတွေပေါ့လေမြင်လို့ရတယ်ပြီးတော့တခါဒေဝစုကုဘိညင်ဆိုတာကသုတုပပတ္တညာလို့လည်းခေါ်တယ်နော်ဒါတော့သုတုပပတ္တညာဆိုတာဘယ်ဘဝနဲ့ဘယ်ကိုလာဘယ်ကိုသွားဒီလိုမြင်တာပြောမယ်ဆိုလို့ရှိရင်တော့ဦးဇင်းတို့မြင်လို့ရတာကလက်ပြကနေပိုးတုံးလုံးဖြစ်မယ်ပိုးတုံးလုံးကနေဗာလဲပိုးခူကောင်ဖြစ်မယ်ဆိုတော့ဒီကောင်လေးကသွားနေတယ်ပဲမြင်မမြင်ဘူးလားမြင်တော့တကောင်လေးပါကွာလက်ပြဖြစ်လိုက်ပိုးတုံးလုံးဖြစ်လိုက်ခူကောင်ဖြစ်လိုက်မပြောဘူးလားတကောင်တော့တကောင်လေးပဲ ဒါတော့ဦးဇင်းတို့ကမြင်တဲ့ခါကျတော့မြင်လိုက်တဲ့ဦးဇင်းတို့မျက်လုံးကတကောင်တည်းဖြစ်နေမြင်တော့ဗာဒိဋ္ဌိဖြစ်တဏ္ဍာဒိဋ္ဌိဖြစ်ပြီကဲသူတို့ဖြစ်တာအဲ့ဒါပဲသူတို့ဖြစ်တာအဲ့ဒါပဲတတ္တဝါတွေသွားနေတဲ့ဒီတပွားပြီးတပွားသွားနေတာတွေစုတိလဲတိလဲစုတိလဲတိလဲမြင်တယ်ဒါပေမဲ့သူတို့ကမပြောင်းဘူးရှိနေတယ်အဲ့လေးပဲစကူရဲ့ဆိုကြိုးဆိုတော့ဘာဖြစ်သွားလဲသူတို့ရဲ့နောက်ဆုံး conclusion ချလိုက်တဲ့အခါကျတော့တတ္တရာဒိဋ္ဌိဖြစ်သွားတာနော် နောက်ပြီးတော့တကဗြဟ္မာကြီးတွေရှိသေးတယ်သူတို့ထက်အသက်ရှိတဲ့ဗြဟ္မာကြီးတွေကသူတို့မွေးတဲ့ချိန်ကစသူတို့ရှိနေတယ်သူတို့သေသွားပေမဲ့သူတို့ကြံခဲ့တယ်ဒါတော့ဗြဟ္မာကြီးတွေကမသေးဘူးထာဝရတည်တယ်ဆိုတော့ထာဝရဘုရားဆိုပြီးခေါ်ပြန်ရောဆိုတော့တကသူတို့ဒိဗန်စေကူကြောင့်ဗြဟ္မာကြီးတွေကိုမြင်လိုက်တဲ့အမြင်ကဘာပြန်ပြောင်းသွားလဲဆိုတော့တတ္တဒိဋ္ဌိပြန်ပြောင်းသွားတယ်ဒါသူတို့ရဲ့ဝါဒပြီးတော့တခါသူတို့ကဒီ နောက်ထပ်ဗာမြင်သေးတယ်လဲဆိုရင်ဒီပုဂ္ဂိုလ်ကိုမြင်တယ်ပဲဆိုပါတော့เนาะရိုးရိုးမျက်စိနဲ့ပဲဆိုကြပါစို့ကဲရိုးရိုးမျက်စိနဲ့မြင်တဲ့အခါမှာဒီဦးဇင်းတို့အမေပေးလိုက်တဲ့မျက်လုံးဟောဒီလက်ရှိရှိနေတဲ့မျက်လုံးကိုကဦးဇင်းတို့မြင်လို့ရတယ်ဒီခန္ဓာပဲမြင်လို့ရတယ်နောက်ဘဝမြင်လို့ရလားမရဘူးမရတော့အခုဘာညင်းတယ်လဲဆိုရင်နောက်ဘဝမင်းမြင်သလားနဲ့မညင်းဘူးလား သူတို့ကနေရာတကာမြင်လို့ရမှာဘဝရှိတယ်ထင်တာနေရာတကာမြင်လို့ရတဲ့အရာနဲ့သူတို့က science ကပြောတဲ့အတိုင်းပဲသူတို့က prove လုပ်နိုင်လား can you prove it ဒါနဲ့လာတာပဲမင်းတိတိပြနိုင်လားသူတို့လို့တရားခွင်လို့ပြောမယ်လို့ဆိုရင် evidence ပြရှိလား evidence မရှိနဲ့မတင်လာနဲ့ငါခုံရုံးကိုဒီ case ကိုငါလက်မခံဘူးဒီလိုနည်းနေသူကတန်တောင်းလုပ်ပလိုက်တာလေဆိုတော့သူတို့ကဒီမြင်လို့မရတဲ့လောကကိုသူတို့လက်မခံဘူးလက်မခံတော့ okay တည်သွားပြီမမမြင်ဘူးလားမမြင်မရှိဘူး မရှိတော့ဘာဖြစ်လဲဟုတ်စေတာဖြစ်ပြန်ရောတခါဒါတဏီရိုးရိုးလူကင်ကောင်းပြီသူတို့ညံနဲ့မြင်လို့မရဘူးလူတယောက်ကရမ်းတာဖြစ်နေတယ်နော်ဝင်ကိတလို့ပေါ့နော်အယုတ်ခောက်ကြည့်တယ်ဘဝရှိသေးတယ်သူကောက်သူပဲဒီလိုသိတယ်ဒါပေမဲ့ရမ်းတာဖြစ်တဲ့အယုတ်ကြတော့ဘယ်ဘဝမရှိတော့ဘူးသိသေးလားအဲ့ဒီလိုပုဂ္ဂိုလ်ပြောကြတာอืมကျန်တာတွေတော့ငါမြင်တယ်သူမမြင်ဘူးဆိုတော့ဟောတေပြီးရင်ပြတ်သွားပြီမရှိတော့ဘူးကဲသူရဲ့ဒေဘစိတ်ကူကတည်းကဘာဖြစ်ပြန်မလဲ အုပ်စိတာဖြစ်ပြန်ရောဒါကြောင့်သူတို့ကအဘိညာဉ်တကုတ်အပိုင်ရှင်ကြီးတွေဇန်နေရထားတာတမပတ်ရထားတာတော်တော်သူတို့ကဒီဇန်တမပတ်ကြီးတွေနဲ့လူလောကမှာကျင်ညာလိုက်ပြီ proclaim လုပ်လိုက်ပြီသူတို့ဝါတာကို establish လုပ်လိုက်ပြီဆိုလို့ရှိရင်ဟာသူတို့ကတကုတ်ရှင်သူတို့ပြောတာမှန်တယ်ဆိုတော့သွားရောတတိပါသွားပြီတတိပါသွားပြီတတိကြီးပါပြီဆိုတော့လောကကြီးကိုလှဲ့တဲ့နေရာမှာလူမိုက်မှားတာကြောက်စရာမကောင်း အဲ့ဒီအာနာပါဝါတကုဥစ္စာရှိတဲ့သူတွေမှားရင်တိတ်ကြောက်စရာကောင်းတယ်ဒါကြောင့်ပညာတတ်တွေပေါ်ပြီဆိုရင်အဲ့ဒီပညာရှိတယ်ဘုရားဘုရားအယူမမှားပါစေနဲ့အာနာရှိတဲ့ပုဂ္ဂိုလ်အာနာရှိပြီဆိုရင်ဘုရားဘုရားတလွဲများအာနာမကောင်းပါစေနဲ့နော်လူတွေပစ္စည်းချမ်းသာပြီးမတရားချမ်းသာတယ်ဘုရားဘုရားအလွဲသုံးစားနေရမှာမသုံးပါစေနဲ့နော်ဦးဇင်းတို့အဲ့လိုပဲဘာဖြစ်လို့လဲသူတို့တွေကသုံးနိုင်တဲ့နော်ငွေအင်အားလုံနိုင်တဲ့ပညာအင်အား နော်အာနာအင်အားတွေရှိတဲ့အတွက်သူတို့လှုပ်လိုက်လို့ရှိရင်သူတို့နောက်ကိုပါသွားလောကကြီးချွတ်ချွန်တိမ်လွဲမှုဆိုတာအမတန်လွဲတာနော်အမတန်လွဲတယ်ဒါကြောင့်အခုကြီးအဘိညာဉ်တကုရှင်ကြီးတွေကသူတို့တကုနဲ့သူတို့က proclaim လုပ်ဘာမှမသိတဲ့ဦးဇင်းတို့လိုအကမ်းပုဂ္ဂိုလ်နော်ညံသူတို့လိုမရှိတဲ့ပုဂ္ဂိုလ်ကပါသွားတာပဲငါမြင်တယ်မင်းပြောနိုင်လို့လားမင်းတည်တည်ပြနိုင်လားကိုယ့်ဘက်ကမပြနိုင်မပြနိုင်မင်းယုံပေါ့လက်ခံပေါ့ဟောပါသွားရောဒါကြောင့်သူတို့မှားတာဟာ ပို့ပြီးတော့ကြောက်စရာကောင်းတယ်နော်ဒါတော့ဦးဇင်းတို့ကသူတို့ကိုတစ်ဖက်သက်အထင်ကြီးပေမဲ့ဟောသူတို့ဟာနဲ့သူတို့ကြားကြားလဲနေတာရှိသေးတယ်ချိန်သီးလေးတစ်ခုကဒီဘက်ကနေဒီကိုဒီဘက်ကိုရောက်တဲ့ကဒီဘက်ကိုလဲဖို့ပြန်ပြီးတော့ဝေးဖြစ်သွားတာမဟုတ်လားပြောင်းပြန်လေအဲ့ဒီလိုမျိုးပေါ့မောင်းတိုင်လေးတစ်ခုကဟိုဘက်ဒီဘက်ဒီလိုလဲသွားတာအဲ့ဒီလိုမျိုးပဲဒီဘက်ကနေမတိတဲ့တည်းကတိတဲ့အကောင်သွားတယ်တိတယ်နဲ့တိလို့ပဲတစ်ခါပြန်ဒီဘက်လဲပြန်ရောဆိုတော့ weight တုံးတစ်ခုဟိုဘက်ဒီဘက်ဟိုရင်ဖြစ်တယ်လို့ပဲလှဲ့သူ့ဘာသာသူလဲသွားပြန်တာ နော်ဇန်တမာဘက်အဘိညာဉ်မသိခင်ကကောင်းတယ်ဒါပေမဲ့ဝိပဿနာမပါတဲ့အတွက်သူတို့အတိဒီရုပ်ကိုရုပ်အတုံးခဲပညာပုဂ္ဂိုလ်တ attva အနေနဲ့ပဲမြင်တယ်သူတို့မြင်တဲ့လောက်ပဲမြင်ပြီးတော့ conclusion ချလိုက်တယ်ဆုံးဖြတ်ချက်ချတယ်အယူတစ်ခုတီထောင်တယ်အဲ့ဒီအယူတိုင်းသူတို့ကဘာနဲ့လောက်တာလက်ခံထားတယ်အဲ့ဒီတို့ကြောင့်သူတို့ဒီသူတို့တန်တရားသူတို့လဲသွားရောထောက်တော့ကောင်းပြီတဲ့တီးတီပဲထားပါအောင်နဲ့သူတို့တီတာကပညာတီပဲပုဂ္ဂိုလ်တီတ attva တီယုံ nant တီမဟုတ်ဘူး ယုံနာတင်မဟုတ်တဲ့အတွက်ကြောင့်သစ္စာလေးပါးကိုသူတို့မသိနိုင်မသိတဲ့အတွက်သစ္စာလေးပါးကိုနော်ဘာခေါ်မလဲဦးဇင်းတို့သစ္စာလေးပါးတိပဲဆိုင်ပွားဘယ်ကိစ္စကိုမှအဘိညာဉ်နဲ့မပြီးဘူးတဲ့ကဲဦးဇင်းတို့ကယုံနာကိုကွဲသိရမယ်နော်ဝိပဿနာဉာဏ်နဲ့သိကြရမယ်တောတာပတိပင်းကိုရောက်ပြီဆိုတဲ့တပင်းနဲ့ဒုက္ခသစ္စာသမုဒ္ဒနိရောဓမေဃသစ္စာလေးပါးကိုသိရမယ်ပယ်ရမယ်ဆက်ရမယ်ပွားရမယ်ဆိုတဲ့လမ်းစဉ်နဲ့သွားတာဒီလုပ်ငန်းကိစ္စ function လုပ်ကြတဲ့မှာအခုနကအဘိညာဉ်ဘယ်တစ်ခုကိုလုပ်ပေးတယ်လဲတဲ့ ဘယ်မှမလုပ်ပေးဘူးပြောချင်တာကမဲ့ကိစ္စ၄ချက်ထက်တစ်ချက်မှမပြီးဘူးလို့ဆိုလို့တယ်သူတို့ဘိညာဘာတတ်နိုင်တယ်လဲတို့လိုချင်တဲ့နိဗ္ဗာန်ရောက်ဖို့တို့သူဘာပါဘာလုပ်ပေးနိုင်တယ်လဲဘာပြီးတယ်လဲလို့ဆိုလို့တယ်မပြီးတဲ့အပြင်မှာသူတို့အယူအမှားနေတဲ့တို့သူတို့တန်တရားသူတို့လဲထွက်သွားတာနောက်ဒါကတခုပေါ့နော်ဒါတော့အခုနကဦးဇင်းတို့အမ်ကို့အနေနဲ့ကတော့မြတ်စွာဘုရားဟောတဲ့ဇန်တမာဘတ်အဘိညာဉ်ဆိုတာကတော့ ဒီဘဝတန်တရားရှိတယ်ဆိုတာတွေကိုသိနိုင်ဖို့အတွက်ဒီဘဝတန်တရားအတိတ်ဘဝရှိတယ်နော်ဒေဝစိတ်ကုဆိုတာကြည့်တဲ့အတွက်ကြောင့်လို့ဘဝတန်တရားဆိုတာရှိတယ်ဆိုတာသိတယ်သူတို့ဘာတွေစိတ်တဲ့ဖြစ်တဲ့သိတဲ့အတွက်သူတို့ဘာတွေစိတ်ဘာဖြစ်တယ်လဲဆိုတာသိတာတွေကဒီဝိပဿနာအရာနဲ့နော်အဲ့ဒီဘက်ကနေကြည့်လို့ရှိရင်တော့သူတို့ကအဖို့တန်တယ်ဘာဖြစ်လဲလဲဆိုရင်သူတို့ဘာတွေကိုထောက်ပြနေနေပြောနေနေရှင်းနေနေမိမိကိုယ်တိုင်လည်းအရှင်းတယ်ဒါတော့ လောကီပဲတက်တက်ကလေးတခုတည်းဒါဇန်တမာပဲအဘိညာဉ်ရမယ်ဆိုရင်ဝိပဿနာမပါတဲ့အတွက်တန်တရားထုတ်ကြောင်းဘာမှမလုပ်နိုင်ဘူးလို့ဆိုလိုတယ်ဒါတော့မိမိတို့ကမြတ်စွာဘုရားကတော့ဇန်ကိုဘယ်လိုနေရာမှာချီးမွမ်းတယ်လဲဆိုရင်ဇန်ဒီဝိပဿနာရဲ့ပါရကအခြေခံအဖြစ်ဟိုဘက်ကိုပြောင်းဖို့အတွက်သူကကောင်းတယ်လို့ပြောတာဒါကြောင့်မလို့ तू ကဝိပဿနာအားထုတ်တဲ့အခါမှာဝိပဿနာအားထုတ်လို့လေးသွားပြီဆိုပါတော့เนาะပင်ပန်းပြီဆိုရင်ဇန်ကိုပြန်ဝင် ဇာနဲ့ကနေပြီးတော့မှအားပြန်ယူတယ် energy ပြန်ပြီးတော့မှယူတယ်ပေါ့ပြီးတော့တခါဝိပဿနာပြန်ရှုပင်မရင်နောက်ကပြန်ဆုပ်ဇံဝင်စားအဲ့လိုနည်းနဲ့သွားတာမျိုးရှိတယ်နော်ဒုဒါဝိတကဒုတ်တုတ်ဆိုတာမှရှိတယ်အဲ့ဒါမျိုးဒါတော့ဇံဟာဘာအတွက်လဲအနာယူတာလဲဆိုရင်ဝိပဿနာသွားဖို့နောက်ပြန်ထလန်းဆုံပြီးတော့မှအရှိကိုတက်တာဒါတော့ရှေ့ကိုတက်ချင်ရင်ပင်မရင်နောက်ကပြန်ဆုပ်ဇံနဲ့မှနေဇံအရှင်ရပြီးတမာတိတက်ပြီဆိုရင်ဝိပဿနာပြန်သွားဒီလိုနည်းနဲ့သွားမှဒီဇံကအဖို့တန်တာဒါတော့အပေါ်ကိုထောင်တက်ပြီးတော့မှတမပတ်၈ပါးရပြီနော်ပြီးတော့မှအဘိညာဉ်တွေရပြီ ဝိပဿနာမပါတဲ့အတွက် तू ကလဲထွက်သွားပြန်ရောဒါကြောင့်အဘိညာဉ်ဇန်တမာဘရတယ်လေအထင်ကြီးစရာမဟုတ်ဘူးလို့ဆိုလိုတယ်ငါတို့လိုချင်တဲ့နိဗ္ဗာန်ထွက်ကြောင်းတန်တရားထွက်ကြောင်းဘာမှထောက်ကူမဖြစ်ဘူးအဲဘာမှမလုပ်ပေးနိုင်ဘူးလို့ဆိုလိုတယ်အသုံးတဲ့မှာအသုံးတတ်မှာဒါလည်းအသုံးတဲ့တယ်ကံကောင်းပြီဒါတော့မြတ်စွာဘုရားတာဖြစ်တဲ့ပုဂ္ဂိုလ်ကတော့အခုနကလောကမှာအထင်ကြီးစရာအခုနဇန်အဘိညာဉ်တကိုးသဘောတွေကိုလည်းပဲဒါကြီးကိုအထွတ်အမြတ်နေနဲ့မလုပ်တော့ဘူးတဲ့သူကဗောဓိပိခေယတရား38ပါးလမ်းစဉ်နဲ့မှာပဲ ဒီ line မှာပဲနေတော့တယ်ဒီ line ရဲ့အပြင်မထွက်တော့ဘူးဒါတော့ဒီနေ့ခေတ်လို့ပြောမယ်ဆို online ဖြစ်သွားပြီ offline မဟုတ်တော့ဘူးဦးဇင်းတို့ကတော့ on and off ပဲဆိုပါတော့ဗျာ online off ပဲပေါ့နော်ဒါတော့ तू က off line မဟုတ်တော့ဘူးလုံးဝကိုမထွက်တော့ဘူးဒီ line က body pick ရဲ့တရားဆိုတော့ဟောဒီ line စင်ကြီးမေဇီမာပတိပဒ line စင်ကြီး middle way ကနေမထွက်တော့ဘူး online ဖြစ်နေတယ်ဦးဇင်းတို့ကမပိုင်တဲ့အတွက်ဟုတ်နုံနုံနဲ့ off လုပ်လိုက် on လုပ်လိုက် off လုပ်လိုက် on လုပ်လိုက်နဲ့ဝင်လိုက်ထွက်လိုက်ဖြစ်နေတာ လေကောင်းမယ်အဲ့ဒါနော်ကဲနည်းနည်းသွားလိုက်ကြအောင်ဆို15မိနစ်စာလောက်ကြာမှသေးတယ်15ပတ္တံနရောဒက္ခတိနာမရူပံဒိဋ္ဌဝနာဝါညတတိဒါနိမေဝကာမံဘဟုံပတ္တတုအပကံဝါနာဟိတေနသုတ်တေကုသလဝဒန္တိဆိုလိုက်ကြဘိညာဉ်ဖြင့်

ခုနကအဘိညာဉ်ကိုပြန်ပြီးတော့အဆုံးသတ်ပေးတာပါပဲပြောမယ်ဆိုရင်အဲ့ဒီယသိပရပိုက်တွေပေါ့နော်သူတို့တမပတ်တွေဘိညာဉ်တွေဇန်တွေရတယ်ဆိုပါတော့သူတို့ဇန်ကတဲ့ယုံနံကိုမြင်တယ်ပဲထားပါအောင်သူတို့မြင်တာကဘယ်လိုလဲဆိုရင်နေဆမြဲတဲ့သဘောဒုက္ခချမ်းသာတဲ့သဘောအတ္တအစိုးရတဲ့သဘောအနေနဲ့အနိစ္စဒုက္ခအနတ္တဆန့်ကျင်ပေကြီးမြင်တာတဲ့ဘာဖြစ်လဲလဲဆိုတော့ဇန်တမာဘက်ကဝိပဿနာမပါရင် နိစ္စအနိစ္စဒုက္ခအနတ္တမြင်ကိုမမြင်တာမမြင်တော့သူတို့ဇံပင်ရင်သူတို့တကိုးသည်ပြောမယ်ဆိုရင်ပြဉ္ညာအကောင်ထယ်လိုက်မြင်တာယုံ nant ခွဲမမြင်ဘူးနော်ယုံ nant ရဲ့ဖြစ်စဉ်ကိုမမြင်ဘူးယုံ nant ရဲ့အကြောင်းကျိုးဆက်သဘောကိုမမြင်ဘူးယုံ nant ရဲ့အနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးကိုမမြင်ဘူးဆိုတော့အနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးကဦးဇင်းတို့ရဲ့ဝိပဿနာမှာအဓိကအချက်ပဲဒီအနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးနော်ဒါကိုမမြင်ဘဲနဲ့တရားကဟိုရင်းဘက်ကိုအရိယာမဖြစ်နိုင်ဘူး မဖြစ်နိုင်ဘူးဒါတော့ဒီအဓိကအချစ်ဖြစ်တဲ့အနိစ္စဒုက္ခအနတ္တကိုသူတို့မြင်လို့မရဘာဖြစ်လို့မရလဲဆိုသူကဝိပဿနာပညာမဟုတ်လို့မြင်တယ်ဆိုရင်တောင်းပဲတဲ့ဆိုလိုချင်တာကယုံနာကိုမြင်တယ်ဆိုတော့သူတို့မြင်ပုံမြင်နည်းကနေစာဒုက္ခအတ္တအနေနဲ့မြင်ပါတဲ့အဲ့ဒါကိုပြောချင်တာနော်ဒီရဲ့ယုံနာရဲ့အကြောင်းကျိုးစစ်ဖြစ်ဖြစ်အနိစ္စဒုက္ခအနတ္တကိုမမြင်ဘူးတဲ့ဒါကြောင့်ဒါဉာဏ်တစ်ခုကွာသွားတာနော်ဒါတော့ကို့အနေနဲ့ကလည်းပဲဒီနေရာမှာ ဟိုဇန်တကုတ်အပင်ကြီးနဲ့ပတ်သက်လို့ငကုန်းကအထင်ကြီးတာတွေရှိခဲ့လိမ့်မယ်ဒါကဘာကြောင့်လဲဆိုရင်ဥစဉ်တို့ကိုယ်နဲ့ကပါလို့ပြောတာဥစဉ်တို့ကိုယ်နဲ့လည်းဒီလိုပဲထင်တာပဲနော်ဇန်တကုတ်အပင်ကြီးနေမြရခဲ့လို့ရှင်တို့တော့လွယ်မဲ့ထင်တာဖះကဒါကြောင့်မလို့တချို့နေရာတွေမှာဇန်တွေကိုတချို့နေရာကျတော့ကဲ့တောင်ကဲ့ရတယ်ဒါကဲ့ရတယ်ဆိုတာကဘာဖြစ်လို့လဲဆိုလို့ရှိရင်ဇန်တစ်ခုတည်းအဘိညာဉ်တစ်ခုတည်းအဲ့ဒါလို့သွားမယ်ဆိုလို့ရှိရင်အခုနကပြောတဲ့နည်းနဲ့လဲဖို့က chance ကအများကြီးရှိနေလို့ ဟောဘက်ကိုလဲထွက်သွားမှာဒါတခုပြီးတော့ဒီဇန်တကုတ်ဘိညာဉ်တွေမှာตาရပြီဆိုရင်သူကဟောဘက်ကိုလိုက်သွားပြီဆိုလို့ချင်းထွတ်မြောက်ရေးလမ်းစဉ်ဘက်ကိုမလဲတော့ဒီဇန်တကုတ်တွေထဲမှာตาရသွားပြီဆိုရင်ဘုရားဟောတာကထွတ်မြောက်ရေးလမ်းစဉ်သူက step တစ်ခုအနေနဲ့ပဲ stone ပေါ့နော်ဒါလေးကိုနင်းเสียအဆင့်တစ်ခုအနေနဲ့ဒါလေဘုရားအသုံးပြုတာအထွတ်အမြတ်မဟုတ်ဘူးဆိုတော့ဒါတို့သူတို့ကตาရလိုက်ပြီဆိုလို့ရှိရင်ဟိုဘက်က ဒိဋ္ဌိတွေကတတ္တတအုပ်စိတဲ့အတ္တတက္ကရာကနောက်ကတန်းစီနေတာပဲခါတယ်တကူတူကတ်ဖို့ကလေဒါကြောင့်သူတို့ရဲ့ဇန်တကိုဘိညာဉ်တွေရဲ့နောက်ွယ်မှာအခုနဒိဋ္ဌိတွေကကတ်နေတာဖြစ်တဲ့အတွက်ဒါကြီးကိုအထွတ်အမြတ်အနေနဲ့ကျင်ညာပြီးတော့မှသုံးမယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်တွေရဲ့တန်တရားကလဲတဲ့ထက်ပြန်ရောက်သွားမှာအဲ့တော့မြတ်စွာဘုရားကဒီဇန်တကိုးတွေကိုဟောပြကွယ်မပြုတာအဲ့ဒါတွေလည်းပါတယ်နော်ပြီးတော့ သာသနာရရှိတည်ရအတွက်ပေါ့နော်သာသနာခက်ကောင်းလို့ဇန်တကူအဘိညာဉ်တွေရတဲ့ပုဂ္ဂိုလ်ကရှိပေမဲ့နောက်ပိုင်းသာသနာမရှိတဲ့အချိန်ကကြာလို့ရှိရင်ရှင်းနေနောက်နဲ့နှိုင်းရှင်ပြီးတော့ဘုန်းကြီးတွေဆုံးကကုန်မှာပေါ့ဟုတ်တော့မဟုတ်လားအဲ့ဒါလိုလေးလည်းရှိသေးတယ်သာသနာပိုကွယ်ဖို့မြန်သွားလိမ့်မယ်ဒါကြောင့်မလို့ဇန်တကူရှိတဲ့အားတွေကိုလိုအပ်တာတော့မြတ်စွာဘုရားအပြမခံဘူးနော်ဒီဝိရိသပြည်ကြီးမှာမြတ်စွာဘုရားတခါတည်းတဝါတွင်းလုံးတခါတည်းဥမာဟောမာနရဲ့လှည့်စားမှုကြောင့်မလို့သူဝိဘဝိဘတော်လည်းပါလို့ပေါ့လေဒီ မြင်းနေနွားတွေကျွေးတဲ့ဂျုံချမ်းကြီးကိုစားရတာရှင်မောကလန်နဲ့လျှောက်တော့မြတ်စွာဘုရားတပိတော့ဒီလိုကြီးဖြစ်နေတာကို तू မကြည့်လို့ပေါ့နော်ကဘာကြီးကိုလှမ်းမယ်ပြောတာလက်မခံဘူးဘယ်လိုလုပ်မလဲတဲ့လောကတစ်ခုကိုတပည့်ထဲလောကတစ်ခုကလက်နောက်တဲ့လက်ဝါးတစ်ခုကနေတို့လိုလှမ်းလိုက်မယ်အောက်ကမြေကြီးတွေစားဆိုတော့အေးမင်းတို့လုံနေတဲ့အချိန်တုန်းကတော့လုံပြတယ်နောင်တန်တရားအော်တဲ့နောင်သာသနာမှာမလုံနိုင်ရင်ဘယ်လိုလုပ်မလဲတဲ့မြတ်စွာဘုရား तू တိတိမခံသွားတာဒါတော့တကုဇံပင်ကြီးမြတ်စွာဘုရားကနော် သူ့အတွက်ဒုက္ခရောက်တယ်ဆိုတာတောင်နောင်သာသနာအရှိတီရဲ့အတွက်တလောက်ကောင်ဒါကြီးကိုအကောင်းအထွတ်အမြတ်ထင်သွားမှဆိုလို့ဒီလိုနေရာဟောတယ်မဖြစ်ဘူးခွင့်မပြုဘူးမလွဲတာလို့သုံးရတဲ့နေရာမျိုးကြတော့ခွင့်ပြုတယ်ဒါကြောင့်ဘာဖြစ်လို့လဲဆိုရင်သာသနာမရှိတဲ့အချိန်မှာတောင်ဒီဇံပင်ရအောင်ကျင့်လို့ရတယ်နော်ဝိပဿနာကျင့်လို့မရတာဇံပင်ကျင့်လို့ရတယ်သာသနာမရှိပြီပဲဒါကြောင့်မလို့သာသနာမရှိဘဲနဲ့ကျင့်လို့ဗြဟ္မပြည်မှာဗြဟ္မာတွေအများကြီးရှိနေတာပေါ့ ဇန်ဇန်ရပြီးတက်သွားကြတာလေဒါတော့ဒီနေရာမှာမြတ်စွာဘုရားကဘာကိုပဲပြန်ပြီးတော့ point out လုပ်တယ်လဲဆိုရင်အေးမင်းတို့သာသနာနဲ့ကြုံတဲ့ချိန်ခါမှာဒီဇံပင်တို့ကိုကိုအထွတ်အမြတ်နဲ့မထားနဲ့ထားလို့ရှိရင်မင်းတို့အခုနပြောတဲ့ခန္ဓာ၅ပါးယုံနာတရားကိုအိဋ္ဌဒုက္ခအနတ္တမမြင်ဘူးနေဆဒုက္ခအတ္တပဲမြင်မှာလဲထွက်သွားပြီနောက်ကကပ်ဖို့ဟာတတ္တရာဥစေရတက္ကရာအတ္တဒိဋ္ဌိကအလွယ်ကလေးနောင်သားလေးကကပ်ရင်ပဲဒါနော်ဒါကြောင့် ဒါကြီးကိုအထွတ်အမြတ်အနေနဲ့အထင်ကြီးမှဆိုလို့မြတ်စွာဘုရားထောက်ပြတာဒီနေရာမှာထောက်ပြတော့ဒါတွေကိုသူတို့အမြင်နဲ့ဆိုရင်ဒီလိုပဲမြင်တာပဲတဲ့နေသဒုက္ခအတ္တလို့မြင်တာဒါကြောင့်သူတို့ရဲ့နေသဒုက္ခအတ္တအမြင်နဲ့လည်းပဲခုနကပြောတဲ့ဘဝတန်တရားထွတ်မြောက်ရမဖြစ်နိုင်ဘူးဒါကြောင့်မလို့ဒီနေရာမှာဒီသူတို့မြင်တာတွေကတဲ့အကဲထားပါတော့တဲ့ဇန်ဘိန်ရှင်နေနဲ့နည်းနည်းပဲမြင်မြင်များများပဲမြင်မြင်နေပဲထားပါအောင်တော့တဲ့ အဲ့ဒီမြင်တဲ့အမြင်ကလည်းပဲသူတို့ဘလို့မြင်တယ်လဲဆိုရင်နေဆာဒုက္ခအတ္တဆိုတဲ့အမြင်မျိုးသာလေမြင်တယ်ဒီလိုအမြင်မျိုးတွေလည်းပဲခန္ဓာယရဏဓာတ်သစ္စာတွေအပေါ်မှာနော်ဘုရားစာတဲ့အရိယသူတော်ကောင်းတွေကဘဝရဲ့ထွတ်မြောက်ရေးလမ်းစဉ်လို့မဟောဘူးတဲ့ဆိုလိုတာကအဘိညာဉ်အနေနဲ့မြင်တဲ့အမြင်ကိုလွတ်မြောက်ရေးလမ်းစဉ်ဖြစ်ဘုရားကမဟောဘူးဘုရားကဥပဒနာလမ်းစဉ်ဘုကိုပဲဟောတာဒါကြောင့်အဘိညာဉ်အမြင်သည်တန်တရားလွတ်လမ်းမဟုတ်ဘူးလဲလမ်းလဲလမ်းဖြစ်တဲ့အတွက်ကြောင့်မလို့ သူကအသုံးကြတဲ့ဟာကအသုံးတက်ရင်တော့ကိုယ့်အတွက်အသုံးဝင်တယ်ဒါကိုအထွတ်အမြတ်အနေနဲ့အကောင်းဆုံးလို့ထင်ရင်တော့တက္ကရာအတ္တဒိဋ္ဌိတွေကနောက်ကကပ်ရင်ပဲအဲ့ဒါကိုဆိုလိုတယ်ဒါကြောင့်မလို့မိမိတို့ကအဘိညာဉ်တွေကိုဒီနေရာမှာမိမိတို့သတိထားဆင်ခြင်ရမယ်နော်အသုံးပြုဖို့အတွက်ဝိပဿနာအတွက်အခြေခံအဆင့်တစ်ခုအတွက်ရဖို့လောက်ပဲမိမိတို့ဒါကိုမှတ်ထားရမယ်အထွတ်အမြတ်အနေနဲ့မှတ်လို့မရဘူးတဲ့ဘာဖြစ်လို့လဲဆိုရင်ယုံ nant သင်္ခါရကိုအနိစ္စဒုက္ခအနတ္တအနေနဲ့မသိနိုင်လို့တဲ့ ခိုင်းနောက်တစ်ပုဒ်ဦးဇင်းတို့ဖတ်လိုက်ကြအောင်ဆိုနံပါတ်16နော်ဝိနိတဝါဒီနာဟိသုဘိနာယောပကပိတံဒိဋ္ဌိပုရိခရာနောယံနေတိတောတထသူပံဝဒာနောသုတ်ဒိန်ဝဒောတထတထဒတာသောအဘိညာဉ်ဖြင့် Ahem. မိုးတောင်ရှင်းသေးတယ်နော်အဖေညင်ရတဲ့ပုံကိုယ်တွေကိုပြောထားတဲ့ထဲမှာပထမဆုံးပက်ကလေးကဘာပြောသလဲဆိုရင်အဘိညာဉ်ဖြင့်သိမြင်မှုကိုဆွဲရငါအယူသမန်ယူယုံကြည်ရယက်တီကပြောဆိုလေရှိသောယသိပရပတ်တိဆုံးမသွန်တင်ရန်ပြုပြင်ဆုံးမသွန်တင် ပြုပြင်ပြရမလွယ်ကူဆိုလိုတာကသူတို့ကအဘိညာဉ်တကိုးနဲ့ဆုပ်ကင်ထားတဲ့အတွက်အဲ့ဒီလူတွေရဲ့ဒိဋ္ဌိကပိုးပြင်းထန်တယ်လို့ဆိုလိုတယ်နော် ပိုပြင်းထန်တယ်တဲ့ဒါတော့ဘာဖြစ်လို့လဲဆိုရင်သူတို့ရဲ့အယူကိုငါတို့မှန်တယ်ဆိုပြီးတော့တကွန်ထူထားတာကိုငါကဒိဗ္ဗစကုနဲ့ပုပ္ပေနိဝါဒအဘိညာဉ်နဲ့နော်ဒိဗ္ဗတောတာစသည်ဖြင့်ပေါ့သူတို့ရဲ့အဘိညာဉ်ကြီးတွေဇန်တမာဘတ်တွေကိုအထောက်အထားပြုနော်သူတို့မြင်တာတွေကို prove လုပ်ပြီးတော့မှငါတို့ကဒါကိုမြင်လို့ဒီလိုယုံတာဆိုပြီးတော့မှပြောတဲ့ခါကျတော့မဟုတ်သေးဘူးလို့သွားပြင်ပေးဖို့ခက်တယ်တဲ့ဘာမှမတည်သေးတဲ့ပုဂ္ဂိုလ်တယောက်ကဘဝအကြောင်းနားမလဲတာနော်မှားတာကဗလာကြီးသမားပေါ့ဗျာ လွယ်တယ်တဲ့သူ့ကိုပြောရဆိုဒါပေမဲ့ဘိန်းကြီးတခုနေရထားတဲ့ပုံကိုအမှားပြင်ဖို့ဆိုတာအမတန်ခက်တာတယ်သူတို့ကဘာပြုတ်လဲလဲအကြောင်းနဲ့အကျိုးနဲ့ယုတ်တိနဲ့တာရကနဲ့အထောက်နဲ့အထားနဲ့တခါတည်းပြောတတ်တယ်လေပြောတော့ဒါကြောင့်မလို့ပညာတတ်တဲ့ပုံကိုတွေဆိုလို့ရှိရင်လူတစ်ယောက်ကိုတစ်ဖက်သားကိုတခါတည်းလက်မခံခြင်းမခံရင်ခံခြင်းအောင်တခါတည်းမျိုးမျိုးလှည့်ပြောတာဟာဥပဒေဘက်ကပြောမလားလောကဘက်ကပြောမလားဘာသာရေးဘက်ကပြောမလားလှည့်ပြီးတော့သွဲဝဲပြောတာသူတို့ကဒါတော့တစ်ဖက်သားကမပြောတတ်တော့လက်ခံလဲရတယ် အဲ့ဒါမျိုးအထူးသဖြင့်တော့ဦးဇင်းတို့ရှေ့နေတယ်ထင်တာပဲမှားတဲ့လူလည်းမှန်အောင်ပြောတယ်လုံးတဲ့လူလည်းပြအောင်ပြောတယ်ပြတဲ့သူလည်းလုံးလည်းပြောလုံးအောင်ပြောတာသူတို့ကနော်လောကမှာအဲ့လိုဟောတော့ကဘာခေါ်အိမ်ပွဲစားခေါ်မှာပေါ့နော်အိမ်ပွဲစားတယောက်ဆိုတာကသူရဲ့အိမ်တွေရောင်းတဲ့အခါမှာဘယ်တော့မှမှားတာမပြောဘူးမကောင်းတာမပြောဘူးမကောင်းတာမပြောတဲ့အခါကျတော့ तू က သူအိမ်ရေးရောင်းမှုအထွေရေးဆိုတာဒီက location ကဘလို့ကောင်းတာကျောင်းကဘလို့ကောင်းတာအိမ်ကဘလို့ကောင်းတာဝင်းကဘယ်နေရာဘလို့ပြောတော့အိမ်ထဲမှာမကောင်းတဲ့အပြည့်အနာဆိုဘယ်တော့မှမပြောဘူးမပြောတော့မပြောတဲ့ဟာကတချို့ကလည်းပဲမကောင်းတော့ကောင်းအောင်ပြောတဲ့ခါကျမုသာဝါဒပါတာပေါ့อืมငါရဲ့အာဇီဝကတော့ဓမ္မအာဇီဝမှာဖြစ်ပါမလားတန်တရားတော့ရှိမှာပေါ့ဗုဒ္ဓဘာသာလည်းသူသိထားတယ်လေငါတော့မိစ္ဆာဇီဝတွေနည်းများရောနေလားမသိဘူးဆိုတော့တန်တရားတော့ရှိတယ်ဟုတ်လဲဟုတ်တယ်လေဆိုတော့မိမိရဲ့ပြောဆိုမှုကြောင့်ဟောဘတစ်ဖက်တစ်သားနစ်နာသွားမယ်ဆိုရင်နစ်နာမှုများရင်များသလောက်ဟောဘက်ကစဉ်းစားကြည့်လေ ဒီငိုကောင်းတယ်လို့ထင်ပြီးတော့ဝယ်လိုက်တယ်ဝယ်လိုက်ပြီးကကြမှာမကောင်းတာတွေတွေ့တဲ့အခါပြင်ရမယ်ဆိုလို့ရှိရင်သူပြောတော့ငါကောင်းတယ်ပြောပြီမယ်အင်ရှင်ကတကယ်ဖွင့်ကြည့်လိုက်တော့မကောင်းတာတွေအများကြီးချွေရင်းချက်တွေတွေ့တယ်လေဒါတွေကဘယ်လောက်ရှင်မှမမသိဒါကြောင့်သူပါဇတ်သူမယုံကြည်တော့တာ ਨੇ သူကကြောင်းရောင်အင်သာတွေပဲရှိတာအင်သာညစ်ပတ်တယ်မဟုတ်လားအင်သာဘောက်ကညစ်ပတ်တယ်သူပါဇတ်ပေါ့လဲလိမ့်နေရတော့သူပါဇတ်သူယွန်းလာတာဒါကိုပြောတာငါပါဇတ်ပေါ့လားအင်သာဘောက်လို့ဖြစ်နေပြီတဲ့ ဆိုတော့မဆိုးသေးဘူးတော်သေးတယ်သူက confession လုပ်တယ်လေနည်းနည်းတော့ပြေသေးတာပေါ့နော်မကောင်းတာမကောင်းမှန်းသိမဆိုးပါဘူးလို့ဒါတော့ကောင်းပြီနော်ဒီအဲ့လို professional နဲ့ပတ်သက်တဲ့နေရာတွေမှာပေါ့နော်ဘာသာယူဝါဒနဲ့ပတ်သက်တဲ့နေရာတစ်ဖက်သားကိုလှည့်ပြီးတော့ပြောပါများတဲ့ခါကျတော့သူတို့တတ်တဲ့လူကတတ်သလောက်ပြောတတ်တယ်ပြောတတ်တဲ့အတွက်ကြောင့်မလို့သူကသူ့ကိုပြန်ပြီးတော့တစ်ဖက်သားကမှားတယ်မဟုတ်ဘူးလို့ထောက်ပြဖို့ခက်တယ်တဲ့ဒါကြောင့်သူတို့အယူဝါဒကဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်တွေပညာမြင့်လေလေ ခြေချွတ်ဖို့ခက်လေလေတခြားမကြီးနဲ့သစ္စကပရပတ်ကိုကြည်အမေဘက်ကပညာ900အဖေဘက်ကပညာ900သူ့ဘာသာသူတွေးခေါ်လို့ရတဲ့ပညာပေါင်းက900စသည်ဖြင့်ထားတော့ဗကြီးရွှဲလာတာကိုပဲသူ့ဘာသာသူအစားပို့လို့ဗကြီးရွှဲတော့ပညာတွေတက်တယ်ဆိုထင်မှန်တမတမကြီးပတ်ထားတာလေဒီပြလူချေချွတ်လို့မရဘူးရှင်သာရိပုတ္တရာတော့မချွတ်နိုင်ဘူးဝိနည်းဖြစ်လို့ဖះမှာချွတ်တာဒါပညာတတ်ပဲအားတယ်လူများမထင်နဲ့အားတယ်လူကလွယ်လွယ်လေးပဲဘသူဟောတာဝကဟောဒဂါဟောဘုန်းကြီးဟောချွတ်တယ်နော် အဲ့ဒါကိုပြောတာဒီနေရာမှာဇံတမာဘတ်တည်းရဲ့မှားသွားတဲ့ခါမှာအဲ့ဒါအများရန်ဆိုးကျိုးဆိုတာရှိတယ်နော်ဘယ်နေရာမဆိုးပေါ့ဒါတော့ကောင်းပြီဦးဇင်းတို့သာသနာအပြင်ဘက်ကအခုနပြောသလိုအပြင်ဘက်ကပုံကိုယ်တွေမှားတာကိုထားနော်ဦးဇင်းတို့သာသနာရင်းကိုဘုရားကိုယုံကြည်ညိုပြီးတော့ဘုရားဝါဒကိုလက်ခံတန်တရားကထွက်အောင်ကျင့်မယ်ဆိုပြီးတော့ဝင်လာတဲ့ဗုဒ္ဓဘာသာလူမဟုတ်ဘူးယဟန်တာတိယဟန်ဆိုတာရှိတယ်သူကတော့နည်းနည်းပညာနည်းပါတယ် ဦးဇင်းတို့ဇတ်တော်တွေဖတ်တိုက်တဲ့ခါကျလို့ရှိရင်ဟာဝေတန္တရာမင်းကြီးဘွားအဲ့ဒီတော့ကတော့ငါဖရာဝေတန္တရာမင်းကြီးဘောအခုတော့ငါဖရာနော်အဲဒီတမဲအဲ့ဒီတော့ကတော့ငါဖရာကဇဏကမင်းကြီးဘောအဲ့ဒီတော့အခုကျတော့ငါဖရာဘယ်တော့ကတော့ငါခွေမင်းဖြစ်တယ်ယုံမင်းဖြစ်တယ်ဆင်မင်းဖြစ်တယ်ချင်းသမင်းကြီးဖြစ်တယ်ငါအခုတော့ဖရာဆိုတော့သူထင်တာကအဲ့ဒီတော့ကဘဝနဲ့ဒီနေ့တောက်လျှောက်ကြီးအတူတူသွားတယ်လို့ထင်တာတန်းနဲ့ဝိညာဉ်ကောင်လေးကသွားတယ်ဝိညာဉ်ကောင်လေးကကောင်းမကောင်းသူခံစားတယ်ဒီလိုထင်ပြီးတော့ဝိညာဉ်ဆိုတာမသေးဘူး သူကဒီလိုဆုံးဖြတ်ချက်ချပြီးတော့ဒီတိုင်းပဲသူပြောတာဟာတခြားရန်เนี่ยပြောမရဘူးမရတာနဲ့ဘုရားအတိုင်တော့ဘုရားဘုရားကိုရှောက်တော့ဘုရားနဲ့ခေါ်ပြီးတော့အဲ့ဒါနဲ့သူ့ကိုမေးတယ်မြတ်စွာဘုရားကတော့ဘောတန်တရားရှိတယ်ဆိုတဲ့အကြောင်းပြောတဲ့အခါမှာပြဉ္ညာနဲ့ပြောမှရမှာဘောပရမတ်တွေနဲ့ပြောလို့ဟာယောဂနန်းကဒီလိုလိုပြောဘယ်လိုလုပ်နားလည်မလဲဂုံအကျိုးအပြစ်ကိုပြတဲ့နေမှာပြဉ္ညာနဲ့ပြောရတယ်ဆိုတော့ပြဉ္ညာအနေနဲ့သိအောင်လို့ပြောတဲ့အခါမှာ तू အဲ့ဒါကိုပရမတ်အနေနဲ့သွားကြည့်တော့အဲ့ဒါကိုလွဲကုန်ရောဘောနော် ဒီစိတ်ရဲ့သဘောဝိညာဉ်ရဲ့သဘောတွေကဘယ်လိုသွားတယ်လဲဆိုတာပရမတ်သဘောရပြောမယ်ဆိုရင်အဲဦးဇင်းတို့ဧကတဏိဆိုတာတစ်ဆက်တည်းအနေနဲ့ယုံနံကတော့ဟုတ်တယ်ဒီလိုသွားတာသိပေမဲ့ဒီသေးတဲ့စိတ်ဒီနောက်ဘဝကိုကူးသွားတယ်ဆိုတော့ဒါကိုတဒန်းနဲ့အနေနဲ့ပြောလို့တော့ရတယ်ဒါပေမဲ့ယုံနံကဒီမှာဖြစ်ပြီးရင်ဖြစ်တဲ့ယုံနံဟိုဘက်ကိုအသက်ပါရလားဆိုတော့မပါဘူးကြောင်းကျိုးစစ်ပဲကံရပြောမယ်ဆိုဒီဘက်ကကံရဟိုဘက်ကဘဝဖြစ်ရနော်ဒါတော့ဒီနေရာမှာအဲ့ဒါလိုနီးနေ ဟောထားတဲ့ဟာတွေရှိပါလေနဲ့ तू ကဝิญဉ်မပြတ်ဘူးဆိုတော့မြတ်စွာဘုရားသူ့ကိုဟောတယ်နော်ဘုရားဟောတာတောင် तू မကြွဘူးမကြွတော့ယဟန်ဝတ်ပါလေနဲ့ तू တရားထုမရဘူးအဲ့ဒီဘဝမှာဒါကြီးကဟုတ်တယ်ဆိုတော့ဆွဲထားတာနောက်တစ်ပါးရှိသေးတယ် तू ကအရိဋ္ဌတယ်အဘိဓမ္မာတော့ကျွမ်းတယ်ဝိနည်းမကျွမ်းဘူးဒါတော့ तू ကအရာရာကိုဝိနည်းနဲ့ကြည့်တယ်အပေါ်အဘိဓမ္မာနဲ့ကြည့်တယ်ဝိနည်းအရာမှာက तू concept ပဲဝိနည်းဆိုတာ परमा reality မဟုတ်ဘူး လိုအပ်လို့ခက်အရာအခါအရာဥပဒေပြင်ရတာအခုကြည့်လေ constitution နဲ့မလိုတော့ဘူးဆိုတော့တို့မပြင်ဘူးလားပြင်တာပဲနိဥပဒေတွေလည်းမပြင်ဘူးလားလို့ဟိုတုန်းကလောက်တာတွေမကိုက်ရင်မပြင်ဘူးလားပြင်တာပဲအခြေခံဥပဒေလည်းပြင်တယ်နိဥပဒေလည်းပြင်တယ်ဆိုတော့ဟိုတုန်းကလိုပေမဲ့ဒီနေ့ကမလိုဘူးမလိုရင်ပြင်တာပဲအချိန်အခါကြည့်ပြင်ရထားတာဟုတ်တယ်မဟုတ်လားဝင်းနည်းလက်ဒီတိုင်းပဲဝင်းနည်းကပရမတ်မဟုတ်ဘူးသူ့ရဲ့လိုအပ်ချက်အရာဥပဒေကပြင်ရထားတာနော်ဒါတော့ သူကအဲ့ဒါကိုပရမတ်နဲ့သွားကြည့်တဲ့ခါကျတော့ဟာသူကဘာဖြစ်လဲဆိုတော့ပစ္စည်းလေးပါဆိုတာတဲ့နော်မြတ်စွာဘုရားကဒီစွမ်းသင်္ကန်းကြောင့်စိပစ္စည်းလေးပါဆိုတာအာယုံ၅ပါးနဲ့ပတ်သက်တာပဲဟုတ်တော့မလားအဆင်းရှိတယ်အတန်းရှိတယ်အနံ့ရှိတယ်အရာသာရှိတယ်အတွေ့အထိရှိတယ်ဒါတွေကိုဘုန်းကြီးတွေဒီတိုင်းမစားကောင်းဘူးပစ္စောကနာဆင်ခြင်းမှစားကောင်းတယ်နောက်ပြီးတော့မှလည်းဒါတော့ဒီပစ္စည်းလေးပါတွေကိုဦးဇင်းတို့သုံးခွင့်ပြုတယ်ဒါတွေကိုဆိုလို့ဆိုနုနုဖဖဖထိုင်လို့ရတဲ့ဖတ်တာပဲဒါလည်းဟုတ်တော့မလားသင်္ကန်းနုနုဖဖဖဒါလည်းဖတ်တာပဲ နော်စားတောက်တယ်ဆိုတာလည်းပဲယူပါယုံလည်းရှိတယ်ရတာလည်းရှိတယ်တော့လူဘက်ကကြည့်ရင်တော့ဘာထုလဲအာယုံ၅ပါးပဲလေဒါပေမဲ့ဘုန်းကြီးကစားတော့ဒါကိုဆင်ခြင်ရတယ်ဒါတော့ဆင်ခြင်စားရင်ဒီအာယုံ၅ပါးလည်းအပ်တယ်လို့သူကယူဆတာဒါတော့ကောင်းပြီဒီပစ္စည်းလေးပါဆိုတာလည်းဒီယုတ်ဒီနံဒီပရမတ်ဒီပဲဒီပဒတ်တွေပဲနော်ဒါတော့သူကဘာဘာတစ်ချက်တွေးတယ်လေဒါဆိုလို့ရှိရင်လူတွေလည်းဒီတတ်ပဲ ဒီတက်ကြီးလေးပါပဲယုံနာပရမတ်တွေပဲဒကမတွေလည်းဒီတက်တွေပဲဆိုတဲ့ခါကျတော့စွန့်သင်္ကန်းကြောင်းစေးကိုအပ်တယ်ဆိုလို့ရှိရင်ဒကမတွေလည်းအပ်ရောဘောဆင်ကျင်စားရင်မကပ်မကောင်းပေဘူးလားဟမ်ကဲဒါတော့ပထမတိခါဖို့ပါရာဇိကဗြဟ္မပါရာဇိကလို့ခေါ်တယ်ဗြဟ္မတိခါဖို့ပြစ်တတ်ဖို့မလိုဘူးဆင်ကျင်ပြီးမိဝဲရင်အပ်တဲ့နဲ့သူကဒီလို complain တာလေအဲ့ဒါလို့တစ်ဖက်မှာတော်ပြီးမှတစ်ဖက်မှာသွားပြီးတော့ညံ့တာ အဲ့ဒါလည်းဒီအယူဆကိုမလွတ်ဘူးမလွတ်တော့ဘုရားဟောတာတောင်းမှမကျွတ်ဘူးသူ့ဥဟာအဲ့ဒါတခြားမူယဟန်နော်ဒါကြောင့်ကိုယ့်ဘာသာထဲမှာဒီလိုတန်တရားကထွတ်ဖို့ဆိုအထက်ဝင်ပြီးတော့ကျင့်တဲ့ယဟန်နေကိုနဲ့ကကိုသူ့အတိတွေကဘုရားဟောတာကိုအယူအဆကလေးတစ်ခုလွဲသွားရင်ကိုယ်တိုင်ဝင်ကျင့်တယ်လေ့လာတယ်နော်လေ့လာနေပါလေအယူအဆလေးနည်းနည်းလေးလွဲတာနဲ့သွားရော ဒါကြောင့်မလို့မြတ်စွာဘုရားမဂ္ဂရှိပါမှာတမ္မာဒိဋ္ဌိဆိုတော့ရှေ့ဆုံးကဟောတာတမ္မာဒိဋ္ဌိတမ္မာဒိဋ္ဌိတမ္မာဒိဋ္ဌိဒါပဲဟောတယ်နော်လုံနေတာကစိုးစိုးကမှန်တယ်အတွေးလေးမှားတာနဲ့သွားရအောင်တမ္မာဒိဋ္ဌိနဲ့မိစ္ဆာဒိဋ္ဌိကကပ်ရစ်ကလေးပဲဒါတော့အခုကြည့်ဒါတော့မိမိတို့ဒီလိုသာသနာတွင်းသားယဟန်ဒီဒီပင်လေအဲ့ဒီအယူအဆနဲ့ပတ်သက်ရင်အဲ့ဒီလိုလေမှားတတ်တယ်မှားတတ်တဲ့တို့ကြောင့်မလို့ဒီပညာတတ်တဲ့ပုဂ္ဂိုလ်တွေဘုသူတ္တများတဲ့ပုဂ္ဂိုလ်တွေကလည်းပဲ ခြေရချွေရပြောရဆိုတာအာကြီးခက်တယ်နော်အာကြီးခက်တယ်ဒါကြောင့်သူတို့ယူဆထားတာသူတို့သိတာတွေကိုတခါတည်းငါဒီလောက်သိတာဒီလောက်တတ်တာဆိုတော့အဲ့ဒါကိုမန်တကွန်ထူးသူတို့ဘာတွေကိုသူ့အကိုကားတွေနဲ့သူတို့ကအနိုင်ယူသူ့ဝါဒကိုရှေ့တန်းတင်အဲ့ဒါလိုတွေပြောကြတယ်ပြီးတော့သူ့ရဲ့အသည့်သူ့ရဲ့ဝါဒသူ့ရဲ့ဆရာတွေကောင်းကြောင်းကိုချီးမွမ်းပြီးတော့မှအဲ့ဒါကိုပဲဒါတို့လမ်းစဉ်ပဲဘဝတန်တရားထွမြောက်ရေးလို့ပြောဆိုတာဒါတော့အမ်အမ် အဘိညာဉ်ရတဲ့ဒီအခုနကပြောတဲ့ရိုးရိုးမဟုတ်ဘူးနော်တကိုးရတဲ့အဘိညာဉ်ရတဲ့ယတိတွေယဟန်တွေပြပိုက်တွေဟာတဲ့မိမိရရှိထားတဲ့ဒီအယူဝါဒကိုပဲမှန်တယ်ဆိုပြီးတော့မှတရေတည်ယူထားကြတာတဲ့ပြောရမယ်ဆိုလို့ရှိရင်သူတို့ရှိထားတဲ့အရင်ကဘာလဲဆိုရင်သူတို့ဆရာသင်ပေးလိုက်တဲ့အယူသူတို့ဆရာသင်ပေးတဲ့အတိုင်းဇန်နဲ့ဘိညာဉ်တကိုးတွေရတော့အဲ့ဒီအမြင်နဲ့တခါပြန်ပြီးတော့စောက်ကင်ထားတဲ့အမြင်အဲ့ဒီတိုင်းပဲသူတို့သွားတာတဲ့ချွတ်လို့မရဘူးခက်တယ်လို့ပြောတာချွတ်ရတာဒါတော့ ဦးဇင်းတို့ထင်တာကတော့ဇံပင်ကြီးတကူတွေရရင်တို့ရုပ်တွေနဲ့တိုင်းကနေတိုင်းကနေတိမာပဲဆိုတာကနော်အကုန်တော့မဟုတ်ဘူးဒီဇံတကူအပင်ကြီးကိုရပြီဆိုရင်အခြေခံတော့ကပါခဲ့တဲ့ဝိပဿနာသွားမယ်ဆိုတဲ့ရည်ရွယ်ချက်ပါမှဒါလည်းရင်ဒီဇံတကူအပင်ကြီးကအသုံးချမှာနော်ကျင့်ပိုင်ခွင့်ရှိပါတယ်ဇာနေအထုတ်ဖို့ကောင်းအဆုပ်ဖို့ကောင်းတဲ့အချက်တွေအများကြီးရှိပါတယ်သို့တော့ရည်ရွယ်ချက်မှန်မှုလိုတယ်လို့ဆိုလိုတယ်သို့မဟုတ်ဆိုရင်တော့မိမိတို့အမတန်တရားကဖျားချွတ်တာတောင်းမကျွတ်ပဲဖြစ်တတ်တယ် နော်ဒါကြောင့်မိမိတို့လည်းပဲအဲ့ဒီလိုမျိုးအကျင့်ဇိုးတွေတဲ့ကိုမရောက်ရလေအောင်မိမိတို့ဒီနေ့လေလာကျင့်ကြံအားထုတ်သိရှိထားတဲ့အသိဉာဏ်များနဲ့ကိုယ်တိုင်ကိုယ်စီကိုညကိုယ်စီကိုငါသိရှိကြပြီးတော့မိမိတို့မျှော်မှန်းတဲ့အဆုံးပန်းတဲ့နိဗ္ဗာန်ကိုရရှိရောက်ရှိနိုင်ကြပါစေကုန်တည်း嗯。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 မင်္ဂလာကိုရွယ်ကားဓာတန်ရစေသောယနေ့ယခုပြုပြုသည်များမြတ်ဘာကကိုမိဘဆရာမျိုးသဟာနှင့်ကိုမဆောင်ချက်ကိုဆောင်နကအရင်စာ၍ရှိသည်များလုံးစုံဘုံ31ဖြစ်ဖြစ်သည်များဝေနေရသူရကြပါစေဘေင့ဝေသည်များတွေ သာဓုခေါ်စေတော်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်တော်သာဓုသာဓုသာဓုအမြတ်အမြတ်အမြတ်ယူတော်မူကြပါကုန်တော်သာဓုသာဓုသာဓုအမြတ်အမြတ်အမြတ် ယူတော်မူကြပါကုန်သောသာဓုသာဓုသာဓုဒီမဟာဗျူဟတုတ်ကဦးဇင်းတို့နောက်တစ်ပတ်မှာပြီးမယ်ဒါပေမဲ့ဦးဇင်းတို့မဟာဗျူဟတုတ်ကနောက်ကတုဝတ္တတုတုဝတ္တကဆိုတဲ့တုတ်ရှိတယ်အဲ့ဒီတုတ်ကိုလည်းပဲဦးဇင်းတို့ဆက်မှာဖြစ်ပါတယ်ဒါတော့ဦးဇင်းတွေ့ကြည့်တယ် ဒီနောက်နှစ်တုပ်ဟာတတုပ်ကို၃ပတ်လောက်ချမှအဆင်ပြေပြေနားလည်လိမ့်မယ်ဆိုတော့ဦးဇင်းတို့ဇူလိုင်လပထမပတ်ဆိုတော့ပြီးပါလိမ့်မယ်နော်ဒီတစ်ပတ်ထဲကနှစ်ပတ်နဲ့ဆိုအော်ဇူလိုင်လကုန်ပြောတာဇွန်လကုန်ပြောတာ